သောသီလဂုံသမာဓိဂုံပညာဂုံဝိမု ക്തി ဂုံဝိမု ക്തി ဉာဏရတနာဂုံကျေစုတော်နှင့်ပြည့်စုံတော်မူသည်ဖြစ်၍လူနာမြမသတ္တဝါပေါင်းတို့၏ပူဇော်သူကိုခန္ဓာမူရိုက်သောအရဟတာဂုံအစရှိသောကိုယ်ပါသောဂုဏတော်နှင့်ပြည့်စုံတော်မူသောဖရာယရနာ သွားကာသတာကောအစရှိသော6ပါးသောဂုဏတော်နှင့်ပြည့်စုံတော်မူသောတရားယရနာသုပတိပါဏာတာကောအစရှိသော9ပါးသောဂုဏတော်နှင့်ပြည့်စုံတော်မူသောသံဃာယရနာတိဟုသောယရနာမြတ်၃ပါးတို့ယူသည်များတို့လက်ဟုံမို့၍ရှိခိုးပူဇော်မှုမြောက်မှလျော်ကြောကြရသောပနာမကုသိုလ်ကံစေရနာတို့၏အစွမ်းအမှုဘောကြောင့် ဘေးရန်အန္တရာယ်ဟူသည်များတော်မှအခါခါသိကင်းလုံးငြိမ်းကြဝေခွာကြ၍အသက်ရှိခြင်းအနာကင်းခြင်းကြမ်းမာခြင်းချမ်းသာများခြင်းအစရှိသော အလိုရှိအတောင်းတအားသော လောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာအပေါင်းတို့နှင့်ပြည့်စုံကြပါစေဒီလာကတော့ယူပြီးပါပြီ ဇာနာမဲ့သူတို့ဇာကံပါဇာကံလားဒီလိုမှလည်းဘုန်းကြီးကဟိုမှာတရားဟောခဲ့ရတယ်ဇာကံလေးနဲ့ကျိုးပေးဒီနေရာမှာတရားဟောခဲ့တော့ပထမညကလည်းဇာကံတယောက်ပဲနောက်တညလည်းပဲဒုတိယဇာကံပဲဆိုဒီမှာခုတတိယဇာကံနဲ့တတိယဇာကံဖြစ်တော့တာပေါ့ဒီမှာဇာကံတွေကျိုးပေးတယ်ကာကကျိုးပေးတာကိုဇာကံနော်ဇာကံနေနဲ့တွေ့တယ် ဘုန်းကြီးများတွေမှာဆရာတော်ဥဏ္ဏီသာရရဲ့သာသနာ့ရိပ်သာအကြောင်းပြုပြီးတော့ရောက်လာရတာ၃កောက်လား၄កောက်လားရှိပါပြီဘုန်းကြီးလည်းမမမိဘူးဟင်တရားတွေလည်းဟောတာသုံးနေပါပြီဒီကကရနော်သုံးနေပါပြီသုံးနေပါပြီမမိမယ်ဆိုလို့ရှိရင်ဖြင့်တရားနာတဲ့ပုဂ္ဂိုလ်တွေကမမိမယ်ဆိုရင်ဘုန်းကြီးဟောတဲ့တရားတွေကအရင်ကတရားတွေထဟောနေတာပဲလို့ဒီလိုတော့ပြောကောင်းပြောလိမ့်မယ်ဒီကကရနော်ပြောပါပါပဲ

ဥပမာဥပမေယတွေနဲ့အခြေအနေလေးတွေတစ်မျိုးတစ်မျိုးကြောင်းလဲပြီးဒီကလာဟောထားပါတယ်ဒီကကနော်မှန်လားပါဗျာအခုဒီတဲ့ချိန်တော့ဖြင့်ဝါမိကသုတ်တရားတော်ကိုဟောဖို့ရအစီအစဉ်လုပ်ထားတကကနော်မှန်ပါပါဗျာတကကစာရုပ်ကလေးကလည်းဆောင်းထားအောင်တော့ကြရင်ဆိုရမှာမှန်ပါပါဗျာစာရုပ်မရှိရင်တော့ကြတော့မှားရတယ်ဘုန်းကြီးလည်းပဲနှုတ်တဲ့ရနေတာဒါပေမဲ့စာရုပ်ကလေးဆောင်းထားတယ်သူက တော့ကျတော့မှားသွားတာသူတို့ဝါမိကသုတ်ဆိုတာတောင်ပေါ်ကြီးနဲ့ဥပမာပြုပြီးတော့ဟောထားတဲ့သုတ်ဘောတက္ကရာနော်မှန်ပါပါဗျာဒီသုတ်ကိုဟောရခြင်းအကြောင်းဖြစ်ပေါ်လာတဲ့အထုပ်ပတ်ဒီကလေးနည်းငယ်ပြောရလိမ့်မယ်တက္ကရာနော်မှန်ပါပါဗျာမြတ်စွာဘုရားဇေရဝံကျောင်းတော်မှာသတင်းသုံးနေတော်မူတဲ့အခါ တဉ္ဉင်သောအခါကာလအရှင်ကုမာရကသဗမထေကအန္တာတော်တဲ့မဟာသတင်းသုံးပြီးတော့နေတယ်တဲ့တက္ကကနော်မှန်ပါပါဗျာအန္တာတော်ဆိုတာဟာဇေရဝံကျောင်းတော်ရဲ့မြောက်ဘက်မှာတည်ရှိတယ်လို့အထာကထာများမှာပြဆိုထားပါတယ်မြတ်စွာဘုရားလက်ထက်တော်ခါကာလကဆိုရင်ယဟန်တော်တွေရော

ဘိဗင်တို့တောတို့ဆိုတာမတွေ့ရသလောက်ဖြစ်နေပါပြီဒီကကနော်မှန်ပါပါဗျာဘာတွေတွေ့ရတယ်လဲဆိုတော့ယာကင်းတွေလှုပ်ထားတာတော့ပဲမြင်ခဲ့တာပဲတခါကံနော်မှန်ပါဒါပေမဲ့လို့ဘုရားလက်တဲ့ခါကာလစီတုန်းကတော့ဒီနေရာဒီဒေသတွေမှာလူသူရောက်ပေါက်နေပြီးတော့နေတဲ့အမတန်စိတ်ငြိမ်မှုရတဲ့တောရကြီးပေါ့တခါကံနော်မှန်ပါပါဗျာအဲဒီတောရဒေသမှာသတင်းသုံးနေတဲ့အခါ သင်ကျင်သောအခါကာလမှာရင်ကုမာရကသဗ္ဗထံကိုမြမကြီးတယောက်ကရောက်လာပြီးတော့ယတနာ35ခုကိုပေးတယ်တခါကာယနော်မှန်ပါပါဗျာအဲဒီယတနာ35ခုကဘယ်လိုပေးတယ်ဆိုလို့ရှိရင်သူပေးပုံလေးပါဠိလေးတွေပဲပြုစွာအယုံပြုအောင်ဘုန်းကြီးအနည်းငယ်ရုပ်ပြအကုန်လုံးဆိုရင်လည်းအချိန်ကုန်ုံရှိမှာပဲ

ဗိကနာသူမေရာသတ္ထံအာရာယာတိဗိကနာတော်သူမေရောသတ္ထံအာရာယအတ္တသဥဒ္ဓမာယိကံစသည်ဖြင့်ပါဠိဘာသာနဲ့လာပြီးတော့ပြောတယ်တကကနော်မှန်ပါပါဗျာဘုရားလက်ထက်တော်ခါကာလကတော့ယခုပိရိကပါဠိတော်တွေမှာရှိနေတဲ့ဘာသာဘာသာစကားမျိုးနဲ့ပဲ အချင်းချင်းပြောဆိုကြပြောဆိုနေရှိကြတယ်နော်မှန်ပါပါဗျာအဲလူတွေကလည်းဒီလိုပြောကြတာပဲယောက်ျားတွေရောမိန်းမတွေရောလူကြီးတွေရောကလေးတွေရောအဲဒီခေတ်တုန်းကဆိုလို့ရှိရင်တော့ဒီယခုကကာလိရကပါဠိစာတွေထဲမှာရှိတဲ့ဘာသာစကားမျိုးတွေနဲ့ပဲချင်းချင်းအပြောဆိုဖြစ်နေတယ်တကကနော်မှန်ပါပါဗျာအဲဒါကြောင့်ဇမားကြီးကလည်းပဲဒီ သင်္ကုမာရကာသဘာကိုဒီလိုပါဠိဘာသာစကားနဲ့ပဲပြောတယ်ဓမ္မရီဆိုတာကတော့ခါခါသိပါဠိဘာသာစကားပြောတယ်လို့မာဂရဘာသာကိုအလေးအမြတ်ပြုတဲ့ပုဂ္ဂိုလ်တွေကအဆုံးဖြတ်ပေးထားပါတယ်တကကနော်မှန်ပါပါဗျာဒီဟိုရင်းတွေကတော့လူလောကမှာဆိုရင်တော့တရားတစ်ခါဘာသာတွေဟာပြောင်းလဲပြီးတော့ပြောကြတယ်တဲ့ဒါပေမဲ့လို့ဘုရားလက်တဲ့တော်ခါကာလကတော့ လူလောကကလည်းပဲအဲ့ဒီမှာအိန္ဒိယနိုင်ငံမှာပါဠိဘာသာစကားပြောနေကြတဲ့သင်္ခါကြီးဖြစ်ပါတယ်။ဒါကြောင့်ပါဠိဘာသာနဲ့ပဲအခုဒီဒေသနာဒီတော့မှရှိတယ်တကကနော်။မှန်ပါပါဗျာ။အဲ့ဒါဘုန်းကြီးကယူစွာအောင်ပြီးတော့အနဲ့ပေးနဲ့ပေးပြီးမှသမုတ်ကလေးဆိုပြီးမှအဓိပ္ပာယ်လေးပြောရမယ်တကကနော်။မှန်ပါပါဗျာ။ဘိက္ခုဘိက္ခုယဟန်ယဟန်လို့ယူစွာရှင်ကုမာရကသဘာကိုခေါ်တဲ့တကကနော်။မှန်ပါပါဗျာ။ အဲအရင်တလို့အရေးကြီးအနေအားဖြင့်ဘိက္ခုဘိက္ခုယဟန်ယဟန်ဒီလိုစကားနှလုံးထပ်ပြီးတော့ပြောတဲ့ဥစ္စာကသူကအာမေရိတ်တဲ့အလန့်တရားပေါ့အရေးကြီးပြောလိုက်တာမွေကြီးမွေကြီးစသည်ဖြင့်ပြောသလိုပေါ့တကကနော်ရှင်းပါဗျာအဲ့တော့ဘိက္ခုဘိက္ခုယဟန်ယဟန် အယံဝါမိကောဤတောင်မောကြီးသည်ရတ္တိမြင့်ခါကာလ၌ဒုမာယတိမိကောတလူလူထွက်လျက်ရှိ၏ဒီဝါနေခါကာလ၌ပစ္စလတိမိတော်မိလျံထွက်လျက်ရှိ၏ယမနောဗြမဏဆရာကြီးသည်သူမေတံကောင်းသောဉာဏ်ပညာနှင့်ပြည့်စုံသောတတိလူလိမ္မာကို ဧဝံအာဟဤသို့အမိန်ပေးလေသည်သူမေရာကောင်းသောဉာဏ်ပညာနှင့်ပြည့်စုံသောငါရတိလူရင်ကြုံလေသတ္ထအာရာယပေါတုလက်နဲ့ကိုဆွဲကမ်း၍ဒီမှာဝါမိကဤတောင်ပေါ်ကြီးကိုဘိက္ခဏမပြတ်တူးလိုက်ပါတော့ဤသည့်ဤတော့အာဟအမိန်ပေးလိုက်လေသည်ယမနောသူမေရော ကောင်းသောဉာဏ်ပညာနဲ့ပြည့်စုံသောတပည့်လူလိမ္မာကလေးသည်သထံအာရာယပေါတုလည်းနဲ့ကိုဆွဲကင်၍အဘိခနာတော့မပြတ်တူးလိုက်သည်ရှိတော်လင်ငိန်တကားမင်းတို့ကိုတသတွေ့မြင်လေသည်ဗရန္တိအရှင်ပြမနာဆရာကြီးလင်ကြီးတကားမင်းတို့ကြီးပါရှင်ဖျားဣတိဤတို့တပည့်က ကြံကြားပြောဆိုလေသည်ယမနာပြမနာဆရာကြီးကလင်ငင်တကားမင်းတို့ကိုခိပပယ်ထုတ်ပြလိုက်လောသူမိတာကောင်းသောညာပညာရှိသောငါတည်းလူလူရည်ကျွန်းကလေးသတ္ထအာရာယပေါတုနဲ့နဲ့ကိုကင်မြဲဆွဲကင်၍အဘိခန္ဓအမပြဆက်လည်း၍တူလိုက်ပါအောင်လောဣတိဤတို့မိန်ပေးပြန်လေသည် သူမေတော်ကောင်းသောညာပြန်နဲ့ပြည့်စုံသောတတိလူလိမ္မာကလေးသည်သတ္ထံအာရာယပေါတုလက်နဲ့ဆွဲကင်၍အဘိဓနာတော်ဆက်လက်၍မပြတ်တူးလိုက်သည်ရှိတော်ဥဒုမာယိကဥဒုမာယိကမိတော်ဖာကိုအာတိုတိုင်းတိုတိုင်းကြည်တော်ကြောင့်ဥဒုမာယိကမိတော်ဖာကိုအာရသအတွင်မြင်လေသည်စသည်ဖြင့်ပေါ်တကားသာနော်မှန်ပါပါဗျာအဲဒီလိုပါဠိဘာသာနဲ့ ပြောပါတယ်အရိပဲတို့ကျုပ်ကတော့ယမနာဆရာကြီးဟာသူတပည့်တွေကိုမြို့ထဲမှာသင်ကြားလေ့လာတဲ့ပညာတွေကိုမြို့ထဲမှာသင်ကြားလေ့လာလို့ကြီးစည်းတဲ့အခါမှာ တောရဒေသတွေမှာလက်တွေ့သုတေသနာအနေနဲ့လေ့လာသင့်တဲ့ပညာတွေကိုတောရသွားပြီးတော့တတိတွေနဲ့သင်ကြားပြီးတော့ပြေးနေပါတဲ့တရားကံရနော်မှန်ပါပါဗျာခုကာလမှာလည်းပဲဒီကျောင်းဆရာကြီးတွေဟာသာသင်ကျောင်းနေသင်ကြားဖြစ်တဲ့ပညာတွေသာသင်ကျောင်းနေသင်ကြားလို့ဒါမှမဟုတ်လို့သုတေသနာနဲ့ကိုယ်တိုင်လက်တွေ့အားဖြင့် သင်ကြားပေးတဲ့အရာတွေတော့သူတို့ရသေးတာတွေကိုသွားရောက်ပြီးတော့သင်ကြားပေးရတယ်ကိုတကယ်ကနော်မှန်ပါပါဗျာအဲ့ဒါလိုပါပဲရှိကဗြဟ္မဏဆရာကြီးသုသာရဲ့ခုခေတ်ကာလမှာကျောင်းဆရာကြီးမျိုးပါပဲတကယ်ကနော်မှန်ပါပါသာဘာမောက္ခဆရာကြီးတွေတဲ့အရာမျက်နာမှာသင်ကြားကြော်စောတဲ့သင်ပြပြီးတော့ပညာသင်ကြားပြီးတော့ပေးတဲ့ဆရာကြီးတွေလို့ဆိုလိုပါတယ် အဲဒီလိုသူရကြီးတွေခေါ်ပြီးတော့ရမသုဒေသနာအနေနဲ့သွားရောက်ပြီးသင်ပြနေတဲ့အခါမှာတောင်မိုကြီးတစ်ခုကိုထူးဆန်းစွာတွေ့ပါတယ်တက္ကကရနော်မှန်ပါပါဗျာဘယ်လိုထူးဆန်းတယ်လဲဆိုလို့ရှိရင်ဒီတောင်မိုကြီးကညအခါကာလမှာတော့မိโกတွေထွက်နေပါတယ်တက္ကကနော်မှန်ပါပါဗျာနေ့ခါကာလကျတော့မိတော့မိလျာနေထွက်နေပါတယ် အဲဒီတော့ထူးဆန်းတဲ့တောင်ပေါ်ကြီးတွေ့တဲ့အခါကာလကြတော့ဗျမနာဆရာကြီးကသူတကြီးလူလိမ္မာလေးခေါ်ပြီးတော့တကြီးဆိုပေမဲ့လို့လည်းပဲသိချယုံကြည်ရတဲ့တကြီးပေါ်တကကနော်မှန်ပါပါဗျာကောင်းသောဉာဏ်ပညာရှိတဲ့ဉာဏ်ပညာထူးချွန်တဲ့တတိလူလိမ္မာကလေးတဲ့သူတတိတဲမှာအထူးကျွန်ဆုံးတတိလို့ဆိုရမှာပေါ့နော်မှန်ပါပါဗျာအဲဒီတတိကလေးကိုခေါ်ပြီးတော့ငါတတိဟောဒီတောင်ပေါ်ကြီးဟာထူးရဲ့ဟိ့ ညခါကာလလည်းမိကိုယ်တွေထွက်လို့နေခါကာလမှာတော့လည်းမိတော့မိတရားတွေထွက်လို့အမတန်ထူးတဲ့တောင်မူကြီးကဒီတောင်မူကြီးထဲမှာတစ်စုံတစ်ခုတော့ဖိုးရံပစ္စည်းရှိရမယ်ပြီးတော့ငါးတတိလူလိမ္မာလေးပေါက်တူးလည်းနဲ့ဆွဲကင်ပြီးတော့ဒီတောင်ပေါ်ကြီးကိုတူးဖြိုလိုက်ရမယ်လို့အမိန်ပေးတယ်တကကနော်မှန်ပါဗျာအဲဒီလိုမင်းပေးတော့ဒီလူလိမ္မာကလည်းပဲဆရာကြီးအမိန်တိုင်း ပေါက်တူးလက်နဲ့ဆွဲကင်ပြီးတော့တောင်ပေါ်ကြီးတူးပြိုလိုက်တဲ့အခါကာလမှာကျေဥစွာဘာတွေ့တယ်လဲဆိုတော့ဒကာမင်းတို့ဒကာကလကိုတွေ့ပါတယ်ဒကာကနော်မှန်ပါဗျာဒကာမင်းတို့ဒကာကလတွေ့တဲ့အခါမှာတတိလူတိုင်းမာလေးကဆရာကြီးဟောဒီမှာဒကာမင်းတို့ဒကာကလတော့တွေ့ပြီ တွေ့ပြီးညခါကာလမိကိုရေထွက်လို့နေခါကာလမိတော့မိညာနေထွက်နေတာသုတတိနေမှာပဲဒီတကားကလာကြီးရဲ့တတိနေမှာပဲဟောဒီမှာတွေ့ပြီးဆရာကြီးလို့ပြောတော့ဇမနာဆရာကြီးကပြန်ပြီးတော့မိတ်ပေးပြန်တယ်တကားကနော်မှန်ပါဗျာငါလည်းကြီးမဟုတ်သေးဘူးတကားကလာကဘယ်မှာမိကိုထွက်နိုင်မလဲ ဘယ်မှာမိလျာထွက်နိုင်မလဲရှစ်ဆက်ပြီးတော့တွန်းကွာခိုင်းတော့ရှစ်ဆက်ပြီးတော့သူပြန်တော့ဥဒ္ဓမာယိကာဆိုတဲ့ဖားကိုတွေ့ပြန်တယ်တခါကံနော်မှန်ပါပါဗျာဥဒ္ဓမာယိကာဖားဆိုတာဟာတူတိုင်းတူတိုင်းကြည့်ကြည့်တာတဲ့သူကဒီဖားကလေမှန်ပါဗျာဒါကတူဘူးလားမတူဘူးလားတော့ပြောတာဘူးဒီလိုဖားမျိုးကြားတော့ကြားဘူးပါလေအဲကြားဘူးလို့ရှိရင်လည်းတော်ပါပြီနော်မှန်ပါမိုးကြများမှာဒီ သူသူသူလောက်တာတွေသူတို့ပဲတကကာယဟုတ်လားမှန်ပါဗျာရင်ွယ်ကလေးတွေပါတွေပါသူတို့လောက်တတ်ပါတယ်ဒီဖားကတို့တို့ပြီးလို့ကြည်ကြည်ကြည်လာတယ်သူကတကရာမှာပြောတာလေဒီလိုဖားကအေးဖက်ရွက်ဆွေးတွေပါတွေထဲမှာလည်းအောင်းနေတတ်တယ်တဲ့သူကသိမကြည်လာဘူးတဲ့အသက်ကွန်လောက်ရှိတယ်ဆိုပြီးတော့ပြောပါတယ်နော်မှန်ပါဗျာဒါပေမဲ့ဘုန်းကြီးကခုတွေ့ရတယ်ဖားတော့လက်မလက်သေးကုန်တော့မကဘူးကြီးမလက်သေးကုန်ကြီးသေးကုန်တော့မကတာဘူးတော်တော်ကြီးကြီးလေးတွေ့ရပါတယ်နော်မှန်ပါဗျာ ပအုံးလို့လည်းခေါ်ရတယ်ပကူမြင့်လို့လည်းခေါ်ရတယ်ဟိုမှာနားကြောက်ပြီးတော့ဘုန်းကြီးဟောလာတော့မေးကြည့်တယ်ဒီလိုနေရာမှာပေါ့လေသူတို့ကဖပြုတ်ခေါ်တယ်လို့ပြောတယ်ဖပြုတ်တော့ဘုန်းကြီးခေါ်တာမကြဘူးဒီရတော့ဘာခေါ်လဲမသိဘူးဟင်ဒီရကဖရလက်ခေါ်ပါတယ်ဖရလက်မှန်ပါဘူးဘုရားတင်တယ်ဖရလက်ကတော့မဟုတ်ဘူးနဲ့တူသိသိလားဝိုင်းဝိုင်းလားဝိုင်းဝိုင်းနဲ့သိသိပါဝိုင်းဝိုင်းသိသိပဲမှန်လားပါဒါချင်းဒီရကတမျိုးခေါ်တာပါ အားကြောင့်မြတ်စွာဘုရားကဥဒင်းတုံမှာဟောထားတာလေအနင်္ဂနာတုံမှာအဲရဏဝိဟာရီတုံမှာဟောထားတယ်ရဏတုံမှာသနာဗရနိရုဒ္ဓိနာဘိနိဝေသေးရာသနာဗရနိရုဒ္ဓိထိုထိုသနဘုံ၌ခေါ်ပြောဆိုလေရှိသောအမိဝဟာရပညာကိုနာဘိနိဝေသေးရာဤဝါရဤမိသားလည်းဧကမန္တိဟုမြဲမြစွာဆွဲလာယူမထားရတဲ့ ဒီပညာတွေဆိုတာဟိုရကတည်းကဒီရကတည်းကခေါ်ရတယ်ကိုသိနေတဲ့အမြည်လေးတိုင်းဒါသာဟုတ်တယ်တပြည့်မြည်တယ်မဟုတ်ဘူးလို့ဒီလိုအမြဲဆွဲကြီးလုံးမထားရဘူးတဲ့နော်ဒါကဒါတော့ဒီရရောက်လို့ကြည်ဒီရကအမြည်နဲ့ပြောရမယ်ဟိုရရောက်ရင်ဟိုရကအမြည်နဲ့ပြောရမယ်ဒီတော့ဒကာဒကာကတော့ဒီမူရွာကဖရလက်လို့ခေါ်တာပေါ့မှန်ပါဗျာကြားဘူးလေဘုန်းကြီးတို့တခါမှကြားသေးဖရလက်ကဟုတ်မဟုတ်ရတာတော့ပြောတာဟိုတိုးတိုင်းတိုးတိုင်းကြီးတယ်ဖားပါပဲဒကာက မမှားနိုင်တာတော့သူပဲဟုတ်ပါရဲ့ဥပမာရိကဆိုတာမမှားတဲ့နာမည်ပါပဲอืมသူလည်းသူလည်းကြည့်ရင်တော့ဒါတော့မမှားဘူးဒါတော့ရှင်းတယ်အဲ့ဒီဘာတွေ့လဲတဲ့အဲ့တော့ဆရာကြီးဟောမှာဥဒ္ဓမာကြီးကခေါ်တယ်သူတိုင်းသူတိုင်းကြီးတယ်ဖာကြီးတော့တွေ့ပြီသူနေမှာပဲဆိုဟာဒီဖာလည်းထိုးလိုက်ဩကျေဆယ်တူအောင်လို့ဆိုတော့ဆက်ပြီးတော့သူတော့ အစင်တိုင်းတွေ့သွားတာကိုတကကနော်မှန်ပါပါဗျာအားလုံးတောင်မိုကြီးကစပြီးတော့မိဂိုမီဒီယံထွက်တာတရောဗာတရောအကုန်လုံးတွေ့လိုက်လို့ရှိရင်15ခုရှိတယ်တကကနော်မှန်ပါပါဗျာရုပ်ဝက်ပြီးတော့ထားတဲ့ပဟေလိတွေပေါ်စကထာဝက်ထားတဲ့ဟာတွေနော်မှန်ပါပါဗျာ15ခုရှိတယ်အဲဒီ15ခုခေါင်းစဉ်တွေဆိုကြအောင်လေတကဆိုပြီးမှပဲ အဲဒီပြောကြတယ်မှန်ပါဘူးဤကိုညက်ခါဤကိုညက်ခါနေမာမိပြိုနေမာမိပြိုတောင်ဖို့မြင်လားတောင်ဖို့သာဘုရားမြတ်ကဘုရားမြတ်ကဝတိလားဝတိလားပေါတူသောအပြင်ဝေကြစီရာဘောလာမင်းတို့ဘောလာမင်းတို့အာယုတ်တွေ့ရာအာယုတ်တွေ့ရာ န်းกว่าနှမွာသဗ္ဗာရေစစ်လိမ့်ညစ်ဒလီသာစင်ဒီနှင်းတွေ့ဒီအပါနန္နကသံဃာဝဆာစင်ဒီ မိโกညင်ခါလို့ဆိုတာညခါကာလာမှာမိโกတွေထွက်နေတယ်ဒီလိုသိပဲနော်မှန်ပါဗျာနေ့မှာမိပြိုးတဲ့နေ့ခါကာလာကြမိတွေပြုတ်အာပြီးတော့ထွက်နေတယ်နော်မှန်ပါဗျာအဲ့ဒါကဘာလို့ဆိုတောင်ဖို့ပဲအဲ့ဒီတောင်ဖို့ဘာဖြစ်တယ်လဲဆိုတောင်ဖို့ကိုမြင်တယ်တောင်ဖို့မြင်လားနော် အဲ့ဒီတောင်ဖို့ဘယ်သူကမြင်လာလဲဆရာမြတ်ကတောင်ဖို့ကိုမြင်လာ၍လူဒိဗ္ဗေပေါ့နော်မှန်လားပါဗျာမိကိုညင်ခါနေမှာမိပြတောင်ဖို့မြင်လာဆရာမြတ်ကတတိလအားဆရာမြတ်ကဘာပြောသလဲဆိုတတိကိုအတုခိုင်းနေပေါ့လေနော်မှန်လားပါဗျာတတိလအားပေါတူးသွားခြင်းခွဲခြားစေရပေါတူးနဲ့တူးစေသည်တူးစေတော့ဘာတွေ့သလဲဆိုရင်ပေါ်လာမင်းတို့မင်းတို့တကကြီးမင်းတို့ကိုရှင်းဥစွာတွေ့တယ်နော်တကားကလား နောက်ဘာတွေ့သလဲဆိုတော့ဖားယုတ်တွေ့ရနောက်ဘာတွေ့သေးသလဲဆိုတော့လမ်းကွနှမွားတဲ့လမ်းကွလမ်းကွနှစ်ခုတွေ့မှန်ပါဗျာနောက်တော့ဘာတွေ့သလုံးဆိုဆပ်ပြာရည်စစ်အဲ့ဒီနောက်မာလိမ့်ညစ်တလီလက်ကိုလည်းတွေ့တယ်တကကနော်မှန်ပါဗျာတဲဆုံတဲ့တောင်ပူကြီးပဲနော်သိုးဆုံးပါဗျာ ပြီးတော့ဘာတွေ့ကြတယ်ဆိုဓာတ်နဲ့စင်တုံးတွေ့ကြတယ်နော်မှန်ပါပါဗျာပြီးတော့တွေ့ပြီးအသားအသားလည်းပဲဒီတည်းရှိနေတာကိုတခါကတောင်ပိုးတယ်ရှိတော့ရှိမှာပဲတောင်ပိုးတယ်ဘာဖြစ်လို့လဲဆိုတော့ဒီတောင်ပိုးတဲ့နေတဲ့အကောင်ကြီးကအသားတွေပါကြီးလာရင်ကြီးနိုင်တယ်ဟုတ်လားကြီးနိုင်ပါဗျာတွေ့ပြီးအသားနောက်ပြီးတော့ဘာတွေ့နာနဂါတဲ့နဂါကြီးနာနဂါကြီးတွေ့ပါတယ်တခါကနော်မှန်ပါပါဗျာအဲသင်္ဃဝက်စာစင်ဒီအနန္တကားတွေ နာနဂါတိုင်ကို15ခုရှိတယ်တဲ့တကကနော်မှန်ပါပါဗျာအဲဒါငနာပင်ချာလဲမလွဲရအောင်လို့15လို့ရေးထားပါတယ်နော်မှန်ပါပါဗျာနောက်ပြီးတော့ဟိုနောက်ဘက်ကတော့ဖြည်နေနဲ့နာရှင်းနေပါလားမှားကြတော့မရှိပါဘူးမိကိုညင်ခါနေမှာမိပြုတ်တောင်မို့မြင်လာဆရာမြတ်ကတတိလာအပေါတူသွားပြင်ခွဲကြစီရဘောလာမင်းတို့ဖားရုပ်တွေ့ရလမ်းကွာနှမောဆပ်ပြရည်စစ်လင်းညစ်တလီဒါဆင်းသည်နှင့်တွေ့ရည်အသာ နတ်နဂါ15ဝက်စာစင်ဒီအဲ့ဒီအစဉ်တိုင်းတွေ့သွားတော့နောက်ဆုံးနဂါတွေ့တဲ့ခါကျတော့ဆရာကြီးနဂါကြီးတွေ့ပြီဆိုတဲ့ခါမှာယမနာဆရာကြီးကဘာပြောသလဲဆိုတော့တိတတုနာဂောမာနာကံကတေတိနမောကရောဤနာဂတာနမောကရောဤနာဂတာသူမေရကောင်းသောပညာရှိသောငါလည်းပြီ နာကောနဂါတိတတုဒီပါစေနဂါတော့နေပြီတဲ့ပြညာတွေတော့ကိုထုတ်ပြဟရှေ့တူအောင်ထုတ်ပြရှေ့တူအောင်ဒီလိုကိုတကကနော်မှန်ပါဗျာနဂါကြီးတော့ထုတ်ပြလိုက်ဟေ့မပြောတော့ဘူးတကကနော်မှန်ပါဗျာနာကောနဂါတိတတုဒီပါစေတော့နေပါစေတော့နေမြဲနေပါစေနာဂနဂါကောမာကတေတိတုံတခုဖြင့်မထီပါစေပါလင်နဂါကိုသွားပြီးခဲနဲ့လည်းသွားမပေါက်လိုက်နဲ့ကွယ် ဒုံနဲ့လည်းသွားပြီးဒီကလာမထိုးလိုက်မရိုက်လိုက်နဲ့နေပါစီငကားတော့ဘာလို့ရမလဲဆိုတော့နမောကရောဤနာဂတနာဂတနဂအာနမောရှိခိုးပူဇော်ခြင်းကိုကရောဤပြုပါလေလောနဂါကြီးတော့ရှိခိုးပူဇော်ွယ်နဂါဆိုတာဟာနာနဂါဟာဖိုးတိုက်ဖိုးတံပစ္စည်းတွေကိုစောင့်ရှောက်ပြီးတော့နေတဲ့ဥစ္စာဆောင်နဂါလည်းဖြစ်တတ်တယ် နေတော့ဒီနာနဂါကြီးပူဇော်လို့ရှိရင်ပြင်းဖိုးတဲ့ဖိုးတန်ယရနာတွေတို့ပေးခြင်းနဲ့ပေးလိမ့်မယ်ရခြင်းနဲ့ရလိမ့်မယ်ပြီးတော့နာနဂါကြီးပူဇော်ပါလေလို့ဒီလိုအဓိပ္ပာယ်နဲ့ရွယ်ပြီးတော့နမောကရောဤနာဂတနာဂတနဂအာနမောရှိခိုးပူဇော်ခြင်းကရောဤပြုပါလေလို့လို့ဒီနောက်ဆုံးပြဒနာကိုယမကြီးကပြောပြတယ်တခါကနော်မှန်ပါပါဗျာအဲဒီလိုပြောပြပြီးတော့ ရှင်ယဟန်ဒီ35ပါးသောပြဿနာတွေကိုမြတ်စွာဘုရားယင်လည်းဖြေနိုင်တယ်မြတ်စွာဘုရားဤတပည့်ယင်လည်းဖြေနိုင်တယ်ဒါမှမဟုတ်ရင်လည်းပဲဒီပြဿနာတွေကိုတည်တွင်းတဲ့မြမကြီးဌာမနိဒိဋ္ဌိရရတဲ့ပုဂ္ဂိုလ်ဆိုရင်လည်းဖြေနိုင်တယ်ဒီ၃မျိုးပဲဖြေနိုင်တယ်နော်မှန်ပါဗျာဘုရားရဲ့ဘုရားတပည့်ရဲ့မြမကြီးဌာမနိရတဲ့ပုဂ္ဂိုလ်ရဲ့ဒီသုံးဥသောပုဂ္ဂိုလ်သာဖြစ်နိုင်တယ်ခြားပုဂ္ဂိုလ်တွေမဖြစ်နိုင်ဘူး ပြီးတော့ဒီပြဿနာတွေရဲ့အ내တွေပဲကိုမြတ်စွာဘုရားထာမှာသင်မေးလေတော့လို့ပြောပြီးတော့ဓမ္မကြီးကသူ့နေရာကိုပြန်သွားတာကိုတက္ကကနော်မှန်ပါဗျာอืมအဲ့တော့ပြန်သွားတော့ယင်ကုမာရကတော့ကလည်းဒီတညာလုံးတော့စဉ်းစားနေပါလိမ့်မယ်တောင်မူကြီးကဘာပါလိမ့်မိโกကြီးကဘာပါလိမ့်မိဗျာလေးကဘာပါလိမ့် ဇမနာဆရာကြီးဆိုတာဘာပါလိမ့်မလဲဘယ်သူပါလိမ့်မလဲတတိဆိုတာကဘယ်သူပါလိမ့်ပေါ့သူလည်းနဲ့ကဘာပါလိမ့်ပြုရမယ်ဆိုတာဘာအိပဲပါလိမ့်တကယ်ချင်းမင်းတို့ကြီးတွေ့တယ်ဆိုတော့တကယ်ချင်းမင်းတို့ဆိုတာကဘယ်လိုဟာကိုကြီးပဲပါလိမ့်မလဲစသည်ဖြင့်သူစဉ်းစားမှာပါပဲတကယ်ကျန်နော်စဉ်းစားမှာပါဗျာအဲစဉ်းစားပါလိမ့်မယ်ဒါကကလည်းစဉ်းစားထားဖို့ဟုတ်လားမှန်ပါဗျာနောက်နာကဟာဒီစာကြည့်ရင်တော့လည်းအိဗေကပေါ်နေနေမယ်နောက်နာအဖြေတော့ပါတယ် မှန်ပါဒါပေမဲ့ဒီဖြေတွေကဘယ်လောက်နေတော့လဲပဲအိဗယ်လုံလောက်အောင်မရသေးဘူးတကကနော်မရသေးပါဘူးဗျာဟောလိုက်မှသူကရှင်းသွားမှာမှန်ပါဗျာဟောတာတော့သင်ရရတယ်ဟောမှာဒီဥစ္စာကဒီကြာဟောမယ်ဆိုရင်တော်တော်နဲ့ကိုမပြီးဘူးကဒီ၃ရက်တော့ပြီးအောင်ပါရဲ့ကွာ၃ရက်တော့ပြီးတော့ပါတယ်อืม၃ရက်တော့ပြီးအောင်ပြီးအောင်ပါရဲ့မပြီးလည်းပြီးရမှာပဲ၃ရက်ကျတော့ပြီးပါရတယ်နောက်ဆုံးကျတော့နောက်ဆုံးကျပြီးကျင်တော့လေသူကလောလောပြီးသွားတာပဲမှန်ပါဗျာမပြီးကျင်သေးဘူးဆိုရင်သူက မပြီးသေးဘူးဆိုတော့ကြောက်ဟောနေတာပဲအဲဒီတော့ဒီကြသနာတွေကိုဒီမြမာကြီးကဘာဖြစ်လို့လာပေးရသလဲဘယ်လိုဆက်သွယ်ရှိပါသလဲလို့စဉ်းစားကြရပေါ်လာကြတယ်ခုတကကနော်ရှိပါဗျာပေါ်လာကြတော့အဲ့ဒါကြီးကလည်းပြောအောင်ဒီကနေ့တော့ဒီဟာပြောတာနဲ့ပြီးနိုင်မယ်ထင်တယ်ဒီရတော့ရောက်မှရောက်ပါတော့မှမသိဘူးဗျာ သာသနာ့များစွာပြလက်ထက်ကသာသနာနောက်ပိုင်းမှာသာသနာနောက်ပိုင်းမှာယဟန်တွေသာသနာဝင် ပုဂ္ဂိုလ်တွေကျင့်သိက္ခာတွေမယိုမသေးပဲနဲ့ပြည့်စည်ကြတယ်တကကနော်မှန်ပါပါဗျာကျင့်သိက္ခာတွေယိုသေးသေးမကြည့်ညာဖောက်လဲဖောက်ပြန်နေဖြစ်တာကိုမြင်ရတော့ခုနပါသောယဟန်တော်တွေကပฏิတံဝေကတွေရကြတယ် မြတ်စွာဘုရားမှာလေးသိင်ခြင်းနဲ့ကဘာရသိရှစ်သိင်ခြင်းနဲ့ကဘာရသိ16သိင်ခြင်းနဲ့ကဘာရသိတရားတဆူဆူတဆူဆိုလို့ရှိရင်ဒီလိုပါရမီတွေဖြည့်ပြီးတော့မှဒီတရားတွေဟောကြားနိုင်ခဲ့တယ်အဲလိုခဲခဲရင်ရင်ပါရမီတွေဖြည့်ကျင်ပြီးဟောကြားထားတဲ့တရားတွေကိုငါတို့သတင်းသုံးပေါ်ယဟန်တွေဟာယူသေးစွာမကျင့်ကြတော့ပါပဲကလားဒီဖိုးရံသာသနာကြီးဖြင့် ဒီတိုင်းသွားလို့ရှင်မကြခင်ပျက်စီးရကြတော့မယ်၊ကွဲရကြတော့မယ်။ဒီတော့ဒီသာသနာကြီးမပျက်စီးမပျက်စီးသေးခင်ငါတို့မှာတော့ဒီသာသနာမြည်ပြုပြီးတော့600တရားတရားတွေရအောင်အားထုတ်ဖို့ကောင်းတယ်လို့ခုနပါတော်ညာတွေကစဉ်းစားကြတယ်တက္ကကနော်။မှန်လားပါဗျာ။ဟုတ်ပါဘူးဆိုတော့ဒီလိုကမှသို့တော့ပါမလား။သာသနာနောက်ပိုင်းမှာ သာသနာဝင်ပုဂ္ဂိုလ်တွေချွေးနေတာမြင်ရလို့အဲဒီရဟန်းခုနှစ်ပါးကသတိတာဝေကတွေဖြင်းပြီးတော့ချင်းချင်းတိုင်းမင်းနှီးတော့ကြတယ်တကကနော်မှန်ပါပါဗျာအေးငါတို့သာသနာတော်တွေမပြည့်စည်စေခင်သာသနာဓမ္မတွေကိုပြည့်ပြည့်စုံစုံဖြစ်အောင်အားထုတ်ကြဆိုရဲ့မိမိတို့ဤထောက်ရတရားရအောင်အားထုတ်ကြဆိုရဲ့လို့သဘောတူတိုင်းမင်းပြီးတော့ တော့ထွက်ကြတာဘောတကကနော်မှန်ပါပါဗျာညာတော်ခုနှစ်ပါးတော့ထွက်ကြတော်တဲ့ကိုသွားကြသေးသေးကြီးကြီးအားထုတ်မယ်ဆိုတဲ့အနေနဲ့သွားကြမှန်ပါပါဗျာသွားတဲ့ခါကာလကျတော့တောင်ကြီးတစ်ခုကိုတွေ့အဲဒီတောင်ကြီးဘောကိုတက်ကြတောင်ကြီးတစ်ခုမှာတောင်တို့ကြီးတစ်ခုရှိတယ်တကကနော်မှန်ပါပါတောင်တို့ကြီးကလေကားနဲ့မတက်လို့ရှိရင်တော့လေကားထောင်ပြီးမတက်မယ်ဆိုရင်တက်လို့မရဘူးမှန်ပါပါ ဒီလိုတောင်တုတ်တွေဆိုတာတောင်မှာဆိုအများကြီးရှိပါတယ်ဟုတ်လားဟုတ်လားဘုရားတောင်ကလလို့ဆိုတာအာဘုရားတောင်ကလသာမဟုတ်ဘူးတောင်တွေပေါ်ပါတယ်ဒီလိုတောင်တွေကတောင်ဆောက်ကြီးတွေဟာလေကားနဲ့တက်မှာပဲရတယ်ဒီတိုင်းဆိုရင်တော့မတက်နိုင်ဘူးအဲဒီလိုတောင်တုတ်ကိုသွားပြီးတော့တွေ့အဲဒီလိုတောင်တုတ်သွားပြီးတော့တွေ့တော့သူတို့ဒီတောင်ပေါ်တက်ပြီးတရားထုတ်ကြဆိုရဲလို့တိုင်ပင်ပြီးတော့လေကားတစ်ခုလှုပ်လှုပ်ပြီးတော့လေကားနဲ့ထောင်ပြီးတက်ကြတာကိုနော်မှန်ပါပါဗျာလေကားနဲ့ထောင်တက်ပြီးအထက်ပေါ်ရောက်တဲ့အခါကာလကျတော့မထေကြီးက ကျန်တဲ့ရဟန်းတော်တွေကိုအကြောင်းကြားတယ်ငါရှင်တို့မိမိတို့အသက်ကိုငဲ့ွက်တည်တာချင်းရှိရင်တော့အခုကလည်းဆင်းကြပြီတော့ဒီလေကလဲတော့မယ်အလုံးသဘောတူရင်လဲမယ်လို့ဒီလိုကြွေးကြော်ရတာပေါ့နော်မှန်ပါပါဗျာဒီကလဲပြီးတဲ့နောက်ဆိုလို့ရှိရင်ဆင်းနေမယ်လို့မဆင်းနိုင်ဘူးတကကနော်မှန်ပါဗျာဒီကနေပြီးခုံချရင်လည်းသေယုံရှိတာပဲ မစင်နိုင်မဲ့တဲ့တိုင်းနေမယ်ဆိုရင်လည်းသူတို့မှပါလာတာရေလေးရေဘူးလေးနဲ့နည်းနည်းပပပါမှာပေါ့ဒါပါပဲဗျာဒီရေကုန်လို့ရေငါးခါနဲ့လည်းပြီးနိုင်တယ်ဆုံးကတော့သားကြလုံးလုံးမရှိတော့ဘူးမှန်ပါပါဗျာပြီးဖို့ရပါအမနာနီးနေပြီအဲဒါကြောင့်အဲဒါကြောင့်မိမိတို့အသက်ကိုငဲ့ကွယ်တွေ့တာရရှိတဲ့ပုံကိုယ်တွေအခုကတည်းကဆင်းကြပါလို့သုံးကျင်တယ်နဲ့ကြီးညာတော့ဘယ်သူမှမဆင်းကြဘူးအားလုံးပဲဒါခါရေရင်းချင်းသေးသေးကြည်ကြည်တရားထုတ်မယ်ဆိုတဲ့အနေနဲ့ နေမြဲတိုင်းနေနေကြတာကိုအဲဒီတော့အဲဒီလေကားကြီးအားလုံးသဘောတူဆဲလိုက်ကြပါရောတဲ့တကကနော်မှန်ပါပါဗျာလဲပြီးတော့တရားထုတ်ကြတယ်အားထုတ်ကြတော့သိချင်းတရားကအမနာနီးကနေတော့အမနာကြိုးစားကြမှာပါပဲမှန်ပါပါအဲဒီလိုကြိုးကြိုးစားစားအားထုတ်တဲ့အတွက်မထေကြီးဖြစ်တဲ့ပုဂ္ဂိုလ်မှာတရက်လောက်အားထုတ်လိုက်တော့ကိုရဟန္တာဖြစ်တယ်တကကနော်မှန်ပါပါဗျာတရားအားထုတ်တယ်ဆိုတာသိချင်းတရား

အာတဗံသမဗရံလုံးလဝိရိယဖြင့်ပြုပင်ပြုရသောအမှုကိစ္စဟုသမျှကိုဣဇေဝနဲ့ပြန်တပည့်မဲ့၍ယနေ့ပင်လင်ကိစ္စကာတဗံပြုလို့အထုသင်အထုထိုင်လာပဲ၏သမဗဒံ၄ပါးနဲ့အထုသင်တဲ့လုပ်ငန်းကိစ္စတွေကိုတဲ့နေ့ပြန်ကမှအထုမဲ့တပည့်ခါမှအထုမဲ့စသည်ဖြင့်နေ့ရမရွှေပဲနဲ့ခဏိပဲအထုပါတဲ့တက္ကကနော်မှန်လားပါဗျာอืม မြတ်စွာဘုရားဟောတာကတော့သိတင်းတယ်တကကဟုတ်လားမှန်ပါဗျာအခုကာလလူတွေကသိမလိုက်နိုင်ကြဘူးဟုတ်လားမှန်ပါပါဗျာအဲဘုရားကတော့သိပြီးတော့တင်းတာပဲမင်းနဲ့ကြံတဲ့ဘက်တော့မကျွေးရဘူးတဲ့အခုပဲချက်ချင်းအထုတ်ပါလို့သူကတိုက်တွန်းတာကိုတကကဟုတ်လားမှန်ပါဗျာတကကကဲဒီကနေ့ညကျောင်းကမပြနဲ့တော့ဒီကအထုတ်ပြီးတော့နေတော့ဆိုရင်မလွယ်ဘူးတကကနော်မလွယ်ပါဘူးဗျာမလွယ်ဘူးတကကမလွယ်သလိုသိပြန်လူပုံကိုယ်တွေလည်းမလွယ်ဘူးဟုတ်လားမှန်ပါပါဗျာတကကတော့လူ

ကိစ္စံကာတာဘာပြုလို့အာထုတ်သိအာထုတ်ထိုက်၏အာထုတ်ရမည်။ဘာကြောင့်တော့ဆိုတော့ကောဇိညာမရဏသူဝေသူဝေနဲ့ပြန်ကနိုင်မရဏဝါသရမည်ကိုလောဇီဝိတံဝါမသေးပဲအသက်ရှင်၍နေဥမည်ကိုလောကောဘဲသူသည်ဇိညာဇာနေရသိနိုင်ပါမည်။လက်ဖြင့်ကကြရင်မသေးသေးပဲနဲ့အသက်ရှင်နေလိမ့်မယ်ဆိုတာဘယ်သူကအတတ်သိမလဲတဲ့ကကနော်မသိပါဘူးဗျာ။ဒါပေမဲ့လို့ လူတွေအများကတော့ကိုနေပြင်ကမသေးသေးဘူးလို့ပဲခါမှန်းထားတာဟုတ်လားမှန်ပါဗျာနေပြင်ကမသေးသေးဘူးလို့ပဲခါမှန်းထားခါမှန်းတဲ့တိုင်မသေးတာတော့များတာတော့မှန်းတဲ့တကကဟုတ်လားမှန်ပါဗျာဒါပေမဲ့လို့အတတ်ပြီလို့တော့မဟုတ်ဘူးမသေးသေးဘူးလို့ဒီလိုတော့ခါမှန်းထားတဲ့တိုင်မှန်းတော့မှန်တတ်ပါတယ်ဒီကအတိအကျမသေးဘူးလို့တော့မဆိုနိုင်ဘူးအဲ့ဒီလိုမသေးသေးဘူးထင်တဲ့ပုံကိုယ်တွေပဲသေးသေးသွားတာပဲတကကဟုတ်ပါဘူးဒါကြောင့်မို့နေပြင်ကမသေးဘူးလို့ဘယ်သူပြောမလဲတဲ့ဘာကြောင့်တော့ဆိုတော့ နာယိနောသင်္ကရန္တိနာမဟာသေနေနာမေသုနာမဟာသေနေနာများသောစစ်ပစ္စည်းတော်ဒေနာမေသုနာထိုသင်မင်းကြီးနှင့်နောငါတော်အသင်္ကရဝါရဲ့ချင်းပေး၍ထားခြင်းသည်လီနာအတိမရှိဘူးတဲ့သေမင်းကြီးနဲ့ဘယ်နည်းဘယ်ရဲ့ကြမှာသေရရစေဆိုပြီးတော့သေမင်းကြီးနဲ့ရဲ့ချင်းများပြုထားတာရှိပါသလားတဲ့မရှိဘူးနော်မှန်ပါပါဗျာ ဘယ်ရှိမလဲဒီလိုရှိရင်တော်တော်နေရာကြမှာမရှိဘူးနေရာကြပါဘူးပြီးတော့တနည်းအားဖြင့်သင်္ကန်းဆိုတာကရေချင်းတာမဟုတ်ဘူးသူကသူနဲ့ဒီစစ်တိုက်ပြီးတကလားကာကွယ်ဖို့ရဘောပါအင်အားစုတဲ့အဲ့ဒီဟာအဲ့ဒီလိုဟာလည်းမရှိပါဘူးတဲ့သင်မင်းကြီးနဲ့တိုက်ဖို့ရသင်မင်းကြီးမလာနိုင်အောင်သင်မင်းကြီးကိုအနိုင်တိုက်ဖို့ရစစ်တီဘောပါအင်အားတွေလည်းမရှိဘူးတဲ့လောကမှာတော့ဖြင့် တူးနဲ့တူးနိုင်အောင်လို့တိုက်ဖို့ခိုက်ဖို့သားပြဖို့အင်အားတွေဆိုတာရှိကြသဘောတကနော်မှန်ပါပါဗျာတနိုင်ငံနဲ့တနိုင်ငံနဲ့တိုက်ဖို့ခိုက်ဖို့တစ်ဖွဲ့နဲ့တစ်ဖွဲ့နဲ့တိုက်ဖို့ခိုက်ဖို့အင်အားစုတွေရှိကြပါပဲအဲစစ်လက်နဲ့ဒီမျိုးမျိုးရှိကြပါဒါပေမဲ့လို့သင်မင်းကြတော့အကုန်ရှုံးပြရတာပဲတကကနော်မှန်ပါပါဗျာဘယ်လောက်ပဲတကိုးကြည့်နေပါလေဘယ်လိုလက်နဲ့ကြည့်တွေကိုဒီတွင်နိုင်ပါလေဘယ်လိုပဲဆိုဆိုအဲ့ဒီပုံကိုယ်ကဒီနေ့ကျရင်သင်မင်းထားကြတော့အရှုံးပြရတာကြီးတယ်သိကြတာကြီးတယ်ဟုတ်လားမှန်ပါပါဗျာ ။ဒီနည်းအားဖြင့်တော့ဒီသင်္ကရံဆိုတာကတစိုးလက်ဆောင်လည်းပဲခေါ်တယ်တဲ့အဲ့ဒီသင်မင်းကြီးနဲ့တစိုးလက်ဆောင်ထိုးထားတာလည်းမရှိဘူးတဲ့တခါကနော်မှန်ပါပါတော့ကလူသားချင်းချင်းချင်းဆိုလို့ရှိရင်တော့အဲငွေလေးပါလေတစိုးလက်ဆောင်လေးပေးလိုက်လို့ရှိရင်ဖြင့်အပြစ်ကလေးပါလေလွတ်တတ်သေးတာကိုတခါကနော်လွတ်တတ်ပါဗျာအဲလွတ်တတ်တဲ့ကြဆုံးမှုတွေပဲလို့ကြည်ကြည်ဝိညာဉ်များပေးလို့ရှိရင်ဖြင့်အဲ့ဒါလွတ်တတ်ပါသေးတယ်လွတ်တဲ့လွတ်နိုင်တဲ့အခွင့်အရေးရှိပါသေးတယ် ဗေမင်းကြီးတစိုးလက်ဆောင်ပေးလို့လည်းမရဘူးတဲ့ကကနော်မှန်ပါပါဗျာသူကတရားတယ်သူကဒီနေ့ကြသေးသားဘယ်လိုငွေတွေပါစုပေးလို့လည်းဖြစ်တာမဟုတ်ဟုတ်လားမဖြစ်ပါဘူးအဲ့ဒါကြောင့်တဲ့တစိုးလက်ဆောင်ပေးတာလည်းမရှိဘူးရချင်းပေးတာလည်းမရှိဘူးဗေမင်းကိုနိုင်အောင်တိုက်နိုင်ဖို့ကတစိုးလက်ဆောင်အာဘိုးဘအင်အားစုလည်းမရှိဘူးတဲ့ဒါကြောင့်မို့နေပြင်ကမသေးသေးဘူးလို့ဘယ်သူကဧကန်ပြောနိုင်မလဲတဲ့အဲဒီလိုမပြောနိုင်တဲ့အတွက်ကြောင့် မျက်ပြင်ကသဘက်ခါမရှိပါနဲ့တဲ့မျက်ပြင်ကကြာရှိခြင်းမရှိမယ်သဘက်ခါကြာရှိခြင်းမရှိမယ်ခဏပဲအားထုတ်ပါတဲ့မြတ်စွာဘုရားကဒီလိုတိုက်တွန်းတယ်ကကံနော်မှန်ပါပါဗျာအဲ့တော့သိရင်တရားဟာအမှန်အနိကနေတဲ့အနေအားဖြင့်နှလုံးသွင်းပြီးအားထုတ်ရမယ်လို့ဆိုပါတယ်ဘယ်တော့ကြောင်နှလုံးသွင်းရမလဲဆိုရင်ထွက်သက်ဝင်တယ်များထွက်သက်ကလေးထွက်ပြီးတော့ကြားမဝင်သေးခင်လည်းပြီးနိုင်တယ်ဝင်သက်ကလေးဝင်ပြီးတော့ကြားမထွက်သေးခင်လည်းပြီးနိုင်တယ် အဲ့ဒီမသိခင်အတွင်းတခဏလေးမှာမြတ်စွာဘုရားအဆုံးမသာသနာတော်တိပိစုံစုံကအထုံးမယ်ဆိုတဲ့အနေနဲ့ဒီနေ့ချင်းအထုံးရမယ်တဲ့တက္ကကနော်မှန်ပါပါဗျာအဲ့ဒီလိုအထုံးမှတရားဟာပြည့်စုံတတ်တဲ့ဟုတ်လားမှန်ပါပါဗျာတချို့ကတော့အသက်ကြီးကြီးနေပြီးတရားထုတ်ရအောင်လို့ဆိုပြီးတော့တခါတည်းအကြီးအထိုးတာကြီးကြီးကိုတက္ကကဟုတ်လားသူတို့မေးကြည့်တော့ဘာလို့လဲအကြီးအထိုးသလဲဆိုရင်အသက်ကြီးအောင်လို့တဲ့အသက်ကြီးဘာလို့မလဲ အလဲရှိတော့ကိုတရားတွေသူတို့ပြင်းပြထန်တာအထုတ်မလို့တဲ့သူတို့ပြောတယ်တကားကဟုတ်လားကြားဥပါဗျာဟမ်ကြားဥပါဗျာကြားဥရလားကြားဥပါဗျာကြားဥရင်လာရင်တကားကနဲ့ဘုန်းကြီးနဲ့တူးနေပြီနော်ဟုတ်ပါဘူးသဘောတူနေသက်ပေရတယ်อืมအဲ့တော့သူတို့ပြောတာနဲ့အခုဘုရားဟောတာနဲ့ဆိုရင်ရှင်တိုက်ကြည့်လို့ရှိရင်သိမကြိုက်ဘူးတကကနော်မကြိုက်ပါဘူး။သစ္စာဘုရားကတော့ကိုများများများပြေးလိုက်မယ်လို့နှလုံးသွင်းမှာတရားပြင်းပြထန်တာအထုတ်တယ်လို့ဆိုတယ်။သူတို့ကလည်းအသက်ကြီးကြီးနဲ့အထုတ်မယ်ဆိုတော့သူကတဲမကြိုက်ပဲဖြစ်နေ။ မကိုက်ပါဘူးအသက်ရှင်နေလို့ရှိရင်မသေးသေးဘူးဆိုလို့ရှိရင်တရားကအထုံးမှာမဟုတ်ပါဘူးတကကဟုတ်လားဟုတ်ပါဘူးအခုကသေလိမ့်မယ်တင်လို့อืมဒုတိယခုဆိုပါတော့သောသောပိုင်းကအမှအမှုမဲ့အမှမဲ့အနေနဲ့ယောဂဝေဒနာတွေအပြင်းထန်ဖြစ်လာပြီဆိုငါတော့ပြီးတော့မှာပဲဆိုပြီးတော့တကလည်းရသင်္ကာရတွေပြင်ပြီးတကလားပရိနာလို့တရားနာလို့ဟုတ်လားဟုတ်ပါဘူးအဲအထူဒါနတွေပြုလို့မကုလို့ကောင်းမှုလေးတွေပါလေးနဲ့နှလုံးသွင်းလို့ဒီလိုကလည်းတတ်နိုင်တဲ့နေရာလေးတရားလေးတွေအထုတ်ကြတဲ့ကိုတကကနော် ဒီအိဗယ်ရှင်မတကကဟုတ်လားသိသေးနည်းပါအဲမသိသေးခင်ကတည်းကညညမမာကြီးဆိုလို့ရှိရင်တော့ဟိုသေဝေအဝေးရှိသေးတော့အထုပ်ွယ်ရက်ဒီအများကြီးရှိပါသေးတယ်ဆိုပြီးတော့မိမိရောဘောဆာသာနေတတ်တယ်တကကဟုတ်လားမှန်လားပါဗျာအဲဒီတော့အေဂိယာနီးနဲ့အသက်ရှင်တဲ့နီးတွေတကယ်အောင်မြင်မယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကတော့ဒီမှာလည်းကြောက်စရာမရှိတော့သူအထုပ်မှာဟုတ်ပါဘူးခွန်ကြီးတော့မယုံဘူးဒီဥစ္စာအထုပ်လိမ့်မယ်နော် အာမထုတ်ပါဘူးဗျာအဲအခုကပေခြင်းတရားနီးရတယ်ဒါကြောင့်မို့မရဏတတိကမ္မထဆိုတာနှလုံးသွင်းရမယ်တရားထုတ်ခြင်းကိုအားပေးတယ်တဲ့အခုရဟန်းတော်တွေမှာတော့မရဏတတိကမ္မထအထုတော်နှလုံးသွင်းကြမရှိဘူးတကယ်ကနော်မှန်ပါပါဗျာဒီကားကလဲလိုက်ပြီးမသိနိုင်ဘူးနော်မသိနိုင်ဘူးဒါတော့ဒီနေ့ပေးမလားလက်ပြင်ကပေးမလားဒေဝရတော့တော့နီးကနေဟုတ်လား ကပ်နေတာအဲဒါကြောင့်ကျိုးကျိုးဆက်ဆက်အားထုတ်လိုက်ကြတာကိုကျိုးကျိုးဆက်ဆက်အားထုတ်လိုက်တော့တရားဆိုတာတိုးတက်တယ်တကကနော်မှန်ပါပါဗျာဒါကြောင့်မို့မထေကြီးကပထမတနေ့လောက်အားထုတ်လိုက်တာနဲ့ရဟနာဖြစ်သွားတယ်တဲ့ရဟနာဖြစ်တော့ကဇာဘိညာဉ်နဲ့တကွာပြည့်စုံတဲ့အရဟတမေဆိုတာလည်းရှိတယ်တကကနော်မှန်ပါပါဇာဘိညာဉ်မပါဘဲနဲ့ကိလေသာကုန်ခန်းယုံမျှတာအစွမ်းရှိတဲ့အရဟတမေဆိုတာလည်းရှိတယ်

ဇာပင်ရင်တွေကသူ့လိုလိုပြည့်စုံလာတယ်တခါကနော်မှန်ပါပါဗျာအဲဒီတော့တကူဖန်ဆင်းနိုင်တယ်ကောင်းကင်တွေကြွားသွားနိုင်တယ်မြေရှိုးနိုင်တယ်အဲအစသည်ဖြင့်အဘိညာဉ်ကိစ္စတွေအကုန်လုံးဆောင်ရွက်နိုင်တယ်တခါကနော်မှန်ပါပါဗျာဒါနဲ့တရားနာပုဂ္ဂိုလ်ကတကူဣရိပါနဲ့သင်လျော်တဲ့ထင်ဌာနကိုကြွသွားအဲဒီမှာဆုံးခံပေါ့နော်မှန်ပါပါဗျာဟောစာပေကျမ်းဂန်တွေထဲမှာတော့ဥဒ္ဒကုကျွန်းတို့ဘာလို့ဆိုထားပါတယ် ဒီပြင်နေရာလဲသွားခြင်းဖြစ်တာပါပဲတကကနော်မှန်ပါပါဗျာသူကဥဒ္ဒကူကျွန်းကြီးတယ်အမွှန်းတင်တယ်လို့သိပြီးတော့သဘာဝမကြဘူးလို့ဘုန်းကြီးကတော့ထင်တယ်မှန်ပါပါဗျာဘယ်သွားသွားဘောသူကဘယ်သွားသွားဆုံးလောက်မဲ့တကရှိမှာပါပဲသူကဥဒ္ဒကူကျွန်းပြောတော့အခုနေခါကလားတချို့ကတည်းကကဘာမြေပုံလိုက်တဲ့ပုဂ္ဂိုလ်တွေဥဒ္ဒကူကျွန်းရှာမရလို့တဲမကျင်တာပဲဖြစ်ကျင်တယ်ဖြစ်နေဦးမယ်မှန်ပါပါအဲတော့ဘုန်းကြီးကတော့ဒီနေရာရာသွားဆုံးခံနေတာပဲသဘောကျပါတယ်သူက ရာဇာရှိတဲ့ပုဂ္ဂိုလ်တွေထဆုံးခံမှာပေါ့ဟုတ်လားမှန်ပါပါဗျာအဲဒီကဆုံးခံလာပြီးတော့ဆုံးခံလာပြီးတော့ဆုံးရယူလာယူလာပြီးတော့သတင်းသုံးပေါ်တွေဖိမှန်တကပြုတယ်ငါရှင်တို့မဆိုရင်ကြနဲ့မကြောင်ကြကြနဲ့စိတ်အာမရောကြနဲ့ကြိုးစားပြီးအထောက်ကြဟောဒီမှာဆုံးနေယူလာပြီအဲဒီဆုံးတွေကိုဖုံးမေးကြဖုံးမေးပြီးတော့ကြိုးစားအထောက်ကြဒီတိုင်းဒီတိုင်းငါဒီနည်းဖြင့်ပဲသင်တို့ကိုဆုံးခံပြီးကျွေးမယ် ညာနာမထေကြီးကလေသိမှလည်းကပြုဒါတော့ကျန်တဲ့6ပါးသောဉာဏ်တော်တွေကမေးကြရှင်ဖျားဘုရားအားထုတ်လို့ကျေဥစွာပေါက်ရောက်သွားတဲ့ပုဂ္ဂိုလ်ကသုံးခံကျွေးရမယ်အဲ့ဒီသုံးခံကျွေးတာကိုကျန်တဲ့ဉာဏ်တော်တွေကစပြီးတော့တရားထုတ်ရမယ်လို့ဒီလိုဂတိကဝများပြုထားတာရှိပါသလားခင်ဗျာလို့ဆိုတော့ဟာငါရှင်လို့ဒီလိုတော့မရှိဘူးဒီဂတိကဝမရှိဘူးအဲမရှိလို့ရှိရင်တတိတော်တို့ဟာရှင်ဖျား သုံးခံကျွေးတဲ့သုံးကိုမစားပါဘူး။ရှင်ဘုရားသုံးခံကျွေးတဲ့သုံးကိုစားပြီးတော့နေတပည့်တော်တို့ကပေါ်ရောလိမ့်မယ်ဟုတ်လား။မှန်ပါဗျာ။ဘုရားကလည်းပြင်းချင်းတရားဝေးတော်မှာဝိုးတကကဟုတ်လား။ဟုတ်ပါဗျာ။ဒါဒီသုံးစားနေပဲအေးသေးသေးပဲကိစ္စရှိပါဦးတို့မသွားနိုင်လဲဒီမထေကြီးကတို့သုံးခံကျွေးမှာပဲဆိုရင်ဘောဝဆသာဖြစ်လိမ့်မယ်တဲ့။အဲဒီတော့ အရှင်ဘုရားဆုံးကကျွေးတဲ့ဆုံးကိုတပည့်တော်တော့မစားပါဘူးဆိုပြီးတော့ပယ်ကြတယ်တကကနော်မှန်လားပါဗျာอืมတကယ်ပုံကိုယ်တွေပဲကြီးညိုကြတယ်နော်အာသာနေပြီပါဗျာอืมအဲ့တော့ရဟနာမထေရလည်းပဲသင်လျော်ရာကြွသွားနောက်ဒုတိယနေ့ကျတော့ကိုအဲ့ဒီ၆ပါးတဲကအကြီးဆုံးဖြစ်တဲ့မထေရဒုတိယမထေရလို့ဆိုရမှာပေါ့ဒီမထေရကလည်းပဲပါရမီအားလျော်စွာဝိပဿနာဉာဏ်နဲ့သင်နိုင်တဲ့ပြီးတော့ အနာဂံဖြစ်ပြန်တယ်တခါကနော်မှန်လားပါဗျာအနာဂံဖြစ်တော့သူလည်းပဲတကောဘိညာဉ်တွေတခါလဲရလာတော့သူကလည်းပဲသင်လျောဌာနာဆုံးခံကြွအဲဒီကဆုံးခံလာဆုံးခံလာပြီးတော့ဒီနည်းတူပဲသူကလည်းသူဆုံးနေသတင်းသုံးပေါ်များတော့ဖိမာရကပြုသတင်းသုံးပေါ်တွေကလည်းပဲဒီနည်းတူပဲမေးမြန်းကြပထမပေါရောက်တဲ့ပုဂ္ဂိုလ်ရဲ့ဆုံးကိုတော့မစားရဘူးဒုတိယပေါရောက်တဲ့ပုဂ္ဂိုလ်ရဲ့ဆုံးတော့စားရမယ်လို့ဂရိကဝါများရှိပါသလားလို့မေးပြန်တာကိုမရှိဘူးငါကျင်တော့ အေးမရှိလို့ရှိရင်အရှင်ဘုရားဆုံးခါကြွေးတာတွေစားနေတပည့်တော်တို့ဟာအရှင်ကြာမြင့်နေပါလိမ့်မယ်ပေါ်ရောနေပါလိမ့်မယ်ဒါတော့ရှင်ဘုရားကျွေးတဲ့ဆုံးကိုတော့မစားပါဘူးတပည့်တော်တို့ကျင့်ကြံအားထုတ်လို့တပည့်တော်တို့အလိုလိုတကောဣတိပါနဲ့ပြည့်စုံလို့ရှိရင်လည်းကိုဟာကိုပဲဆုံးခါမိစားပါတော့မယ်လို့ပြောထားကြကြပြီးတော့အနာဂါမထေရကလည်းပြင်းလျော်ရာကြွပြီးတော့သွားငါးပါးသော ကျန်တဲ့၅ပါးသော မထေရီဟာတရားတော့အထုတ်ကြတာပဲသို့တော်လည်းပါရမီကမပြည့်လို့ရှိရင်တရားဆိုတာမတက်ဖဲလဲရှိတတ်တဲ့ကကံနော်မှန်ပါပါဗျာအဲကြောင့်ဒီရဟန်းတော်၅ပါးမှာတော့တရားပဲလို့ပဲအထုတ်ပေမဲ့လို့တရားကတော့ကိုအရိယာမေဖို့ထီအောင်မတည့်ဘူးဒီတရားဝိပဿနာလောက်ကတော့သူဘယ်လောက်ဖြစ်တယ်ဆိုတာဒါတော့မပါဘူးဒါတော့ဖြစ်မယ်ဆိုဖြစ်နိုင်ပါတယ်ဟုတ်လားဖြစ်နိုင်ပါတယ်ဗျာသင်္ခါရုပ္ပကညာလောက်လည်းရောက်ပြီးတော့ဖြစ်တဲ့ပုဂ္ဂိုလ်ရှိမှာပါပဲဒါပေမဲ့လို့ အရိယာမဲ့ဖို့တော့မရောက်ကြကြဘူးတကကနော်မှန်ပါပါဗျာဒါနဲ့အစာကလည်းပြက်ရေကလည်းငတ်အဲ့ဒီမှာတစ်ပြေးပြေးနဲ့တွေ့ချောက်ပြီးတော့ပင်ပန်းပြီးတော့ပြန်တော်မူကြကြတယ်တကကနော်မှန်ပါပါဒါငါးပါးပြန်တော်မူကြကြတောင်ထိတ်မှာဘယ်သူမှမသိဘူးဟုတ်လားမှန်ပါပါဘယ်သူမှမသိဘူးသူခင်ဗျာတွေပြန်တော်မူကြကြတယ်ဒါတော့လောကဘက်ကနေကြည့်မယ်ဆိုရင်တချို့ကဒီကိုယ်တော်တွေတော့အပြင်းထန်အားထုတ်လို့ အလွန်ကဲအထုတ်လို့မလုံးသင့်တာတွေလုပ်လို့ဒီကိုယ်တော်တွေဟာအလကားလားသိသွားတာပဲအများကြီးဆုံးရှုံးသွားတာပဲလို့သူကအောက်မေကောင်အောက်မေနေမယ်တကားကနော်အောက်မေပါလိမ့်ဗျာမှန်ကတော့သူပညာတွေမဆုံးရှုံးဘူးသူကအမြတ်အမြတ်ရသွားတာတကားကနော်မှန်ပါဗျာဒီဘဝတခါဆိုတော့သိကြမှာကြီးပဲမို့လားမဟုတ်ပါဗျာမိမိတို့ကိုဘယ်လိုပဲကြွေးမွေးပြီးတော့ပြုပြင်နေစေကမူဒီနေ့ကျတော့သိမှာပဲတကားကနော်သိမှာပါဗျာသိရမှာပဲအဲ့ဒီသိတဲ့ခါကာလမှာလောဘဒေါသမောဟတွေနဲ့လေ ဝဲလာမိပြီးသွားလို့ရှိရင်အပေလေးပါလည်းကြာနိုင်တယ်တခါကနော်မှန်ပါပါဗျာအဲအပေလေးပါကြာနိုင်တယ်ဒီတရားထုတ်ပြီးစဉ်စဉ်ကြဲကြဲနဲ့သီလစဉ်စဉ်ကြဲကြဲနဲ့သမာဓိပညာတွေထက်ပြလို့သာဖြစ်ပြီးတော့သိသွားလို့ရှိရင်ဒီပုဂ္ဂိုလ်တွေကကောင်းသောသိခြင်းနဲ့ကောင်းသောသိခြင်းသိသွားတော့မိမိလိုရှိရာသုပတိဘဝတွေရောက်နိုင်တယ်တဲ့တခါကနော်မှန်ပါပါဗျာဒါကြောင့်ဒီမထေရ၅ပါးဟာ တရားထုတ်ရင်သေဆုံးသွားပြီမယ်လို့ဘာမှမဆုံးရှုံးမှုသေးသေးချားမယ်မှာအိပ်ပျော်နေတဲ့ယောက်ျားအိယာကနိုးလာသလိုပဲတကကနော်မှန်ပါပါဗျာနတ်ပြည်မှာသွားပြီးဘွားကနေနတ်သားကြီးတွေဖြစ်ကြတယ်တဲ့နော်မှန်ပါပါဗျာအိယာကနိုးလာတဲ့ပုဂ္ဂိုလ်မှာဘာယောဂဝေဒနာရှိလဲတကကမရှိပါဘူးဗျာဘာမှမရှိဘူးကြီးကြီးလင်းလင်းပဲအိယာနိုးလာတာအဲဒီလိုပဲနတ်ပြည်မှာအိယာနိုးသလိုနိုးလာသလိုပဲဘွားကနေနတ်သားကြီးတွေသွားဖြစ် ဟောမာနဘုံမိမာနေနဲ့နာသီစိန်နေချွေရနေနဲ့အဆုံးလင်ပေါ့ဟုတ်လားမှန်ပါပါဗျာအဲဒီလိုနာသီစိန်နေသုံးဆောင်ခံစားပြီးတော့နေတပွားပြီးတပွားတပွားပြီးတပွားနတ်ပြချောက်ထားမှာလှိမ့်လေပြီးတော့ဖြစ်နေတာအခုဂေါရမဘုရားလက်ထက်တောင်ရောက်လာတဲ့တက္ကကနော်မှန်ပါပါဗျာအဲဒါသူတို့ဘာမှလူလေသေးမရှိဘူးအဲဒါဘာကြောင့်တော့ဆိုလို့ရှိရင်အဲ့ဒီခါတုန်းကစင်စင်ကြဲကြဲနဲ့တရားထုတ်ပြီးတော့ပြေခဲ့ကြလို့ကောင်းသောပြည်ချင်းနဲ့ပြေးလာလို့ ရားနှစ်စုအဲဘုရားနှစ်စုအကြားပြင်းပြင်းလွတ်ပြင်းပြင်းစွာသောကာလပတ်လုံးဟာအပေဘေးကလွတ်ပြီးတော့သုဂတိဘဝတွေအထူးအားဖြင့်နတ်ပြည်လောကနတ်စည်းစိမ်တွေကြီးတဲ့တစ်စင်ပြီးတစ်စင်ခံစားလာကြရတာကိုတကကနော်မှန်ပါပါဗျာอืมဘဝတိုင်းဘဝတိုင်းရှင်းရှင်းနေတဲ့ခါကာလနတ်ပြည်လောကမှာလည်းပြည့်ပြည့်ရှင်းရှင်းနဲ့ဒီတဲ့ခါကာလလည်းပဲဘဝကူးတဲ့ခါနတ်ပြည်လောကပဲထထပြီးတော့ဖြစ်နေတော့ ဘာမှဝန်းနေကြမရှိဘူးတကားကနော်မှန်ပါပါဘုရားအမှန်တန်ကောင်းပါလေအဲ့ဒါယခုဘောရမဏစွာပြလက်ထက်ကြတော့ဒီ၅ပါးလုံးဟာလူပြည်လောကမှာလာဖြစ်ကြတယ်တကားကနော်မှန်ပါပါဘုရားအဲခုနကပထမဆုံးညာနာဖြစ်သွားတယ်ဆိုတဲ့မထေရကတော့အသက်တန်းကုန်တဲ့ခါကလာပြိဋိဘာသံသွားရောဒုတိယအနာဂါဖြစ်တယ်ဆိုတဲ့မထေရကတော့သူကအဲ့ဒီဘဝကနေပြီးစုတယ်လို့အနာဂါဖြစ်တဲ့ပြိဋိဘာသံတဲ့အခါကာမပြိဋိဘာပေါ့ မှန်ပါပါပြိနိဗ္ဗာန်သံတဲ့ခါကာလကြတော့သုဒ္ဓဝါဒဘုံရောက်နေတယ်တဲ့သုဒ္ဓဝါဒဘုံရောက်ခါစားတော့အနာဂါနေမှာပေါ့နောက်တော့အနာဂါကနေပြီးတကလားယ ahanan ဖြစ်လို့နော်မှန်ပါပါအဲဒီဒီပြမာကြီးကယ ahanan ဖြစ်နေပါလေအဲဒီဇမာကြီးကသတင်းသုံးပေါ်ငါဥကိုအမြဲတမ်းသူကကြည့်ပြုစောင့်ရှောက်နေပါတယ်တဲ့ငါမိတ်ဆွေတွေဓမ္မမိတ်ဆွေတွေသတင်းသုံးပေါ်တွေအခုခါကာလပဲရောက်နေပါလိမ့်မယ်တော့ ဘယ်လိုကူညီပေးရမှာပါလိမ့်မတော်လို့အများအားကြည့်ရှုနေတယ်တကကနော်မှန်ပါပါဗျာတရားကျင့်ပေါ်ကျင့်မဲ့တွေဆိုတာတူးနဲ့တူးအမတာစေရနာမေတ္တာတွေရှိကြတယ်တကကနော်မှန်ပါပါဗျာအားကြောင့်မို့မြမကြီးအများအားကြည့်ရှုနေကြည့်ရှုလိုက်တဲ့အခါကာလကြတော့နတ်ပြည်လောကမှာဖြစ်နေတဲ့အခါဆိုလို့ရှိရင်လည်းသူတို့ဘာမှကူညီပေးစရာမလိုဘူးသွားပြီးဟောလို့ပြောလို့လည်းဖြစ်မဲ့အခါမဟုတ်ဘူးအဲဒါကြောင့် လာပြေလောကဖြစ်နေတဲ့ခါတော့ဘာမှသူသူကူညီမပေးပါဘူးဒီလူရှုပြီးတော့နေပါလေလူပြည်လောကရောက်နေတဲ့ခါကျတော့သူကြည့်လိုက်တဲ့အခါသူကောတော်မပြလက်ထက်မှာဒုဥသောပုဂ္ဂိုလ်ကအရှင်သာဘဆိုတာဖြစ်လာရှင်သာဘခုနှစ်နှစ်သားရွယ်ကရဟန္တာဖြစ်ခဲ့တဲ့တက္ကကနော်မှန်ပါပါဗျာဒါရှိအဲ့ဒီကသဝဘုရားလက်ထက်တုန်းကတောင်ပေါ်တက်ပြီးတော့လုံးလုံးကျူးကျူးထူးထူးကဲကဲအားထုတ်ခဲ့လို့တက္ကကနော်မှန်ပါပါအဲဒီတုန်းကထူးထူးကဲကအားထုတ်ခဲ့တဲ့အတွက်ခုနှစ်နှစ်သားကလေးလေးပဲခုနှစ်နှစ်သားဆိုတာ ဒုက္ခလာခွန်နေသားဆိုတာတော်တော်ကိုငယ်ပါသေးတယ်နော်ငယ်ပါဗျာအဲအသိလိမ္မာတော်တော်ကိုမရှိသေးပါဘူးဒါပေမဲ့လို့ဟိုလက်ထက်ကလည်းခွန်နေသားဒီလိုနေမှာပဲအဲဒီခွန်နေသားကလေးနဲ့ရဟန္တာဖြစ်တာဟာကြီးကြီးကအလွန်ကျွန်းထူးထူးကဲကဲအားထုတ်လာလို့တကကနော်မှန်လားပါဗျာအဲကြီးကတဲ့ကမဲဖို့ရောက်ခါနီးရောက်လို့ရောက်ခါနီးဖြစ်အောင်လို့ရင့်ကျက်ပြီးသားပါရမီရှိနေလို့ဒါကြောင့်မို့သူက ခုနှစ်နှစ်သားနဲ့ရဟန္တာဖြစ်တယ်တဲ့ပြီးတော့ဒီပုဂ္ဂိုလ်အတွက်တော့ဘာမှကူညီစရာမလိုနောက်ပုဂ္ဂိုလ်တစ်ပါးကတော့ပုဂ္ဂုတာတိဆိုတဲ့တက္ကသိုလ်ကပုဂ္ဂုတာတိဆိုတဲ့မင်းကြီးအဲဒီမင်းကြီးဟာလည်းဗိမသာရမင်းထာဂနေပြီဖျားပြသံဃာအကြောင်းကောင်းသောသတင်းစကားတွေကြားရလို့ဒီအာနာပါနဇာနေများလည်းရလို့အထုတ်ပြီးတော့အာနာပါနဇာနေများလည်းရလို့အဲဒီကနေဒီသူကိုယ်တိုင်

အနာဂံဖြစ်ပြီးတော့နောက်တယ်လည်းမကြပါဘူးသူကြီးကအကုသိုလ်ကံတွေကာလည်းနှိမ့်ဆက်ညာညိုးရှိတဲ့ဘလူးမကနွားမရောက်ဆောင်ပြီးဖွေးသားလို့ကြံတော်မူကြတယ်သူလည်းနော်မှန်ပါပါဗျာဒါနမုဒ္ဒသူကဟိုတဲ့သုဒ္ဓဝါဒအဲသူကအနာဂံဆိုတော့သုဒ္ဓဝါဒပြန်မှာဝင်ရောက်သွားသူလည်းပြန်မှာဖြစ်နေသူလည်းကုညီဝေးရမလို့တော့ကြံတဲ့၃ပါး၃ပါးတဲ့ကတပားကတော့သတိရဆိုတဲ့ပြပိုက်ဖြစ်

ဘာယဓာရုစီယဆိုတဲ့ပုဂ္ဂိုလ်လာပြီးတော့ဖြစ်တယ်ဘာယဆိုတာဘာယတိုင်းကဘာယတိုင်းကဂုံတိကြီးတယောက်ပင်လေသမုဒ္ဒရာကိုသင်္ဘောဟာသမုဒ္ဒရာကိုပင်လေကုသင်္ဘောနဲ့ကုသံပြီးတော့ဂုံဂုံကြီးကျယ်ကုသနေတဲ့ဂုံတယ်ကြီးလို့ဆိုပါတယ်နော်မှန်ပါပါဗျာဒီခါတော့ကဘယ်ဂုံကူးတယ်ဆိုလို့ရှိရင်စဉ်းစားကြည့်တော့အခု ဒီကသွန်နာဘုံမိတို့ဘာလို့ဆိုတာတွေကဒီခြေပိုင်းနာကဗမာပြည်တို့ဘာလို့လဲပါတယ်လို့ဆိုပါတယ်ဗမာပြည်ကိုပဲလို့ပဲသူကသွန်နာဘုံမိဆိုပြီးတော့ပထုံပြည်ကိုဆိုထားပါတယ်ဒီလိုကလည်းပဲသုမတရာကျွန်းတို့ဘာလို့ဆိုပါတယ်အဲဒီနာကအင်ဒိုနီးရှားကကျွန်းနေနဲ့သူဆက်သွယ်နေပါတယ်အိန္ဒိယကအဲဒီသွားကြတာနဲ့တူပါတယ်သူကအဲဒီကပင်လယ်ကုသင်္ဘောနဲ့ကူးပြီးတော့ကုန်းကုံရောက်ကုံရလို့ဆိုတာခုနှစ်ကျင်းတိုင်းနဲ့အောင်မြင်ပြီးတော့ရှစ်ကျင်းမြောက်ကြတော့သင်္ဘောပြက်လို့တခါလေသင်္ဘောသားတွေ ရင်းနေပြီးတော့သေဆုံးကြအဲသူကတော့ကံအားလျော်စွာသေသားပိုင်းလေးတစ်ခုနဲ့တွဲကပ်ပြီးတော့မျောလာလို့သုတ်ပါရကဆိုတဲ့သင်္ဘောစိတ်မှာကမ်းပေါ်ရောက်လာတာကိုတခါပြင်နော်မှန်ပါပါတခါကံတခါကံအင်းအဲကမ်းပေါ်ရောက်ကမ်းပေါ်ရောက်တဲ့အခါမောပန်းတရားလို့အိပ်ပြုနေပြီးတော့မောပြန်လေးတော့ပြည်တဲ့ခါကာလမှာခါတော်မိုးသိတော့သမင်း ပုဗ္ဗာရကသင်္ဘောစီရွာသွားပြီးသမင်းတောင်းမူရစဉ်းစားတော့ကိုမအဝတ်ကမရှိဘူးတဲ့တက္ကကနော်မှန်ပါပါဗျာကိုမအဝတ်ကမရှိဟိုတုံးလုံးကြီးနဲ့သွားတောင်းရမယ်ဆိုတော့မလျော်လို့အဲအဝတ်ကလည်းရှာမရတော့အဲ့ဒီမှာကမ်းခြေမှာရှိတဲ့ဒီသားလေးတွေနဲ့ကျော်ရင်းွယ်တွေနဲ့ခဲပြီးတော့ဒီဥဒ္ဒဘလုံုံဘောတက္ကကနော်မှန်ပါပါအဲ့ဒါလေးတွေကိုမခါမပတ်ပြီးတော့လူသမင်းတောင်းသွားတာကိုသွားတော့ဟိုနတ်စင်ကနေပြီးတော့နတ်စင်နာကုန်းကနေပြီးတော့ အဲဒီခွက်တစ်ခုလည်းယူပြီးတော့သွားတော့သုဘာရကသင်္ဘောစီရွာကလူတွေကသူးဆန်းဆန်းပုံကိုမြင်ရတော့သူတို့ကချီးကျူးကြတယ်ဘယ်လိုချီးကျူးလို့ဆိုတော့ဩဒီပုဂ္ဂိုလ်ကြီးကအဝတ်စားတော်မှမဟုတ်ဘူးကိလေသာတွေကင်းနေတယ်ယဟနာပုဂ္ဂိုလ်ကြီးပဲလို့ချီးကျူးကြတယ်တကကနော်မှန်ပါပါဗျာဒီကလူတွေကအတော်ထူးဆန်းတယ်ထူးဆန်းပါဗျာဘယ်နဲ့ဒီအဝတ်အစားမိုးတာကိုပဲသူတို့ကတကယ်တရားကောင်းမှတ်ပြီးတော့ချီးကျူးတာကိုဟုတ်လားမှန်ပါပါဗျာအဲ သူတို့သံသာတွေ့လို့ရှိရင်သူတို့ကရဟနာလို့သူကချီးကျူးကြတယ်အဲလိုချီးကျူးတော့ချီးကျူးပြီးတော့မွန်မြတ်တဲ့သာဝေသောက်ဖွယ်တွေပေးကြသူကြအဝတ်တွေပါလေတဲ့သူကြအဝတ်တော်သူကမဟုတ်ဘူးလေစဉ်းစားတယ်ငါအဝတ်မို့လို့သူကြီးညိုတာပဲဝိုးဝိုးလိုက်လို့ရှင်ကမကြီးညိုပေဘူးဆိုပြီးအဝတ်တော်မဟုတ်ဘူးစားဝယ်တော့ွယ်တွေတော့ပြင်သူစားတော့တော့အောင်ယူပြီးတော့စားတော့ပြီးတော့အဲ့ဒီမှာနေအများက ဝိုင်းပြီးတော့ချီးကျူးပါများတော့ဟိုကယဟနာဒီကယဟနာပြောပါများသူသိတဲ့မှာယဟနာလည်းသင်လာတယ်တကကဟုတ်လားမှန်ပါပါဗျာလူဆိုတာများကဝိုင်းပြောရင်သင်တတ်တယ်သူစားသင်ကြည့်လာတတ်တယ်ဟုတ်လားသင်တတ်ပါဗျာများကမြောက်ပင်မြောက်လာတတ်တယ်သူစားအဲကြောင့်ဟိတောပရိသကြာမှာဆိုရတယ်ယောဂိတာကြာမှာသူကမှတ်စရာလေးပါပဲတကယ်ဖြစ်ဖြစ်တာတော့မဟုတ်ပါဘူးယမနာဆရာကြီးတယောက်ကရစ်ပူဇော်ဖို့ရာစိတ်ကလေးဝယ်လာတယ်တကကမှန်ပါပါဗျာစိတ်ကလေးဝယ်ပြီးထားလာတော့ဟိုအဲ အဲလူလူတွေလူပေတွေက လူတွေလူပေတစုကအဲ့ဒီစိတ်ကလေးကိုတို့ဇနီးနည်းနဲ့ရအောင်လုပ်ကြဆိုရဲကွာဒီစိတ်စိတ်သားကိုတို့ချက်စားရအောင်လို့စိတ်ရအောင်လုပ်ကြဆိုရဲဘယ်နဲ့လုပ်ရမလဲဆိုတော့လူတယောက်ကကြံကြံပြီးဟိငါပြောတဲ့တိုင်းလုပ်ပါဆိုပြီးတော့လူလူလူစုခွဲပြီးတော့ဒီဇမနာဆရာကြီးလာတဲ့အခါသိပြီးတော့ပြောကြပထမဆုံးပုဂ္ဂိုလ်ကဒေါသကနေပြီးတော့ ဗမနာဆရာကြီးလာတယ်ဆိုလို့ရှိရင်ဗမနာဆရာကြီးကိုကြည့်ပြီးဆရာကြီးဘယ်နဲ့တော့ဘယ်နဲ့ဆရာကြီးခွေးကြီးထားလာတကောပြဘယ်နဲ့တော့ခွေးဘာလို့လို့ထားလာတယ်လဲဘာလို့မလို့လဲလို့မေးဗမနာဆရာကြီးကဟေးငါဥစ္စာခွေးမဟုတ်ဘူးကွာမင်းတို့စိတ်ကျိုးစားရစ်ပူဇော်ဖို့ရဝဲလာတယ်စိတ်ပဲဘယ်ခွေးဟုတ်ရမလဲခါတင်းတင်းပြောတယ်နောက်တခါကိုတော်တော်လေးသွားမိတဲ့ခါကျဒေါသကလူတယောက်ကထွက်ပြောရဟာဆရာကြီးနဲ့အာဝတ်ကြကောင်းတယ်ဗျာခွေးကြီးထားတယ်ကဲထဲမှာ ဆိုတော့သူ့စိတ်ထဲဇဝေဇဝါဖြစ်လာခုနကလူကလည်းခွေးလိုပြောတယ်ငါဥစ္စာစိတ်တော့စိတ်ပါပဲစကြည့်ဦးမဟုတ်ဟုတ်တာမဟုတ်လားမြေကြီးချပြီးတော့ကြည့်လိုက်သေးတယ်လို့နေရွယ်ကလေးပါလိမ့်မယ်စကြည့်လိုက်သေးဆိုတော့ပုတ်စိတ်ပါပဲပဲခွေးဟုတ်မလဲဆိုပြီးထမ်းသွားပြန်တယ်နောက်တစ်ခါဟိုတောသားတစ်ခုရောက်တဲ့အခါကာလကြတော့လူနေရာ၃ယောက်ကဝိုင်းပြီးတကလည်းလက်ခုပ်လည်းဝါတီးဟာဆရာကြီးနဲ့အာဝဇ္ဇာကောင်းတာဗျာဗျမနာဆရာကြီးအမြင့်အမြတ်ကြီးပဲနဲ့ခွေးအမနာကြီးရုံညာနဲ့ခွေးကြီးထမ်းလာတာ ဟန်ဝတ်စရာပဲဆိုပြီးဝိုင်းပြီးတကလည်းကုလိုဝါတီးပြီးတော့ကြီးကြမောကြလောက်ကြတော့သူ့စိတ်ထဲမှာอืมပုပ်ပုံရပါပြီငါဥစ္စာပထမလူကလည်းပဲခွေးလို့ပြောတယ်ဒုတိယကလည်းခွေးလို့ပြောအခုလူလူကလည်းခွေးလို့ပြောငါဥစ္စာစိတ်ဟုတ်ပုံမရပါဘူးခွေးနဲ့သူကသွားရောက်ပဲခွေးဆိုပြီးတော့သူကအဲဒီစိတ်ကိုလွတ်ပြေးပြီးတော့ထားခဲ့တယ်တကကံဟုတ်လားမှန်ပါပါဗျာအင်းဒါကသူဥစ္စာလူတွေအများကဝိုင်းပြောလို့ရှိရင်လူဆိုတာဟာဝေတုဝေလည်းဖြစ်တတ်တဲ့အကြောင်းဟုတ်လားပညာရှိပေမဲ့လို့တဲ့ဝေတုဝေလည်းဖြစ်တတ်တဲ့သူက ဒီတော့ပြိတာကျမ်းကဆိုတဲ့တကကဟုတ်လားမှန်ပါပါဗျာအဲဒီတော့သူတော်ဘာကနေပြီးတကလားအဲရဟနာပဲလို့သမုတ်ရင်ကြာတော့သူကရဟနာလို့ထင်တတ်တယ်ဒါကြောင့်အဲဒီဘာရကစဉ်းစားတယ်လောကမှာယဟနာဆိုတာဟွန်းငါလိုလူတွေနဲ့ပဲတူတယ်ငါလည်းယဟနာဖြစ်နေကုန်ပေါ်တယ်သူကစဉ်းစားတယ်တကကဟုတ်လားမှန်ပါပါဗျာအဲဒီလိုစဉ်းစားတာကို ဘုရားမြမကြီးကမြင်တာကိုမြမကြီးကစဉ်းစားလိုက်တော့ဘယ်ရောက်နေပါလိမ့်စဉ်းစားလိုက်တော့ဩကာမိသွေကိုလုံးကတော့အမနာစင်ကြဲတဲ့ညာနာမထေကြီးကျွေးတဲ့ဆွန်ကိုလည်းသူမစားဘူးနာဂမထေကျွေးတဲ့ဆွန်လည်းသူမစားဘူးအခုတော့ညာနာမဟုတ်ဘဲနဲ့ယဟနာလို့သူများကချီးကျူးတာနဲ့ညာနာလိုခါမိမစင်ကြဲတဲ့ဆွန်တွေသူစားနေပြီတော်တော်နေရာမကြတာပဲအမနာလွဲနေပြီရှေ့ကြောက်ပြီးတော့ကျင်းသွားလို့ရှိရင်သူလည်းပဲမကြခင်သေးတော့မယ် ရတဲ့ရတဲ့တရားတွေမှလည်းလွဲသွားတော့မယ်ပြီးတော့ငါသွားပြီးတော့ကုညီပေးဦးမှာပဲဆိုပြီးတော့ဇမားကြီးကအဲ့ဒီဘာယိယဓာရုစီရိယထံလဲသွားပြီးတော့ကိုအဆုံးမဩဝါဒပေးတယ်တကကဟုတ်လားမှန်ပါပါဗျာ။ကောင်းငင်ကနေပြီးတော့ညကြီးမှတည်းရောင်ဝါးရင်းနဲ့သွားပြီးကောင်းငင်ကကြတည်ပြီးတော့ဟေးဘာယိယဓာရုစီရိယမင်းယဟနာတော့မင်းကိုမင်းထင်းနေတယ်မင်းဟာယဟနာလည်းမဟုတ်ဘူး မင်းရဟနာဖြစ်ရအောင်ကျင်တယ်မင်းဘာရှိလို့လဲဘာမှမင်းကျင့်ကျင့်တာလည်းမဟုတ်ဘာကျင့်မှမင်းမရှိဘူးလို့ပြောတော့မှ तू ကစဉ်းစားကြည့်ငေါ့တာဟုတ်သားပဲငါရဟနာဖြစ်အောင်ဘာမှလည်းငါမကျင့်သေးဘူးသင်္ဘောပြက်လို့ရေကမျောလာတယ်ကန်းကျင်တယ်ဝတ်စရာဝတ်မရှိလို့ဒီအဲຫນွယ်လေးတွေကျော်လေးတွေနဲ့ဒုက္ခလေးတွေနဲ့တခါတည်းခက်ပြီးတော့ငါဝတ်တယ်အဲရွာထဲသွားပြီးသမင်းတောင်းစားတယ်ငါရဟနာဖြစ်စရာကျင့်တော့ဘာမှမပါသေးဘူးဒါတော့ ငါရဟနာမရှိသေးပဲနဲ့ရဟနာလိုခံမိတာမှားတာပဲလို့တာဝေကရလာတကားကနော်မှန်ပါပါဗျာအဲ့ဒီတော့မှသူကဇမာကြီးကိုမေးတယ်ဒါဖြင့်ရင်ရဟနာဖြစ်တဲ့ပုဂ္ဂိုလ်များဘယ်မှာရှိသလဲလို့မေးတော့ရှိတယ်အရှိမြောက်ရဘာဝတိမြို့မှာဇေရွန်ကျောင်းတော်ဆိုတာရှိအဲဒီဇေရွန်ကျောင်းတော်မှာဂေါရမဘုရားဆိုတာရှိလေရဲ့အဲဒီသွားလေလို့ညွှန်ကြားလိုက်တော့တခါတည်းတာဝေကရပြီးတော့ သူသွားပါတယ်သွားလို့မြတ်စွာဘုရားတအတူယူဝါမြတ်စွာဘုရားတရောက်မြတ်စွာဘုရားသုခဏီရင်ရောက်လို့ဘုရားသုခဏီတော်လိုက်ပြီးတော့သူကတရားဟောပါလို့တောင်းပါတော့မြတ်စွာဘုရားကသုံးညိတိုင်းနဲ့ပယ်ပြီးတော့မှနောက်ဆုံးကြတော့သုံးမဩဝါဒတရားပေးပါတယ်တကားကနော်မှန်ပါပါဘုရားလေးပဲသာသမာတိဟဒေဘာယိယဒိဋ္ဌိဒိဋ္ဌာမတံဘုိတတိစသည်ဖြင့် မြင်သည်၌မြင်ယုံမြဒီအောင်ပြုပါကြားသည်၌ကြားယုံမြနားသည်၌နားယုံမြသာသီသည်၌သာသီယုံမြတွေးသည့်သည်၌တွေးသည့်ယုံမြစေကုကြံသည်၌စေကုကြံသည်ယုံမြလေးပြီးနေအောင်လို့ပြုပါဆိုတဲ့အဓိပ္ပာယ်ကိုခေါ်ပြပြီးတော့တရားနီလာပေးတယ်တကကနော်မှန်ပါပါဗျာအဲ့ဒီတရားနီလာကိုကြားနာပြီးတော့ကြားနာနေရင်သူမြင်ုံမြကြားယုံမြနားယုံမြစားယုံမြပြည့်အောင်လို့ အဲတိယုံညာလေးပြောင်းလို့ယူပြီးတော့ဝိပဿနာညာသင်တိုင်းတက်ပြီးတော့ယ ahanan ဖြစ်သွားပါတယ်ခိဗ္ဗဗိညာပုဂ္ဂိုလ်ထဲမှာဣရိရေယပုဂ္ဂိုလ်ပဲတကားကနော်မှန်ပါပါဗျာအဲဒီပုဂ္ဂိုလ်လည်းသူ့အာယုသင်္ခါရအကုန်နေတော့မကြခင်အတွင်းမဲ့အဝတ်သင်္ကန်းနေရှားရင်းတဲ့သူ့မှာအဲနွားမဝှေးသားလို့နွားမဝှေးသားလို့သူလည်းပဲပြိနိဗ္ဗာန်စံပြပါတယ် အဲနောက်တစ်ပါးကြာနေတာရှိတော့ဒီတစ်ပါးကဘယ်ရောက်နေပါလိမ့်မလို့ကြည့်လိုက်တော့ရှင်ကုမာရကသဘာဖြစ်နေတာကိုတခါကနော်မှန်ပါပါဗျာအခုနေခါကာလမှာဆိုလို့ရှိရင်အာနာတော်ဥမာသူတရားနှလုံးသွင်းနေတယ်ပြီးတော့ဒီရှင်ကုမာရကသဘာထမ်းသွားပြီးတော့တရားလဲဆောင်လေးပေးဥမပဲလို့အခုပြောတဲ့ယတနာ35ခုကိုယူလာတာကိုတခါကနော်မှန်ပါပါဗျာအဲကောင်းငင်ကနေပြီးတော့ဘိက္ခုဘိက္ခုအယံဝါမီကောစသည်ဖြင့် ဒီ15ခုသောပြဿနာတွေပြေးသွားတယ်နော်မှန်ပါပါဗျာအဲဆိုကြအောင်လို့မိကိုအညက်ခါနေမာမိပြိုတောင်းဖို့မြင်လားဘုရားမြတ်ကပတိလာအောက်သူသွားဖြင့်ဖွယ်ကြစေရာဩလာမင်းတို့ ယုတ်တွေ့ရာလမ်းကွနမွာသတ်ပြာရေစေဒိဉ္ညတလီသာသင်ဒီနှင်းတွေ့ပြီအသာနတ်နဂါသင်္ဃဝဇာစင်ဒီအဲဒီ15ခုသောဝဇ္ဇာတွေကိုမြတ်စွာဘုရားဒါမေးလေလို့မှာကြပြီးတော့မြမကြီးပြန်သွားတော့ ဒီမှာသင်္ကုမာရကသဘာကမနေ့အခါကာလသစ္စာဗျာဒါချင်းကပြီးတော့ဒီကြဒနာတွေမင်းများလျောက်ထားတယ်တဲ့တက္ကကနော်မှန်လားပါဗျာညအခါကာလကတတိတော်သာမြမာကြီးတယောက်ရောက်လာတယ်ဗျာဒီလိုဒီလိုကြဒနာတွေပေးသွားပါတယ်ဒါတော့ကောဝါမီကောတောင်မိုးကြီးဆိုတာကဘယ်ဟာပါလဲပြောဆိုပါဗျာ ကာရတိန်ဒုမာယနာညခါကလာမိကိုတလူလူထွက်နေတယ်ဆိုတာကဘာကိုဆိုတာပါလဲကာဒီဝပစ္စလနာနေခါကလာမိတော်မိလျံတွေထွက်နေတယ်ဆိုတာကဘာကိုဆိုပါသလဲကောပြမနောပြမနာဆရာကြီးဆိုတာကဘယ်သူပါလဲကောသူမေတော်ကောင်းသောပညာရှိတဲ့တပည့်လူလိမ္မာလေးဆိုတာကဘယ်လိုလူပါလဲကိဋ္တထအဲ ပေါတုလည်းနဲ့ဆိုတာကဘယ်ဟာပါလဲဂိအဘိက္ခဏာသူတယ်ဆိုတာကဘယ်ဟာပါလဲစသည်ဖြင့်ယသနာ35ခုကိုအစဉ်တိုင်းသင်္ကုမာရကသဘာမေးရတော့မြတ်စွာဘုရားအစဉ်တိုင်းအစဉ်တိုင်းဖြေပြထားတယ်နော်မှန်ပါပါဗျာဝါမိကောတိခောဘိက္ခုဣမသေတံသတ္တမဟာဘူတိကာယပ ဇာတုံမာဗုတိကသာကာယသအဓိဝေသနံမာတာပိတိကသံဘောသဩရဏကုမာသူဘာစီယသအနိစ္စသာရဏပရိမရဏဘေရဏဝိရသနာဓမ္မတာဘိက္ခုကုမာရကသဘာယဟံဝါမိကောတိဣတံသောမောကြီးဟူသောဤမည်သည်ဤမသာကာယသာဤယုတ်ကိုကြီးအဓိဝသနာမည်ပေ၏ တောင်ပေါ်ကြီးဆိုတာဒီကိုကြီးရဲ့အမိပါပဲပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာကိုကိုကြီးရဲ့အမိပေါ့တရားကနော်မှန်ပါဗျာအဲတရားကရဲ့ကိုဟာတရားကရဲ့တောင်ပေါ်ကြီးပဲဟုတ်လားမှန်ပါဗျာဘုန်းကြီးရဲ့ကိုဟာဘုန်းကြီးရဲ့တောင်ပေါ်ကြီးပေါ့ဟုတ်လားမှန်ပါဗျာအလုံးပြိဋ္ဌာတွေလည်းပြီးပြီးဟာကိုကိုကြီးတွေဟာတောင်ပေါ်ကြီးတွေပေါ့တရားကဟုတ်လားမှန်ပါဗျာဒီခုတွေတောင်းအပြင်ပဲပြိဋ္ဌာတွေတရားနာပြိဋ္ဌာတွေဘယ်လောက်ရှိမလဲတရားက9000လောက်ရှိပါလိမ့်ဗျာ9000လောက်ရှိမယ်မထင်ဘူးလို့လား ဟုတ်လားအဲ9000လောက်ရှိတယ်9000လောက်တောင်မိုးတွေပေါ့တကကဟုတ်လားဟုတ်ပါဘူးအဲတောင်မိုးတွေအများကြီးပဲဒီနားမှာအများကြီးဖြစ်တောင်မိုးကြီးနဲ့တူတယ်တောင်မိုးကြီးတော့ဘာဖြစ်လို့ဆိုရတယ်လဲဆိုတောင်မိုးကြီးနဲ့တူလို့ပါပဲတဲ့တကကနော်မှန်ပါပါဗျာတကကတောင်မိုးတော့မြူးပါလိမ့်မယ်ထင်ပါတယ်မြူးပါလိမ့်ဘာလို့မေးရတော့ဆိုမြို့ကလူတွေကတော့ရောက်ချင်ပါရောက်မှာဘုန်းကြီးကမေးကြည့်ရတာဟုတ်လားမှန်ပါတချို့လည်းမြို့တွေလည်းတောင်မိုးတွေဆိုကြည့်တတ်တာပါပဲပေါ့ချင်ပေါ့မှန်ပါ အဲတောင်ပေါ်ကြီးနဲ့ဘယ်လိုတူသလဲဆိုတော့တောင်ပေါ်မှာဆိုလို့ရှိရင်အပေါက်ကလေးတွေရှိတယ်တကကနော်ရှိပါပေါက်ကြီးကြီးလည်းရှိတယ်ငယ်ငယ်လည်းရှိတယ်ပေါက်တွေရှိတယ်အဲ့ဒါလိုပဲလူတို့ရဲ့ရုပ်ကိုယ်ကြီးမှာလည်းပဲအပေါက်ကြီးပေါက်ငယ်တွေအများကြီးရှိတယ်တဲ့စိတ်ဓာတ်ဝစိတ်ဓာတ်နဲ့နော်မှန်လားပါဗျာအပေါက်ကြီးတွေဆိုတာကမျက်စိတို့နားပေါက်တို့နှာခေါင်းပေါက်တို့ပါးစပ်ပေါက်တို့ဒီဟာတွေပေါ့နော်မှန်လားပါဗျာအပေါက်ငယ်တွေဆိုတာကတော့ကိုယ်မှာ မွေးညင်းပေါက်တွေချွေးပေါက်တွေဘောတကကနော်ဘုံမှုတွေထွက်ပြီးတော့နေတဲ့ကိုယ်တဲ့အပေါက်တွေအများကြီးရှိတယ်။နောက်နိုင်ငံပုဂ္ဂိုလ်တွေကတရားရှာထားတယ်ပြီးတော့မှမလူတွေနဲ့ကြည်ထားတယ်။အဲတကြလောက်ဝိုင်းထဲမှာအပေါက်အပေါက်ပေါင်းမှာ2000ပေါက်ရှိတယ်လို့ဆိုတယ်သူတို့ပြောတယ်။မှန်ပါဘူး။အခိုးငွေတွေပါတယ်ချွေးတွေပါတယ်ထွက်တယ်အပေါက်ကလေးတွေ2000ပေါက်ရှိတယ်တဲ့သူ။ပဂရိမျက်စိနဲ့ကြည့်မယ်ဆိုရင်တော့အပေါက်ကတိတ်မတွေ့ရဘူး။မွေးညင်းပေါက်နည်းနည်းပဲတွေ့မယ်ဟို10 20လောက်ပဲတွေ့မယ်နဲ့တူပါတယ်။ဟုတ်လား။မှန်ပါဘူး။ ရှင်တွေကတော့သူတို့တွေ့တယ်ဒီပေါက်တွေမြင်းနေတယ်သူတို့အောင်မင်းတွေးကြသုတ်ကိုရတယ်သူတို့နှုတ်ပြီးနေနဲ့ထိုးပြီးတော့ဝင်သွားတယ်သူကဝင်ပါဗျာလူကမမြင်ဘူးအပေါက်သူတို့အပေါက်ကလေးတွေမြင်တယ်သူဟွန်းစကားလိုကြနေတာပဲကိုယ်ထဲမှာပေါက်တယ်တခါမာမလူးနဲ့ကောင်းကောင်းနဲ့ကြည့်လိုက်ရင်စကားလိုကြတယ်ပေါက်တယ်အများကြီးမြင်ရတယ်အဲဒါကြောင့်မို့ဒီကိုကြီးကလည်းပေါက်တယ်ကြီးငယ်တွေအမျိုးမျိုးရှိပြီးတော့နေတော့တောင်ပူကြီးနဲ့တူပါတယ်လို့ဥပမာပေးတာနော်မှန်ပါဗျာ အဲတော့တောင်ပေါ်ကြီးကအပေါက်ပေါက်တင်နေဆိုတော့နှစ်သက်သားစရာမရှိသလိုပဲကိုယ်ထဲမှာအခုလိုစကားကြပြီးတော့အပေါက်ပေါက်တင်အများကြီးဆိုတော့နှစ်သက်စရာမကောင်းဘူးဟောတကားကနော်မကောင်းပါဘူးအခုပဂရိရင်ကြီးကြည့်လိုက်တော့ကိုယ်တကယ်လည်းမျက်နှာဆိုလို့ရှိရင်ချောလို့လက်ဆိုလို့ရှိရင်ချောလို့ကိုယ်လက်အသားလေးတွေလည်းပဲအရည်လေးတွေနဲ့ချောမွေးပြီးတော့နေတော့အမဲပါရစရာဖြစ်နေတာကိုတကားကဟုတ်လားမှန်ပါပါဗျာအကယ်၍သာဒီ အဲရှင်များမြင်သလိုပဲမှန်မလို့နဲ့ကြည့်လိုက်ရင်အပေါက်ပေါက်စကားကြနေတာမြင်သလိုပဲလူတယောက်ကိုတယောက်ကိုကိုဖြစ်ဖြစ်သူများကိုဖြစ်ဖြစ်ပေါ့အဲ့ဒီအပေါက်ပေါက်တွေစကားကြနေသလိုသာမြင်ရင်တော့နေတဲ့သာကြမှာမဟုတ်ပေဘူးတကကနော်မသားရပါဘူးကြောက်စရာကောင်းမယ်သွေးတန်ရဲရဲတွေဖြစ်ပြီးကိုကိုလည်းကြောက်စရာကောင်းမယ်သူများကိုလည်းကြောက်စရာကောင်းမယ်ဟုတ်လားယွန်စရာကောင်းမယ်နော်မှန်ပါဗျာအဲ့တော့ဒီကိုကြီးကအပေါက်ပေါက်တွေနဲ့ ကြောက်စရာယွန်စရာကိုကြီးပဲဆိုတာပေါ်အောင်လို့တောင်ကိုကြီးဆိုပြီးဇမားကတင်စားပြီးပြောသွားနော်မှန်ပါပါဗျာနောက်တစ်ခုကတောင်မို့ဆိုတာဟာတဲ့တောင်မို့ဆိုတာဟာဒီခြာလေးတွေကမြေကြီးလေးတွေကိုအောက်ကယူးယူလာပြီးတော့ပေါ်ကျဆုံးပြစ်ထားခဲ့အဲအဲ့ဒီဆုံးပြစ်ထားတဲ့မြေကြီးတွေစုပြီးတော့နေတာကိုတောင်မို့ခေါ်တယ်မို့လားတခါကနော်မှန်ပါဗျာ အဲ့ဒါလိုပဲတဲ့ဒကာကံတို့ကိုယ်ထဲမှာရုပ်ကိုယ်ထဲမှာရှိတဲ့သဘင်တို့မွင်းရင်ခြေသက်လည်းပဲသွားအရေးအသားအကျိုးအယုစသည်ဖြင့်32ခုထာသအပြည့်စုံအားဖြင့်42ခုထာသရှိတယ်ဒကာကံနော်42ပါးသောဖို့စုတွေရှိတယ်အဲ့ဒီ32ပါး42ပါးသောဖို့စုတွေဟာဘုရားရဟနာပုဂ္ဂိုလ်တွေကဆုံးပြစ်ထားပြီးတာ တဲ့ဒါတွေဘာမှသာယာစရာမရှိတဲ့ဟာတွေပဲလို့ဘုရားရဟနာပုဂ္ဂိုလ်တွေကသုံးပြထားပြီးသားနော်မှန်ပါဗျာဘုရားရဟနာပုဂ္ဂိုလ်ရာဒီ32ခုဓာတ်42ခုဓာတ်တဲ့မှာပဲအဖို့စုမှမသာယာကြဘူးတကကနော်မှန်ပါဗျာဒါပေမဲ့လို့ကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေကတော့သူအားဖြင့်တော့ပုထုဇဉ်တွေပေါ့ပုထုဇဉ်ပုဂ္ဂိုလ်တွေကဒါတွေသာယာနေကြနော်သာယာပါဗျာသာယာကြတယ်သဘင်တွေလည်းပဲဘုရားရဟနာတွေကတော့သာယာစရာမရှိဘူးလို့အတုပသာဆိုတယ်ယွန်စရာကောင်းနေတာဆိုတယ် သာမာပုဂ္ဂိုလ်တွေကတော့ဒီသဘင်ကကိုတာယာစရာဖြစ်နေတာကိုတကကနော်ဖြစ်နေတာဗျာသဘင်ကတာယာစရာဖြစ်ပြီးတော့နေတော့ဘယ်လိုဖြစ်နေတော့ဆိုသူတော့ပြောကြမလို့ပါဘူးဒီသဘင်ကိုတာယာဝယ်ဖြစ်အောင်တော့လူတွေဖိလိမ့်ပြီးပြုနေကြတာပဲနော်ပါဗျာသဘင်တွေသဘင်ခြေထားတဲ့ပုဂ္ဂိုလ်ကသဘင်ခြေလိုက်อืมမျိုးသမီးတွေကသဘင်ခြေတွေထားပြီးတော့ဒီဥစ္စာတွေလှပတင်နေအောင်မျိုးမျိုးလုပ်ရတယ်တကကနော်လုပ်ရပါဗျာဒါကဘုန်းကြီးပြောဖို့မလိုပါဘူးဒါတွေသင်ကြားတယ်ဒါကတော့ယောက်ျားတွေကလည်းပဲဒီလိုပဲသဘင်တို့လေးတွေကြိုက်ပြီးတော့ လူကလည်းသားပါအောင်လူသေးတာပါပဲသူစားဟမ်လောက်တော့ဒါတွေသားရသားရစရာတွေလုံကြတာကိုဟာကိုလည်းသားရလို့သူများကမြင်လို့ရှိရင်လည်းသားရရအောင်လို့ကိုဒါလေးတွေလုပ်ကြတယ်ဟုတ်လားမှန်ပါဗျာဘုရားရနာပုဂ္ဂိုလ်တွေကသာသားရစရာမဟုတ်ပါဘူးသားဆိုတယ်အခုလူတွေကတော့သားရစရာဖြစ်နေတာကိုနော်ဖြစ်နေတာဗျာသဘင်သားမဟုတ်ဘူးကိုမပေါက်နေတဲ့မွေးညင်းနေတဲ့ဒီလိုตายရတာပဲတကကနော်ตายရပါဗျာဘယ်လိုမွေးညင်းနေตายရတော့တကကတော့မြေခုံးကနေပြီးတော့မြေခုံးမွေးတွေပါလေဆိုလို့ရှိရင်လေ ။သာရတယ်တကကနော်။သာရပါဘူး။သာရလို့မြက်ခုံးမွေးတွေလည်းမလှလှအောင်လို့ပြင်ရသေးနော်။ပြင်ရတယ်ဟုတ်လား။ပြင်ရပါဗျာ။อืมမြက်ခုံးမွေးလည်းပြင်ရတယ်သူ့မျက်တောင်လေးတွေပါလေးတွေလည်းကော့ဒီသားလေးတွေပါလေးတွေလှတယ်ဆိုစားပေတွေနဲ့လည်းရှိကျူးတာရှိပါတယ်ဟုတ်လား။ရှိပါတယ်။ ပြီးတော့ဒကာကတော့ယောက်ျားတွေမှာဆိုလို့ချင်းနှခမ်းမွေးတို့မိုးစိမ်မွေးတို့ဒါတွေကစီသေးဒကာကဟုတ်လားဟုတ်ပါဘူးအဲတချို့ပုဂ္ဂိုလ်တွေကနှခမ်းမွေးကြီးများတခါတည်းပတ်ပြီးတော့နှခိုက်တာချွန်းလို့ဆိုအောင်တယ်ဒါလည်းသူကตายရလို့ဒကာကနော်ตายရလို့ပါဗျာဒီကိတုံးကဆိုလို့ချင်းမိုးစိမ်မွေးတွေလည်းตายရတယ်ဟုတ်လားตายရပါဗျာမိုးစိမ်မွေးတွေလည်းตายရတယ်ဟိုစာစာတခုမှတွေ့တဲ့ဂါလိတာသဝတ္ထုဆိုပြီးတော့စာတခုမှမိုးစိမ်မွေးအကြောင်းနဲ့စပြီးတော့မိုးစိမ်မွေးကိုဘယ်လောက်ตายရလဲဆိုတော့ဘယင်ဘယင်ကနေပြီးတော့အင်း အဲဒီသိစရာတယောက်ကိုမုတ်စိမ်မွေးဝဲတယ်လို့ဆိုတာမုတ်စိမ်မွေးမုတ်စိမ်မွေးဝဲတော့ကောအဲဒီလိုမုတ်စိမ်မွေးဘယ်လောက်နဲ့ရောင်းမလဲဆိုတော့သိစရာဆိုတော့သူကရောင်းတော့မရောင်းညင်ဘူးပေါ့ဒါပေမဲ့မင်းကဝယ်တယ်ဆိုတော့မလွဲတာလို့အဲဒီမှာအစိတ်လား90လားမပြောရပါဘူးအဲဒီလောက်နဲ့သူကရောင်းရတယ်ဂုံတယ်စီဝယ်တဲ့ခါကျတော့ဂုံတယ်ကတခါလည်းမရောင်းညင်တော့ဘူးသူကအဲဈေးတွေအများကြီးဆိုတာသူက2500လားမသိပါဘူးသူကအများကြီးပဲသူကဈေးတွေဆိုတာ ဒါပေမဲ့လို့ရှင်မင်းကဝယ်တယ်ဆိုတော့ကိုမရောက်မဖြစ်တာနဲ့ရောင်းရတယ်။ရောင်းရသည်တောင်သူ့သူ့မိုးစင်မွေးကိုမကိုက်ပြအောင်ဟာသူကတည်းကကိုက်ချတော့မယ်လို့သတ္တာဒီကကိုက်မယ်လို့လုပ်တဲ့ခါကလာသူ့မိတ်ဆွေမွေးဆွဲတာနဲ့တခါတည်းသတ္တာဒီကိုရှင်နဲ့ကံကြောက်လို့ဘာဖြစ်လို့လုပ်တော့ဆိုဒါမင်းမယုံမသိမကံရဘူးတဲ့ဒါဘရင်ရဲ့ရှင်ဘရင်ရဲ့ဒီဟိုတဲ့မိုးစင်မွေးဖြစ်သွားပြီတဲ့မင်းမယုံမသိကံလို့ဆိုပြီးတော့ ဒီတော့နဲ့ကံကြောက်လို့တဲ့ဆိုကိုတက္ကကနော်မှန်ပါပါဗျာဒုမိတ်စိတ်မွေးလေးဆုံးမှာကိုတော်တော်စိုးရင်လားဟုတ်လားမှန်ပါပါဗျာအဲဒီတော့ကဒီဝတ္ထုရှိပါတယ်ဒါတော့ဟိုစိတ်မွေးရဟိုခေတ်တုန်းကဆိုလို့ရှိရင်သူသာသာအခုခေတ်လည်းပဲအချို့ချို့သောပုဂ္ဂိုလ်တွေကဒီလိုပါပဲဟုတ်လားအချို့ချို့သောပုဂ္ဂိုလ်မွေးစိတ်မွေးအခြေကြီးထားပြီးတော့သူသာရလို့တက္ကကနော်မှန်ပါပါဗျာအဲတော့ မွေးညင်းနေလဲตายာပြီးတော့နေကြတယ်ဆိုရင်မွေးညင်းခြေသက်လက်သေးတွေကကနော်မှန်ပါခြေသက်လက်သေးတွေလည်းလှအောင်လို့အမျိုးမျိုးပြုပြင်ကြပါတယ်အခုခေတ်မှာဆိုရင်ဆေးတွေပါတွေသိုးပြီးတော့ပြုပြင်ကြသေးတာပဲနော်မှန်ပါဗျာအဲပြီးတော့ဒီခြေသက်လက်သေးတို့သပင်တို့ဆိုတာတွေဟာကိုမရှိတုံးတော့သူဟာตายာကြတာကိုကကြတော့ကြတော့လေသူကตายာဝယ်မဟုတ်ပြန်ဘူးတဲ့ကကနော်ညညပါတော့ဆရာဟောသပင်များဖြင့်သပင်ကခေါင်းကကျွတ်ပြီးတော့သွားလို့အဲ့ဒီသပင်မွေးတွေများ သားဝယ်သားဖွဲ့ဟင်းနဲ့ပါလဲညာကြနေလို့ရှိရင်လေဒီဟင်းတောင်မှတချို့ကယွန်းသားနဲ့မစားဘူးတကဟုတ်လားမစားပါဘူးဗျာသူကခေါင်းမှနေတော့လေသူကตายရာဖြစ်နေပြီဒီကျွတ်သွားတော့မှဆိုตายရာမဟုတ်ဘဲနဲ့ယွန်းစရာဖြစ်သွားတာစဉ်းစားလို့မရဘူးတကကနော်မှန်ပါဗျာကျွတ်သွားတဲ့သဖြင့်ယွန်းစရာဖြစ်လို့ရှိရင်ခေါင်းထဲကဟာလေယွန်းစရာအတူတူပြမှာပေါ့နော်ပြမှာပါဗျာလက်သေးလည်းဒီလိုပဲတကကလက်သေးခြေသေးတွေလည်းပဲလက်သေးခြေသေးနေတော့သူ့ဥစားလာပါအောင်လုပ်ထားတော့လှတယ်လို့ထင်ကြตายရာကြတယ်နော် မှန်ပါဘူးဒါကြတော့လက်သေးလေးတွေကိုရှင်းနေလို့ဖြတ်ပြလိုက်တယ်ဆိုရင်ဒီပြက်ကလေးတွေကြတော့မကောင်းမြောင်ဘူးဆိုတယ်မကောင်းပါဘူးဟုတ်လားကျက်ပြင်းမရှိပြမှုတဲ့ဘာလို့ရအောင်တကကပြဓမ္မသောပြပါတယ်ဓမ္မသောပြရတယ်အိမ်ထဲမထားနိုင်ဘူးတဲ့ထားကောင်းဘူးတဲ့ဘာဖြစ်လို့အိမ်ထဲထားတော့ဘာဖြစ်တတ်တယ်ဟင်ဘာဖြစ်တတ်တယ်တော့မကြောက်တော့ပြမထားကောင်းဘူးဆိုပြီးကြတော့ဟင်ဘုန်းကြီးကြတာတော့ကိုဘယ်လိုပြတတ်တယ်ပြောတယ်ပစ္စည်းဥစ္စာတွေပျက်စီးတတ်တယ်တူလားလို့ကြားဘူးလား ဟုတ်လားအမှန်ကတော့ရှေးလူကြီးတွေကအဆုံးမပေးခဲ့တာနဲ့တူပါတယ်တကကနော်မှန်ပါပါဘာလို့တော့ဆိုတော့အိမ်ထဲမှာထားလို့ရှိရင်ဒီလက်သေးလေးတွေကအစွမ်းအစာတွေနဲ့ဘုံတော်ဟိုမှာနုတဲ့သားတွေပါတွေစူးမယ်ဟုတ်လားမှန်ပါဘုံတော်မျက်စိထဲပါလဲလဲဝင်လို့ရှိရင်ဒုက္ခဖြစ်မယ်ဒါကြောင့်မို့ဒီလက်သေးတွေအပြင်ဘက်ကိုထုတ်ပြဖို့ရာယူသေးအောင်လို့အာဒီလက်သေးခြေသေးတွေအိမ်ထဲမှာရှိလို့ရှိရင်ဒီဘဝဥစ္စာတွေဆုံးဥတာတဲ့ပြည့်စည်တတ်တယ်ဆိုပြီး၆ခါကြတာနဲ့တူပါရဲ့တူပါဗျာ ဒါလောက်နဲ့တူပါတယ်သူကထူးစရာတော့မရှိဘူးဟုတ်လားအကယ်၍ဒီဖြတ်ပြီးသားလက်သေးရှိသေးကဒီပါဥစ္စာပြည့်စည်တဲ့ကြက်ပြည့်မရှိဘူးဆိုရင်လက်မှာရှိတဲ့လက်သေးရှိသေးတွေအတူတူနေမှာပေါ်တကားကနော်တူတူပါဗျာလူပြမှာပဲသူကဒါပေမဲ့လူတွေရဲ့ဆွဲလာမှုဆိုတာဒီလိုဆွဲလာနေတာပဲဒါတကယ်တကယ်ကိုဟုတ်တယ်လို့လို့ဖြစ်ပြီးတော့လက်ထန်းကြည့်တော့သာစရာပဲလက်ကဖြတ်ပြီးလို့ရှိရင်တော့ညွန်စရာကောင်းတယ်ကြက်ပြည့်မရှိဘူးလို့ဒီလိုဆွဲလာနေကြတာပဲဟာလက်သေးရှိသေးပြီးတော့သွားတွေတကားကနော် မှန်ပါပါသွားလည်းပဲသားရတယ်တကကဟုတ်လားသားရပါဘူးသွားလေးတွေနဲ့သွားကောင်းတဲ့ပုံကိုယ်လေးတွေကဓာတ်ပုံများရဲ့လို့ရှိရင်သွားလေးဆိုတဲ့ဗဇက်ကလေးဆဲပြီးတော့လေသွားလေးနဲ့ရိုက်ထားတယ်လို့ဆိုတာမှသူသွားလေးပြတ်တယ်တို့လည်းပဲသွားပဂိတိုင်းမကောင်းတော့တဲ့သွားနှုတ်ပြီးတော့ကျွေသွားကိုထားပါလို့ဒီလိုလည်းရှိတာပဲဟုတ်လားဟုတ်ပါဗျာအာကတိပါအဲ့ဒီသွားကျိုးသွားလို့ရှိရင်လေသွားကျိုးသွားတဲ့ခါကျတော့အဲ့ဒီကျိုးသွားတဲ့သွားများကြတော့ညွန်ကြကောင်းတာတကားကနဲ့ ယ်သူမှမကင်ញင်ဘူးကိုသွားကိုတော့မကင်ញင်ဘူးတကယ်ကနော်မှန်ပါပါခင်ဗျားသွားဆိုရင်ပြောကြမလို့အဲ့ဒီကြတော့လည်းပဲယုံကြဖြစ်သွားပြန်ရောသူကပြင်းတော့မကြီးပုံနေနော်မကြီးပါဘူးခင်ဗျာဟောသွားပြီးတော့အရေးအပအကျော်အယုအဲ့ဒါတွေကတော့မမြင်ရတဲ့ဥစ္စာတွေပဲဒါတွေကတော့ဒီထဲမှာယွန်စရာအကောင်းဆုံးတွေကတော့ကိုတွေတို့နှာတို့ချွဲတလိတို့ဟုတ်လားမှန်ပါဗျာဒါယွန်စရာကောင်းတယ်မို့လားယွန်စရာကောင်းပါဗျာ ဒါပေမဲ့လို့ပါဇာထဲမှာရှိနေလို့ချင်းဒါတွေတဲမယုံကြဘူးတကကမယုံပါဘူးဗျာတွေတွေလည်းပဲတကကမျိုးနေတာပဲမို့လားမျိုးပါဗျာမမျိုးလို့လည်းမဖြစ်ဘူးလေအကြောင်းတွေ၆မဆိုလို့မျိုးမျိုးချနေရတယ်ဟုတ်လားမှန်ပါပါဗျာအဲ့ဒါယုံကြမဟုတ်ဘူးသူစားမြန်လို့စရာဖြစ်နေမှန်ပါဗျာဟောထွေးပြီးတဲ့ခါကာလကျရင်ဒီတွေကဘယ်သူမှကင်ရင်ဘူးဟုတ်လားမကင်ပါဘူးကိုယ်တွေကိုတောင်မှကင်ရမှာတည်းယုံစရာကောင်းကဲယူကင်ပြီးလို့ချင်းဒီတက်ပြောင်းသေးရသေးဟုတ်ပါဗျာအဲတွေနှဆိုတော့သားယုံစရာကောင်းတာပေါ့ဟုတ်လား ဒါပေမဲ့လို့နှာခေါင်းထဲနေတော့သိပ်ပြီးတော့ယွန်စရာမကောင်းသေးဘူးဟုတ်လားမှန်ပါဗျာအာနှာတွေသလိပ်ဆိုတာလည်းပဲဒီလိုပဲလက်ချောင်းနဲ့ပါတယ်သလိပ်တွေကနေဟုတ်လားအဲ့ဒါဟာတစ်ခါတစ်ခါကိုအထုတ်ထုတ်ပြီးတော့တစ်ခါတည်းယိုးမချရရသေးတဲ့ဥစ္စာညွန်ကြမကောင်းသေးဘူးအပြင်မဲ့ထွေးပြီးပြီးပြင်မဲ့ရောက်လာပြီသမားတွေဒီသလိပ်ကလေလေညွန်ကြကောင်းတာမြင်လည်းမမြင်မြင်ဘူးကိုယ်ထွေးထားတဲ့ကိုယ်သလိပ်တောင်မှလည်းပဲလဲနေပါနဲ့မထိကျင်ဘူးတခါကနော်ထိကျပါဘူးဗျာထိမိသွားလို့ရှိရင်လည်းဆေးရကျော်လိုက်ရသေးတယ်ဟုတ်လား ဖြစ်ပါစေ။ညွန်စရာဖြစ်နေပုံနေ။ဒီတဲ့အဆိုးဆုံးကတော့ကျင်ကြီးကျင်ငယ်ဆိုတာအဆိုးဆုံးပါပဲတကယ်ကနော်။မှန်ပါပါဗျာ။ကျင်ကြီးကျင်ငယ်တွေဆိုတာကတော့ကိုယ်ရရှိနေတော့လေသူညွန်စရာကောင်းတယ်လို့မထင်ကြဘူးတကယ်ကဟုတ်လား။ဖြစ်ပါဘူးဗျာ။ကိုယ်ပိုက်ထဲမှာသူအပြည့်ရှိနေတာပဲ။ညွန်စရာကောင်းမှမသိကြဘူး။အပြင်ဘက်ထွက်လာပြီဆိုတော့ပြင်တခါလဲနှာခေါင်းကျုံပါကျုံနဲ့နန်းညွန်စရာကောင်းတယ်လို့ဆိုတာအတိမှပြုကြတယ်တကယ်ကနော်။မှန်ပါပါဗျာ။အဲဒီတော့ဒီ32ပါးသောကုဋ္ဌာသ42ပါးသောကုဋ္ဌာသအစုတွေအမှားအပြင်တော့ တကယ်ညွန်စရာကောင်းလို့ဘုရားရဟနာပုဂ္ဂိုလ်တွေကသွန့်ပြထားတာတွေအဲဒီသွန့်ပြထားတဲ့ကုဋ္ဌာသအဖို့အစုတွေဖြင့်တည်ဆောက်ထားတဲ့ခန္ဓာကိုယ်ကြီးတဲ့တကကနော်မှန်ပါပါဘုရားရဟနာပုဂ္ဂိုလ်တွေညွန်ကြားပြီးသက်သုတ်တယ်လို့ပဲဒီခန္ဓာကိုယ်ကြီးဟာညွန်စရာကောင်းတယ်ဟုတ်လားအဲဒီတော့နှလုံးသွင်းနိုင်ဖို့ရာတောင်ပေါ်ကြီးနဲ့ဥပမာပြုပြီးတော့ပြပါတယ်တဲ့နော် မှန်ပါဗျာနောက်တစ်ခုကတော့တောင်ပေါ်ကြီးထဲမှာဆိုလို့ရှိရင်ပြင်ပိုးကောင်မျိုးမျိုးတွေနေတဲ့တခါကနော်မှန်ပါဗျာငွေတွေလည်းဝင်နေတာပဲကျွက်တွေလည်းဝင်နေတာပဲနောက်ပြီးတော့ကင်းမျိုးမျိုးတွေပေါ့ကင်းရှင်များတော့ဘာတော့ကင်းပြီးကောက်တို့အဲကင်းမလည်းပဲတော့ဒီလိုဟာတွေဟုတ်လားအဲအဲ့ဒါတွေအကုန်လုံးဝင်ပြီးတော့နေကြတယ် ဒါရီယာဒီကောင်းနေနေတာဟာလေညွန်ကြမကောင်းဘူးလားကောင်းပါဗျာညွန်ကြတယ်မယ်ကားလည်းကြောက်ကြလည်းကောင်းတယ်နော်ကြောက်ကြလည်းကောင်းပါဒီကောင်းနေရှိနေတဲ့အတွက်တောင်ပေါ်ကြီးနားမှာတောင်ပေါ်ကြီးနားမှာအိပ်ရမယ်ဆိုလို့ရှိရင်လေမှန်ပါဗျာဒါကကအိပ်ဝင်မှာမလားမအိပ်ရပါဘူးဗျာတောင်ပေါ်ကြီးနားမှာအိပ်ဝင်ဘူးနော်မအိပ်ရပါဘူးအဲတောင်ပေါ်ကြီးခေါင်းအုပ်ပြီးအိပ်ရမယ်သို့မဟုတ်တောင်ပေါ်ကြီးပေါ်လက်တင်ပြီးအိပ်ရမယ်ဆိုရင်ကြောက်ဘူးလားကြောက်ပါဗျာကြောက်ကြကောင်းတယ်ဟုတ်လားကြောက်ကြကောင်းပါအဲအဲ့ဒီတောင်ပေါ်ကြီးလိုပဲတက္ကကံရဒီကိုယ်ထဲမှာလည်းပဲပိုးတွေကရှိတယ်ဟုတ်လား မှန်ပါပါဘိုးတွေကသာပေကျမ်းဂန်အရဆို9မျိုး80လို့လည်းဆိုကြပါတယ်ဒါပေမဲ့လို့အဲသက္ကရာတစ်ခုမှပြည့်ရင်အပိတိကိညိကုလသဟတာနိလို့ရှိနေတယ်ဒီတိုင်းအနဲ့မှပေးလိုက်လို့ရှိရင်တော့ကို9မျိုးအဲ9မျိုး1080လို့ဒီလိုရနေပါတယ်ဟုတ်ပါဗျာကိုယ်ထောင်မောကြည့်ဆိုတော့7000ရှိနေတာပေါ့သူစားများနေတယ်ဒီသဟတာကပိုးနေတာဘာသာလားမပြောတတ်ပါဘူးကိုမျိုး70ရှိတယ်လို့အများကြီးပြောဆိုစီရှိပါတယ် အခုနောက်နိုင်ငံကသေးဘက်ကပုဂ္ဂိုလ်တွေကသုံးသားစစ်ဆေးပြီးတော့ထားတော့လေကိုယ်ထဲမှာပိုးတွေဟာအများကြီးရှိပါတယ်နော်သူလက်ခံပါတယ်ဗျာအများကြီးရှိပါတယ်သွေးထဲမှာနေတဲ့ပိုးရှိတယ်အသားထဲမှာနေတဲ့ပိုးရှိတယ်အယိုးထဲမှာနေတဲ့ပိုးရှိတယ်အချင်းစီထဲမှာနေတဲ့ပိုးရှိတယ်အူထဲမှာနေတဲ့ပိုးရှိတယ်အစာအိမ်ထဲမှာနေတဲ့ပိုးရှိတယ်အနှံ့ပြပဲပိုးတွေနေရာတကာရှိတယ်နော်မှန်ပါပါဗျာအဲ့ဒီပိုးတွေဟာ သူတို့မွေးဖွားရင်လည်းပဲဒီကိုယ်ထဲမှာသူတို့မွေးဖွားကြတာပဲတခါကနော်မှန်ပါပါဗျာอืมအိုလို့ရှိရင်လည်းဒီဒီကိုယ်ထဲမှာပဲသူတို့အိုကြတယ်နာလို့ရှိရင်လည်းဒီကိုယ်ထဲမှာပဲသူတို့အိတ်နေကြတယ်နော်မှန်ပါပါလူလူမာတွေအိတ်နေတယ်လို့ပေါ့ပိုးတွေကတခါလေလူလဲပြီးတော့အိတ်နေကြတာ သေလို့ရှိရင်လည်းပဲဒီပိုးတွေဟာဒီကိုယ်ထဲမှာသိမှာပဲမို့လားဒီကိုယ်ထဲသိပါဘူးသိပြီးတော့ဒီပိုးကောင်ရဲ့အလောင်းကောင်လေးတွေအသေးကောင်လေးတွေကလည်းပဲဒီကိုယ်ထဲမှာပဲတည်နေပဲမို့လားဒီကိုယ်ထဲပါပဲပြီးတော့ဒီကိုကြီးဟာပိုးကောင်တွေရဲ့မွေးဖွားရာဖြစ်လို့မိနေကကြီးများဖြစ်မနေဘူးလားတကကဖြစ်ပါဗျာဟောပိုးကောင်တွေရဲ့အိုပြီးတော့နေရာဖြစ်လို့လူအုံကြီးများတော့လေဖြစ်ပါဗျာလူအုံကြီးလည်းဖြစ်နေနော်မှန်ပါပါပိုးကောင်တွေရဲ့မကြမ်းမမာနာဖျားရာဖြစ်လို့ သူနာယုံကြီးဆေးယုံကြီးညလို့ဘောတကကနော်မှန်ပါဗျာဘိုးကောင်တွေရဲ့သေရဌာနဖြစ်လို့သေပြီးတော့လောင်းကောင်တွေတရားဌာနဖြစ်လို့လူတွေကောင်တွေပြစ်ထားတဲ့သုတ်တန်နဲ့မတူဘူးလားတကကတူပါဗျာဒါတော့ဒီကောကောင်ကြီးကမိနေအိမ်နဲ့တူလို့လည်းကြက်ပြည့်မရှိဘူးနော်မှန်ပါပါလူတွေကောင်းနေနေရာဖြစ်လို့ကြက်ပြင်းမရှိဘူးအတူတူအားဖြင့်ဟုတ်လားမှန်ပါပါဗျာအဲဒါပိုးကောင်းနေမကောင်းတဲ့ပိုးကောင်းနေဒီအာရဏဖြစ်လို့ကြက်ပြင်းမရှိပဲဖြစ်နေတယ် ဒါတော့ခုနကတောင်မိုးကြီးနဲ့မတူဘူးလားတူပါဗျာအဲတောင်မိုးကြီးထဲမှာနေတဲ့ပုဂ္ဂိုလ်နေတဲ့အဲဒီမှာမူအဲဒီမှာပဲနေအဲဒီမှာပဲသေးအဲဒီမှာပဲပုဂ္ဂိုလ်နေအဲပုဂ္ဂိုလ်အလောင်းနေလည်းပဲဒီနေတော့လူလည်းပဲပုဂ္ဂိုလ်နေဤမွေးရာပုဂ္ဂိုလ်နေဤအိုရာပုဂ္ဂိုလ်နေဤနာရာပုဂ္ဂိုလ်နေဤသေးရာအလောင်းကောင်နေဤဒီရာသုတ်တန်ဖြစ်နေလို့ကိုကြီးကလည်းထို့အတူပဲဖြစ်နေနော်ဖြစ်နေပါဗျာအဲတော့ ကောင်းပေါ်ကြီးမှာပိုးကောင်တွေယွန်စရာကောင်းတဲ့ပိုးကောင်တွေတည်ရှိနေလို့ယွန်စရာကောင်းတယ်လို့ပဲဒီခန္ဓာကိုယ်ကြီးကလည်းယွန်စရာကောင်းတဲ့ပိုးကောင်တွေတည်ရှိနေတော့ခန္ဓာကိုယ်ကြီးလည်းယွန်စရာပဲလို့အမှားအချင်းသိဖို့နော်ရှင်းပါဗျာအဲဒီသိဖို့ရဥပမာပေးထားပါတယ်ကောင်းပေါ်ကြီးဟာပိုးကောင်တွေနေလို့ကြောက်စရာကောင်းတယ်လို့ပဲဒီကိုကောင်ကြီးကလည်းကြောက်စရာကောင်းတယ်ဒီလိုသိဖို့ပေါ့နော် မှန်ပါဗျာတောင်မိုးကြီးကိုယွန်ပြီးကြောက်ပြီးတော့တောင်မိုးကြီးနားမှာအိပ်ရမယ်တောင်မိုးကြီးပေါ်မှာအိပ်ရမယ်တောင်မိုးကြီးပေါ်မှာလက်တင်ပြီးတော့အိပ်ရမယ်တောင်မိုးကြီးကိုကိုယ်ဖက်ပြီးတော့နေရမယ်ဆိုရင်ယွန်စရာကောင်းတယ်ကြောက်စရာကောင်းတယ်လို့နော်မှန်ပါဗျာဒီခန္ဓာကိုယ်ကြီးလည်းဒီလိုပဲယွန်စရာကောင်းရယွန်စရာကောင်းရမှာတကားကနော်ကြောက်ရမှာဟုတ်လားမှန်ပါဗျာဒါပေမဲ့လို့ဘုန်းကြီးကတကားကမေးလိုက်မယ်ဆိုဖြေတော့ခက်မယ်တကားကနော်ခက်ပါပါဗျာအဲမေးလို့မတော်ပါဘူးနဲ့တူပါရဲ့မတော်ပါဘူးဗျာအဲဟုတ်လို့ဆိုတော့ ဒကာကယုံရလားမေးတယ်မယုံပါဘူးဗျာအဲမယုံပါဘူးဆိုရင်လည်းတဲနေရာမကြဘူးဟုတ်လားနေရာမကြဘုရားသုံးပါးတွေလည်းလွဲနေဟုတ်လားယုံပါတယ်ဆိုလို့ရှိရင်လည်းခွန်ကြီးကသင်္ကန်းဝုတ်ပြီးတော့ပြောမှာပေါ့ပြောပါအဲပြီးတော့ကြက်နေတယ်ဒုစကြက်နေတယ်အဲ့တော့မမေးပါဘူးဒကာကမဖြေပါဘူးတော့ဒုစပြောပါဗျာအဲကြည့်သွားကြပါဆိုတော့ဒုစအဲ့တော့တောင်ပေါ်ကြီးနဲ့ဒီကာနာကိုကြီးတူးနေပါတယ်တဲ့ဒကာကနော်မှန်ပါပါဗျာဒါတော့ဒီတောင်ပေါ်ကြီးဟာ အဲဒီခန္ဓာကိုယ်ကြီးဟာဘယ်ကနေပြီးတော့ဖြစ်လာသလဲဆိုလို့ရှိရင်ဒါလေးပါစုဝေးပဲတကကနော်သာတုမာပုတိကသာဒါလေးပါစုဝေးပဲဘာတွေဘာတွေနဲ့စုပေါင်းပြီးတော့ဒီနေတယ်ဆိုဒါလေးပါစုဝေးနော်မှန်ပါပါဗျာဒီကောင်းပေါ်ကြီးမှာမြေစုဝေးဒီနေတယ်လို့ပဲမြန်မာဒါလေးပါစုဝေးဒီနေပါတယ်တဲ့ ပထဝီဓာတ်အာဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်နော်ဒါကြီး၄ပါးပထဝီဓာတ်ဆိုတာဟာခဲမှာကျမ်းနာတဲ့သဘောတကားကနော်မှန်ပါပါဗျာအဲဘယ်အရာဝတ္ထုလို့စမ်းသပ်ကြည့်လို့ရှိရင်ခဲမှာကျမ်းနာတဲ့အရာဝတ္ထုတွေ့ရလို့ရှိရင်အဲ့ဒါပထဝီဓာတ်တွေ့တာပဲမှန်ပါပါဗျာပထဝီဓာတ်တွေ့တာပဲပြီးတော့ကိုယ်ထဲမှာစမ်းကြည့်ခေါင်းကသပင်စမ်းကြည့်မာမာကျမ်းကျမ်းမတွေ့ဘူးလားတွေ့ပါဘူးပထဝီဓာတ်ပဲ အမွေမင်းတွေကိုစမ်းကြည့်ရောတာမြေခုံးမွေတို့ပါလဲစမ်းကြည့်မမကျန်းကျန်းတွေ့ပထူရပဲနော်မှန်ပါဗျာပထူရသာမင်မွေးခြင်းဒီသက်လက်သက်တွေစမ်းကြည့်မမကျန်းကျန်းမယ်မို့လားတွေ့ပါအခဲသဘောမျိုးလေစိုင်ခဲသဘောမျိုးမမကျန်းကျန်းမယ်တွေ့တာပဲမှန်ပါဗျာပထူရပဲအဲသွားစမ်းကြည့်မမကျန်းကျန်းမယ်နော်တွေ့ပါဗျာပထူရပဲသူလဲအဲအရေးကွန်စမ်းကြည့်အတူတူပဲတကကနော်တွေ့ပါဗျာအဲ ။သာမင်မွေးကြီးခြေသက်လက်သက်သွားအရေးအသားတဲ့အကျော်တဲ့အယိုးတဲ့ခြင်းစည်းအညိုးနှလုံးအသက်အမဲအပြင်းအဆုပ်ဥမဥသိအစာသည့်အဆောင်အုံနောက်တိုင်အောင်20ရှိတယ်ကကနော်မှန်ပါဗျာအဲ့ဒါတွေအထက်မှာကျမ်းသားနဲ့အဆိုင်ခဲသဘောတွေဗราဏပြဋ္ဌာန်းပြီးတော့နေလို့တဲ့ဒါတွေကိုပထဝီဓာတ်လို့ခေါ်ပါတယ်တဲ့နော်မှန်ပါဗျာဒါပေမဲ့လို့ဒီပထဝီဓာတ်ထဲမှာ အာဘောတေဇောဝါယောဓာတိလည်းပါဝင်ပြီးတော့နေပါတယ်သဘင်ထဲမှာဆိုရင်လည်းပဲသဘင်ထဲမှာသို့ထိုင်းနေတဲ့သဘောအာဘောဓာလည်းပဲအနည်းငယ်သင်ကြားတာပဲအဲပြီးတော့တေဇောဓာသဘင်ထဲမှာပူတဲ့ခါရှိမယ်အေးတဲ့ခါရှိမယ်နှွေးတဲ့ခါရှိမယ်အဲ့ဒါတေဇောဓာသူလည်းသင်ကြားတာပဲအဲ့တော့ဝါရောတာတဲ့တောင်းနေနေတဲ့သဘောလှုပ်ရှားနေတဲ့သဘောဒါလည်းပဲသူသမင်ထဲမှာရှိတာပဲရှိပါဘူးဒါပေမဲ့လို့ ပထဝီဓာတ်လောက်မပြဋ္ဌာန်းပထဝီဓာတ်ထဲမှာပြဋ္ဌာန်းတာထဲမှာကျမ်းသာတာကသူကအထင်ရှားဆုံးဖြစ်နေဒါကြောင့်မို့သူကပထဝီဓာတ်ခေါ်ရတယ်နော်သူကဒုခဲ့ပါဘူးအဲဒီပြင်ဟာတွေလည်းပဲဒီလိုပဲမွေးညင်းသာမေမွေးညင်းခြေသက်လက်သက်အစားရှိသောကျန်တဲ့အစုတွေလည်းပဲအကုန်လုံးဒီ20လုံးပေါ်လေအုံနောက်တိုင်အောင်အဲဒီဥစ္စာတွေကပထဝီဓာတ်တွေပဲထဲမှာကျမ်းသာတဲ့သဘောတွေပဲလို့မေလိုဒေသနာကတင်ပြီးတော့ဟောထားပါတယ်နောက်ပြီးတော့ဒေယေတရိကြီးသွေးချွေးစီကဲစသည်ဖြင့် အရေးသဘောတွေကတော့အာဘောဓတဲ့တက္ကကနော်မှန်ပါဗျအဲဒီထဲမှာလည်းခဲမှကျမ်းမ်းတဲ့သဘောတို့ပူနွေးတဲ့သဘောတို့အဲတောင်းနှင်းလှုပ်ရှားတဲ့သဘောသူထဲမှာလည်းပါတော်လောက်တော့ပါပါတယ်ဒါပေမဲ့လို့အရေးသဘောပြဋ္ဌာန်းလို့အဲ့ဒီမှာလည်းအာဘောဓလို့ဆိုပြီးတော့အာဘောဓက12ခုရှိတယ်နော်အာဘောဓလုံးပြပါဗျအဲတေဇောဓဆိုတာကတော့ကို4ခုရှိတဲ့တက္ကကနော်မှန်ပါဗျအဲတေဇောဓက4ခုဗတ္တပနတေဇောတဲ့အဖျားအဖျားဘူးငွေမျိုးတွေ ဝိရဏဒေဇောတဲ့တဖြည်းဖြည်းကိုရင်းကျက်ပြီးတော့သွားစေတဲ့အပူငွေ့တွေအများအားကိုယ်ထဲမှာရှိနေတာပါဒါကပဂရိကိုငွေ့တွေပါပဲသူကသူ့ကြောင့်မို့တဖြည်းဖြည်းရင်းကျက်ပြီးတော့သွားတယ်ဒဟဒေဇောတဲ့တစ်ခါတစ်ခါအလွန်ကဲပူလောင်ပြီးတော့လာတဲ့အခါကာလတွေရှိအဲ့ဒါဒဟဒေဇောတဲ့ပါစကဒေဇောတဲ့အစာအိမ်မှာအစာများကိုကျင်းကျက်စေတတ်တဲ့အပူအပူအပူအခိုးငွေ့အဲ့ဒီဒေဇောရ၄ပါးပြီးတော့ ဝါယောဓာကတော့6ခုရှိတယ်တကကနော်မှန်ပါဗျာဝါယောဓာကတော့အထက်ကိုတက်လာတဲ့၄တဲ့ဟုတ်လား၄တွေပါလေကျုပ်တက်အန်တက်လာတာရှိပါတယ်အဲအဒေါကမလေးအောက်သို့ဆုံးဆင်းသော၄တဲ့ဘုသိသေးရ၄တဲ့ဝမ်းထဲမှာတီးနေတဲ့၄တဲ့ကိုထာသေးရ၄တဲ့ဥထဲမှာတီးနေတဲ့၄တဲ့ဒါတော့အင်္ဂမင်္ဂနုတာရီ၄တဲ့အင်္ဂါကြီးငယ်ကိုလျှောက်တဲ့၄ကိုွေးလိုက်စားလိုက်ထိုင်လိုက်ထားလိုက်လှုပ်ရှားလိုက် ဘုံမူရာပြုကျင်တဲ့အခါကလာတောင်းနှုတ်ကြတဲ့သဘောတွေကအင်္ဂမင်္ဂနုတာတွေအင်္ဂကြီးငယ်လျှောက်တဲ့လေတဲ့ဒါတော့ကနောက်တစ်ခုကထွက်သက်ဝင်တဲ့လေတဲ့နော်မှန်ပါဘူးအဲဒီတော့အဲ့ဒါဝါယောဓကသူက6ခုရှိအဲ့ဒီဒါ၄ပါးနဲ့တိဆောက်ထားတာပဲတဲ့ဒီခန္ဓာကိုယ်ကြီးอ่ะနော်မှန်ပါဗျာဒီဥဒ္ဒိုင်များဆိုပါတော့ဥဒ္ဒိုင်ကြီးများဟာဘာနဲ့တိဆောက်ထားသလဲဆိုဥဒ္ဒေနဲ့သဲတွေနဲ့ထုံးတွေနဲ့ဝိလမြေနဲ့ ဒါတွေစုပေါင်းပြီးတော့ဒီဆောက်တာမဟုတ်လားမှန်ပါဗျာအဲလိုပဲခန္ဓာကိုယ်ကြီးမှာလည်းပဲအစိတ်စိတ်ခွဲလိုက်လို့ရှိရင်ဒါလေးပါပဲဒီဒါလေးပါပဲရှိတယ်ဒီထဲမှာပုဂ္ဂိုလ်တ attva အကောင့်ထဲမရှိဘူးတကကနော်မရှိပါဘူးဗျာသဘင်တစ်ခုကိုစဉ်းစားကြည့်ပါသဘင်ဟာခက်မှကျမ်းမ်းတဲ့သဘောရှိတယ်အဲ့ဒီသဘင်ထဲမှာငါအသက်ရှင်နေတဲ့အကောင်ဆိုတာလေးရှိသလားလို့စဉ်းစားကြည့်နော်မရှိဘူးနော်မရှိပါဘူးမရှိဘူးသဘင်ထဲမှာမရှိဘူး အကယ်၍ရှိလို့ရှိရင်သဘင်သဘင်နှုတ်ပြလိုက်ရင်လေအဲ့ဒီအသက်ကောင်ပါသွားမှာဘောတကကနော်ပါဖို့ပါပါပါဘူးမပါပါဘူးသဘင်တွေအကုန်လုံးရိတ်ပြလိုက်မပါဘူးတကကနော်မပါပါဘူးအခုထဲမှာမရှိဘူးသဘင်ထဲမှာမရှိဘူးတို့တို့အမွေးထဲမှာလည်းမရှိဘူးခြေသက်တဲ့ထဲမှာလည်းမရှိဘူးသွားထဲမှာလည်းမရှိဘူးအယိုးထဲအသားထဲအကျောထဲမှာလည်းမရှိဘူးဘယ်မှာမှမရှိဘူးတကကနော်မရှိပါဘူးဗျဟောအကျဉ်းချုပ်အပြင်ဒူဒူနဲ့ပြရအောင်ဟာလက်ညှိုးလေးတစ်ခုတည်းစဉ်းစားကြည့်တကကနော်မှန်ပါဗျလက်ညှိုးထဲမှာ ဒီအပေါ်ယံကဆိုရင်အရေးရှိတယ်မို့လားရှိပါဗျပထဝီဓာပဲနော်မှန်ပါဗျအဲမှာကျမ်းသာတဲ့သဘောပဲအဆိုင်ခဲသဘောပဲလက်သေးဟုတ်လားရှိတယ်လက်ညိုးနော်လက်ညိုးလေးတခုတည်းပြောနေနော်ဟုတ်လားမှန်ပါဗျဟောလက်သေးလေးလည်းရှိတယ်သူလည်းပဲပထဝီဓာပဲအဲမှာကျမ်းသာတဲ့သဘောပဲ အဲအရေးကောင်လေးတစ်ခုတည်းကိုစဉ်းစားကြည့်ပုဂ္ဂိုလ်သတ္တဝါလားယောက်ျားမိန်းမလားဆိုဘာမှမဟုတ်ဘူးတကကနော်ဟုတ်ပါဘူးဗျအရေးကောင်ဟာအရေးကောင်ပဲခက်မှရင်ခက်မှလားပဲလည်းနဲ့စမ်းကြည့်ဖြည့်ကြည့်လို့ရှိရင်မာရင်မာတယ်ကြားရင်ကြားတယ်နှုရင်နှုတယ်ဒါပဲသိရတယ်ဟုတ်လားဒါပါဘူးဗျလက်သေးလည်းထိုးတူပဲတကကဟုတ်လားဟုတ်ပါဘူးလက်သေးလည်းပဲယောက်ျားလားမိန်းမလားပုဂ္ဂိုလ်လားသတ္တဝါလားအသက်ရှင်နေတဲ့အကောင်လားဆိုဘာမှမဟုတ်ဘူးခက်မှကြားနာတဲ့သဘောပဲနော်မှန်ပါဗျဟောပြီးတော့အဲ့ဒီအကြီးအောက်ကနေပြီးတော့မာရှိပြန်တယ်လဲဆိုလို့ရှိရင်အကြီးနဲ့ဟိုအသားနဲ့ကြားထဲမှာ ဟိုလည်းရှိတယ်တဲ့သူကအင်းပြီးကြည်ပြီးကြည်တဲ့သူကအပါဒပြီးကြည်တယ်အဲ့ဒါကတော့လူတွေကမသိဘူးစာတွေကပြောတယ်အပါဒပြီးကြည်ပြလို့ရှိရင်ဉာဏ်တွေပါတယ်ဖြစ်တတ်တယ်တဲ့အဲ့ဒါလေးရှိတယ်အဲ့ဒီအဲ့ဒီအသိတဲကြီးကလည်းပဲပုဂ္ဂိုလ်သားတော်ကြာမင်းမမဟုတ်နော်မှန်ပါအဲ့ဒီအောက်ကနေပြီးတော့အသားရှိတယ်တကကနော်မှန်ပါကြောလည်းရှိတယ်လေညိုးထဲမှာနော်ရှိပါဘူးအဲအသားထုတ်ကြည့်ပုဂ္ဂိုလ်သားတော်လည်းကြာမင်းမလားဘာမှမဟုတ်ဘူးမဟုတ်ပါဘူး အကျော်အထုတ်ကြည့်ဒါလည်းပုဂ္ဂိုလ်သားတွေအကြောင်းမှဘာမှမဟုတ်ဘူးဟုတ်ပါဘူးပထဝီဓာတ်ခဲမှဉာဏ်နဲ့သဘောကြီးတယ်ပဲနော်မှန်ပါဗျာဟာပြီးတော့အယိုးရှိတယ်နော်မှန်ပါဗျာအယိုးတွေကယိုးရင်းဖြစ်ပြီးလည်းရှိတယ်ဒါလည်းခဲမှဉာဏ်နဲ့သဘောပဲဘာမှမဟုတ်ဘူးဒီထဲမှာချွေးလေးပါလိမ့်တဲ့တစ်ခါတစ်ခါထွက်ပါလိမ့်မယ်နော်ထွက်ပါဗျာအဲ့ဒါကတော့အာဘောဓနော်မှန်ပါဗျာဒီထဲမှာအပူတို့အေးတို့အနှွေးတို့ဒါလည်းပဲတစ်ခါတစ်ခါဖြစ်ရှားပါလိမ့်မယ်လေညိုးတယ်သူကလည်းပဲတေသောဓပဲ လက်ညှိုးလေးတောင့်နေလို့ရှိရင်တောင့်နေတဲ့ဝါယောဓာနော်လက်ညှိုးလေးလှုပ်လိုက်လို့ရှိရင်လှုပ်ရှားတဲ့ဝါယောဓာနော်မှန်ပါဝါယောဓာလည်းရှိတယ်ပြီးတော့လက်ညှိုးလေးတစ်ခုတည်းမှာပဲဓာကြီးလေးပါမဟုတ်လားတကကနော်အကုန်ပါပါဗျာအကုန်လုံးပြင်းပြင်းလက်ချောင်းတွေလည်းဒီလိုပဲတကကနော်မှန်ပါဗျာအဲလက်ဝါးတစ်ခုလုံးလက်မောင်းတစ်ခုလုံးအဲပြီးတော့ကိုအဲခြေထောက်တစ်ခုလုံးအားလုံးအစိပ်ပိုင်းတွေလိုက်ပြီးတော့ကြည့်လို့ရှိရင် ခွဲစေကြည့်လိုက်ရင်ဒါလေးပါးကြီးပဲတခါကနော်မှန်ပါဗျာအဲ့ဒါလေးပါးထဲမှာအသက်ရှင်တဲ့ပုဂ္ဂိုလ်သတ္တဝါလည်းမပါဘူးယောက်ျားမိန်းမဘာမှမပါဘူးတခါကနော်မပါပါဘူးအဲ့တော့သတ္တမဘူတိကသာဓာကြီးလေးပါးဖြင့်ပြီးတော့ဣမသာကာယတဤယုတ်ကိုယတိဝဆနာမိပေ၏ဓာကြီးလေးပါးပဲတွေ့ပါလိမ့်မယ်တဲ့နော် တော့ကြတော့ပေါတူးနဲ့ခွဲကြည့်ရမှာပေါ့နော်မှန်ပါဗျာပေါတူးနဲ့ဝိပဿနာဉာဏ်နဲ့ရှုကြည့်လိုက်တဲ့အခါကျတော့ဒါ၄ပါးပဲတွေ့ရတယ်ဘယ်ကဖြစ်ဖြစ်တွေ့ကြည့်လိုက်လို့ရှိရင်ခေမကျမ်းနာတာတွေ့ရတယ်ပထဝီဓာတ်တောင်းနှင်းတာတွေ့ရတယ်လှုပ်ကြတာတွေ့ရတယ်ဝါယောဓာတ်ဘူတာနွေးတာအေးတာတွေ့ရတယ်ဒီဇောဓာတ်ဟုတ်လားမှန်ပါဗျာပြီးတော့အရေးသဘောခွဲသိတဲ့သဘောဆိုတိုင်းတဲ့သဘောတွေ့ရတယ်ဆိုလို့ရှိရင်ဒါကတော့ကိုအာဘောဓာတ်နော် အဲဒီဓာကြီးလေးပါအစုဝေးမြတာဖြစ်တယ်တဲ့အဲ့ဒါတောင်ပေါ်ကြီးနဲ့တူပုံနောက်တစ်ခုကဒီခန္ဓာကိုယ်ကြီးဟာလူတွေအထင်ကတော့အကောင်ထည်ကြီးလိုက်တလုံးတစ်ခဲကြီးလို့အောင်းမိနေတယ်လို့မဟုတ်ဘူးတဲ့အမှန်သင်းငယ်တဲ့ရုပ်စုဝေးလေးဖြစ်လာပါတယ်တဲ့ဗိသေခကာလတော့ကလလာရေကြီးလို့ခေါ်တယ်တကကနော်မှန်ပါဗျာဒီကလလာရေကြီးကဘယ်ကဖြစ်လာလဲဆိုမာတာပိဋိကသံဘောသာမိဘတို့ဤသုတ်သွေးမိပြီးတော့ဖြစ်လာတယ်တဲ့ မိဘတွေသုံးသွင်းမိပြီးဒီကလာဒီကလာရည်ကြီးရုပ်ကလေးဖြစ်တယ်ဒီကလာရည်ကြီးရုပ်မှာအဲစာပြောနဲ့ပြောရတော့မယ်ဒီကြတာနော်လက်တွေ့နဲ့ပြောလို့တော့မဖြစ်ဘူးမရပါဘူးအဲစာပြောအချင်းဆိုရင်ကလာ၃စီးပါတယ်တကကနော်မှန်ပါဗျာအဲကဗသေကသတ္တဝါမကလာ၃စီးပါတယ်တဲ့ကာယဒသကတဲ့ဘာဝဒသကတဲ့ဝိတုဒသကတဲ့နော်မှန်ပါဗျာရှင်းရှင်းပြောကြပါဆိုအကျေပြောလို့ရှိရင်ရှင်းရှင်းကုန်နေမယ်ပုံပါလိမ့်မယ်အဲကာယဒသဘာဝဒသကဝိတုဒသကဆိုတဲ့ကလာ၃စီး ဒီကလာတစည်းတစည်းကဘလောက်ကြည့်တော့ဆိုဘလောက်မှမကြည့်ဘူးမျက်စိနဲ့မမြင်နိုင်ဘူးတကကနော်မှန်ပါဗျာအဲပရမာဏုမြူမှာအစိပ်ပေါင်းများစွာစိတ်ပြီးတော့ဒစိမ့်လောက်ရှိတာတဲ့အမနာသိငယ်ပါတယ်တဲ့အဲ့ဒီကလာသုံးစီးအပေါင်းကလလရေကြီးကလေးကိုပဲအမနာသိငယ်ပါသေးတယ်တဲ့ဘလောက်သိငယ်တော့ဆိုလို့ရှိရင်တရားရာဆရာမဥမာပြထားပါတယ်သပင်မှာအဲဆယ်သိလောက်စိတ်ပြီးတော့ပေါ့လေဒစိမ့်လောက်အမြင်လေးဘယ်လိုပြပါလဲပြီးတော့အဲ့ဒါကတော့ တကယ်သိရမယ်ဆိုခရင်ပါလေဘုန်းကြီးကသဘင်နဲ့ပဲပြောပါတော့မယ်ဟုတ်လားဘလို့ပုံလို့နေမှာအဲအစဉ်သဘင်အမနာသင်းတော့တဲ့အမတာသိမ်မွေးနုညနဲ့အဲသဘင်အသေးလေးပေါ့သဘင်အကြမ်းကြီးမဟုတ်ဘူးဟုတ်လားသဘင်အသေးဆုံးသဘင်လေးနုညဆုံးသဘင်လေးတမင်ကိုယူနော်မှန်ပါဗျအဲဒီသဘင်သဘင်ကိုတခါလဲစီခွက်တဲ့အထက်စီစီခွက်တဲ့အထက်တော့စီတွေကပါမလာပဲဘူးလားကပ်ပါပါအဲဒီစီတွေကိုခါပြစ်နော် ခါလိုက်တခါခါလိုက်ရင်စီစက်တွေကျသွားလိမ့်မယ်နောက်တစ်ခါခါလိုက်ရင်လည်းစီစက်တွေကျသွားနောက်တစ်ခါခါလိုက်လည်းစီစက်တွေကျသွားလိမ့်မယ်နော်မှန်ပါဗျာအဲလိုစီးတဲ့တစ်စက်တစ်စက်တစ်စက်တစ်စက်ကျသွားတော့နောက်ဆုံးကျတော့ကိုခါလို့ရှိရင် မကျနိုင်တော့ဘူးဟုတ်လားမှန်ပါဗျာအဲဒီနောက်ဆုံးကျတဲ့စီပေါက်ကလေးရှိလိမ့်မယ်အဲဒီကနောက်တော့ခါလို့ကိုမကျနိုင်တော့ဘူးအဲဒီနောက်ဆုံးကျတဲ့စီပေါက်ကလေးတော့ရှိသေးတယ်တကကနောက်ဆုံးပိတ်စီပေါက်ပါအဲနောက်ဆုံးပိတ်စီပေါက်အဲ့ဒါမမြင်နိုင်တော့ဘူးမျက်စိနဲ့မမြင်နိုင်ဘူးမမလူးနဲ့လည်းမမြင်နိုင်ဘူးဟုတ်လားမှန်ပါဗျာ အဲလောက်သိငယ်တဲ့ကလလရုပ်ကလေးကစားပြီးတဖြည်းဖြည်းကြီးလာတာကိုကလလာဟောတိအဘူဒာနဲ့ကလလရုပ်ကလေးကနေပြီးအမြုပ်ကလေးဖြစ်လာတယ်ဒီချွဲချွဲကလေးဖြစ်လာတယ်အဘူဒာဇာယတိပြီးအဲ့ဒီကနေပြီးတော့အသားကလေးဖြစ်လာတယ်အသားလေးဆိုပေမဲ့လို့အဲခိုင်ခိုင်မာမာမဟုတ်သေးဘူးအဲအဲ့ဒီကနေပြီးတော့မှအသားလေးဖြစ်လာရကမှအသားတွေပြီးချွဲပြီးတော့အဲတလုံးတစ်ခဲတဲ့အခိုင်မာလေးဆမ်းမာမာလေးဖြစ်လာတယ်အဲ့ဒီ သားရဲ့အခိုင်မာလေးကမှနေပြီးတော့ခက်မှန်ကားပြဖြစ်လာတယ်တကယ်ကဟုတ်လားမှန်ပါဗျအဲခေါင်းနေရနဲ့လက်နေရနဲ့ခြေထောက်နေရနဲ့ဘူးလေး၅ခုပေါ့မှန်ပါဗျအဲဒါကတစ်ပြေးပြေးရှည်ပြီးတော့လက်ကလည်းလက်ဖြစ်လက်နေရကလက်ဖြစ်ခြေနေရခြေဖြစ်ခေါင်းနေရခေါင်းဖြစ်ပြီးတော့နောက်တော့သမင်မွေးချင်းစသည်တွေလည်းပေါက်ပြီးတော့လူရုပ်ကလေးဖြစ်လာတာကိုတကယ်ကဟုတ်လားတန်တန်လေးပါအဲဒါ9ရက်9ရက်9ရက်9ရက်ဒီတစ်ပြေးပြေးပွားလာတာအဲဒါ9လ10လ တချို့9လတချို့လဲ7လတချို့လဲ9လတချို့လဲ10လပေါ့လေ10လတောင်တဲမနေဘူးအဲ့ဒီမှာ9လ7လ9လစသည်ကြားတဲ့ခါကာလကြတော့ဒီမှာမွေးဖွားလာတာကိုနော်မှန်ပါဗျာအဲ့ဒီလိုမွေးဖွားပြီးတော့လာတဲ့ဥစ္စာဘယ်ကစလာတော့ဆိုရင်မာတာပိဋိကသံဘောသာမိပါတော့ဤသုတ်သွေးသောမိရဖြစ်သောအိမာတာကာယတာရုပ်ကိုကြီးဤအဲ့ဒီကတစ်ဖြည်းဖြည်းချင်းကြီးလာခဲ့တာပါတဲ့ကြီးလာတော့ဘာဖြစ်လို့ကြီးလာကြလဲဆိုရင် ဩရဏကုမသုဘဆရာသာသမင်းမုတ်စသည်တို့ကြောင့်ကြီးပွားရလာတော့သမင်းမုတ်စသည်ကိုမှီပြီးတော့ကြီးပွားလာတယ်အဲပထမအစဆိုလို့ရှိရင်တော့မိခင်တို့ကြီးပေါ့နော်မှန်ပါဗျာမိခင်တို့ကြီးမိဝမ်းနဲ့နေတဲ့ကတော့မိစားတဲ့ဇာဟာရမှီပြီးတော့လေကြီးပွားလာတယ်အဲဝေးပွားလာတဲ့ခါကာလကြတော့မိခင်တို့ကြီးမှီပြုတ်ပြီးတော့အဲဒီကနေပြီးတဖြည်းဖြည်းကြီးပွားလာ နောက်လည်းအရွယ်အရွယ်ကြီးလာတဲ့ခါကျတော့သမင်းစပြီးတော့ဝစားတော့ပြီးတော့သမင်းနေမုတ်နေတတိတွေစားပြီးတော့တဖြည်းဖြည်းကိုကြီးကကြီးလာတာကိုနော်မှန်ပါဗျာဒါငါးနှစ်ရှိလာပြီ10နှစ်ရှိလာပြီ15နှစ်ရှိလာပြီအရွယ်ရောက်လာပြီအဲအသက်20ရှိလာပြီ30ရှိလာ40ရှိလာပြီဒီလိုခေါ်ရတယ်နော်ခေါ်ရပါဗျာအမှားအပြင်းတော့သာတဖြည်းဖြည်းချင်းအသက်အသက်ကြီးပွားလာတာတဲ့နော်မှန်ပါဗျာဘုရားနာတော်ပါပဲအမှန်တန်သေးတဲ့နှမ်းစေလေးတစ်ခုကနေပြီးတော့ စိုက်ပြိုးလိုက်တဲ့အခါကာလရေတို့မြေကြီးတို့အဲ့ဒါတွေအမိပြုတ်ပြီးတော့အညှောက်ကလေးပေါက်လာတော့ကြတော့နှမ်းမင်းကြီးဖြစ်လာအဲ့ဒီကနေပြီးပြီးပြီနော်ညောင်စေကလေးစိုက်လိုက်အဲ့ဒါရေတို့မြေတို့မိပြုတ်ပြီးတော့ညောင်စေကနေအညှောက်ကလေးပေါက်တော့ကြတော့ညောင်မင်းကြီးဖြစ်အနာကြီးကြီးဖြစ်လာတယ်နော်ဖြစ်ပါဗျာဖြည်းဖြည်းရေမင်းရေတို့မြေတို့အဲလေဓာတ်တို့အဲ့ဒါတွေအမိပြုတ်ပြီးတော့ပွားပြီးတော့ကြီးလာအဲ့ဒါလိုပဲ ဒီခန္ဓာကိုယ်ဟာလည်းပဲတစ်လုံးနဲ့တစ်ခဲတည်းမဟုတ်ဘူးတဲ့တစ်ပြေးပြေးအသေးသေးတွေကြီးပွားလာတယ်တဲ့နော်ဒါကိုသိမြင်အောင်လို့ညဆော်ပြဟောထားတယ်မာတာပိတိကသံမောသမိဘတို့ဤဒုသွေကိုမူရဖြစ်သောဩရဏကုမသဘာဆရာသာသမင်းမုံစသည်တော့ကြောင့်တစ်ပြေးပြေးကြီးပွားရလာတော့ဒီမာတာကာယတာဤယုတ်ကိုကြီးဒီဝဇနာမြည်ပေသည်ဒီယုတ်ကိုကြီးဟာတော့ဘယ်လိုသဘောရှိသေးသလဲဆိုလို့ရှိရင်အမြဲတမ်းလည်းပဲသူဟာ ပြုပြင်ပြီးတော့ပေးနေရတယ်အဲဒီအနာသက်တွေလည်းပဲမကောင်းတဲ့အနာသက်တွေပြောင်းအောင်လို့လသာစသည်လည်းလိမ့်ကြံပေးရတယ်နှိမ့်နေခြင်းစသည်ချင်းလည်းပြုပြင်ပြီးပေးရတယ်ဘယ်လိုပြုပြင်ပြီးပေးနေတော့လဲပဲတဲ့မမြဲတဲ့သဘောရှိတာပါပဲတဲ့ဒီနေ့ကြလို့ရှိရင်ပြည့်စည်တတ်ပါတယ်တဲ့နော်မှန်ပါဗျာဘယ်လိုပဲဒီရုပ်ကိုယူရရနဲ့ပြုပြင်နေတော့လဲဒီနေ့ကြလို့ရှိရင်အိုမင်းဆွေးမြေ့ပြီးတော့ပြည့်စည်သွားတာပါပဲတဲ့ အဲဒီလိုသဘောရှိတဲ့ဒီရုပ်ကိုကြီးရဲ့အမိတဲ့နော်ဝါမီကောတောင်ပူကြီးဆိုတာမှန်ပါဗျာဒါတော့တောင်ပူကြီးတော့ပေါ်သွားပြီကနော်တောင်ပူကြီးပေါ်လာပါအဲဒီတောင်ပူကြီးကညအခါကာလမိကိုတွေထွက်နေတယ်ဆိုတာဘာလဲဆိုတော့ယံခောဘေကုဒီဝကမန္တိအာရဘရတိန်နုဝိတကိနုဇာရတိအယံဒီဝအယံရတိန်သုမာယနာဘေကုယံဒီဝကမန္တိ

ဟုတ်လားဖြစ်ဖြစ်လာတယ်ဆိုတော့လောဘတွေကြီးလာတာပါပဲတခါကနော်ဒါပါပဲဗျလောဘတွေကြီးလာတော့အလုပ်တွေချက်ချက်ပြီးတော့လုပ်တော့နေလုံးညအလုပ်တခါလဲဆက်မှုလဲမှုတွေပေါ်နေရောညာမပြောင်းစဲလုပ်ရတဲ့အလုပ်တွေလဲပေါ်လာတယ်တခါကနော်မှန်ပါပါဟိုဖရားလက်ထက်အခါစီတုန်းကတော့ကိုနေလောက်ပဲလုပ်လို့ကြပါတယ်ညကြလို့ရှင်ချင်းကိုကာရဒီညတာအောင်လို့အိတ်ဆက်ပြီးတော့နေကြဒီလိုကိုအဲ့တော့ညခါကာလအိတ်နေတော့အလုပ်ကမလုံးနိုင်မလုံးနိုင်တော့နေ့နေ့စဉ်ကကျရင်ဘာလုပ်ရမလဲဆိုတာညကမစဉ်းစားရဘူးလား စဉ်းစားအဲစဉ်းစားပြီးတော့နေတာအဲ့ဒါညခါကလာမိကိုတွေထွက်နေတာတဲ့တကကနော်မှန်ပါဗျာဒီမိကိုတွေဟာလည်းပဲစစ်စစ်ဝေဘာကြည့်မယ်ဆိုရင်ကောင်းသောမိကိုမကောင်းသောမိကိုလို့လည်းခွဲမယ်ဆိုခွဲနိုင်ပါသေးရဲ့တကကနော်ခွဲနိုင်ပါဗျာအေးကောင်းသောမိကိုတွေကဘာတော့ဆိုလို့ရှိရင်တော့လက်ရှင်ကားကြလို့ရှိရင်อืมဥပုသ္တရင်သီလဆောက်တည်မယ်လက်ရှင်ကားကြလို့ရှိရင်အလူဒါနကိုပြုလုပ်မယ်တရားနာမယ် ဟုတ်လားကြောက်ကဖျားသွားမယ်ဒီအနှလုံးသွင်းအားထုတ်မယ်စသဖြင့်ဒီလိုကြားနေတာလည်းရှိကောင်းရှိပါလိမ့်မယ်နော်ရှိပါလိမ့်မယ်ဗျာအဲ့ဒါတော့အဲ့ဒီလိုဟာတော့ကောင်းသောမိကိုတွေသွားလိမ့်မယ်နော်အခုအခုရည်ရွယ်တာကတော့ကိုလောကကြီးရနဲ့စပြီးတော့မှုကိစ္စတွေနဲ့စပြီးတော့လောဘဒေါသမောဟတွေနဲ့ကြမ်းစည်းနေတာကိုဆိုလိုပါတယ်ဒီမိကိုတွေကနော်မှန်ပါဗျာအဲ့ဒီတော့လောကကြီးရနဲ့စပြီးတော့ကြမ်းစည်းလာလို့ရှိရင်ဖြင့်ငါမိကိုတွေထွက်နေပြီဆိုတာသိရမှာပေါ့ဟုတ်လားသိရပါဗျာဒါပေမဲ့လို့ ဒါကကတော့လူလောကကပုဂ္ဂိုလ်တွေဒီလိုမိခွဲမိခိုးတွေလုံးလုံးမထွက်ရဘူးလို့ပိတ်ထားလို့တော့ဖြစ်ပြီဘူးထင်တယ်ဒါကကနော်မှန်ပါဗျာညလည်းသူကကြံရအောင်မှာပဲမကြမဲနေလို့ဖြစ်ပြီဘူးနော်ကြံပါဗျာလုံကင်းကင်ကင်းတွေကြံအောင်မှာဖြစ်မှာမကြမဲနေနေတဲ့သင်္ကာကျလုံးပင်လုံးစိတ်ပါတွေမလုံးမလုံးမိလို့တကယ်ဒီဝါဥစ္စာတွေပြည့်ကုန်မဲဒါကကနော်ဟုတ်ပါဘူးဒါတော့ဒါတွေတော့ဘုန်းကြီးများပြိပင်းလို့မဖြစ်ပါဘူးအခုကတော့ယဟန်တွေအတွက်ရည်ရွယ်တယ်ဒါကကနော်မှန်ပါဗျာယဟန်တွေအတွက်ယဟန်တွေမှာတော့ နေခင်းမှာလှုပ်လို့ဖို့ရလဲသူအကြောင်းထူးမရှိပါဘူးတကားကဟုတ်လားမရှိပါဘူးဗျာအဲဒါတော့ဆိုလို့ချင်းရားနေမှာစာရေးတော်ရေးနေထိုင်ရေးတွေကတရားဓမ္မတွေကလှူးနေတာပဲဟုတ်လားဟုတ်ပါဘူးအဲမနေ့ကျတော့ရှင်ပြင်းသင်္ဃာလေးယုံပြီးရတဲ့ကြောက်ပြီးသဘင်ကလေးပွေပြီးဆုံးကသွားလို့ချင်းဆုံးရမယ်မို့လားဟမ်ဒီမှာဗျာဆုံးရတယ်ဒီလိုပဲရနေတာပဲပြီးတော့အခုကြာနေကိုရမလိုပါဘူးရဟန်းတော်များဟုတ်လားမလိုပါဘူးဗျာအဲဒါအရေးကြီးတာကတော့ရဟန်းတော်များကိုရည်ရွယ်ပါတယ်ဒီဥစ္စာကတော့ အဲနေခါကာလမှာမိတော်မိတရားတွေထွက်နေတာဆိုတာဘာလဲဆိုလို့ရှိရင်ရံခောဘိက္ခုရတ္တိနုဝေတကိတဝနုစာရတဝါဒီဝါကာမတေပယောစေတိကာယနာဝါစာယယံဒီဝါပစ္စရဏဘိက္ခုယံရတ္တိညင်ခါကာလ၌နုဝိတေကတဝနုနုစာရတာဖန်လဲတဲ့ဉာဏ်စဉ်းစားကြည့်၍ဒီဝါနေခါကာလ၌ကာမတေ အမှုကိစ္စတော့ကိုကာယေနကိုပြင်လောဝါစာယနုပြင်လောယံပြောစေသည့်အခြင်းစင်စေယံဤနေခင်ခါကာလ၌အမှုကိစ္စတော့ကိုစင်စေခြင်းလောက်ကိုင်းခြင်းသည်ဒီဝါပိသလနာနေခါကာလ၌မိတော်မိလျံတောက်ဝင်နေခြင်းပါပေ၏ညကကြံထားတဲ့ကိစ္စတွေကိုနေ့ကြတော့သူလုပ်ပြီတဲ့နော်မှန်ပါဗျာညကလောဘနဲ့ဒေါသနဲ့မောဟနဲ့ကြံထားတဲ့အမှုတွေနေ့ခါကာလကြတော့ လုတ်ကင်တယ်ကိုယ်နဲ့လောက်ရသလဲရှိနှုတ်နဲ့ပြောဆိုရသလဲရှိအဲ့ဒီကိုယ်နဲ့နှုတ်နဲ့လုတ်ကင်ပြောဆိုနေတာတွေဟာဖြင့်နေ့ခါကလာမီးတောက်တွေတောက်နေတာပါပဲတဲ့တကကနော်မှန်ပါပါဗျာဆိုလိုပါတယ်တဲ့ဘယ်နှပြဿနာပြီးသွားလဲတကကလေးပြဿနာပါဗျာတောင်မိုးကြီးကတပြဿနာနော်မှန်ပါပါဗျာညခါကလာမိကိုတွေထွက်နေတာကတပြဿနာနေ့ခါကလာမိတော့မိညာတွေထွက်နေတယ်ဆိုတာကတပြဿနာသုံးခုပြီးသွားပြီနော်သုံးခုပါဗျာ ဘုမှုပြီးသွားပြီမိကိုညက်ခါနေမှာမိပြတောင်ဖို့မြင်လားဆရာမြတ်ကတဲ့ဇမနာဆရာကြီးဆိုတာဘယ်သူလဲဆိုတော့ဇမနောတိကောဘိက္ခုသတ္ထာဂတသေတာတိဝဇနာရာတော်သမ္မာသမ္ဗုဒ္ဓသာဘိက္ခုယဟံဇမနောတိဧတံဇမနာဆရာကြီးဟူသောဤမည်သည်အရဟတောပူဇော်သူအခါတော်မူလိုက်သောသမ္မာသမ္ဗုဒ္ဓသာလုံးစုံသောတရားတွေကို ကိုယ်ပိုင်ညာဖြင့်မှန်ကားစွာသိတော်မူပြီးသောတတကတာသာရှင်းပြရတဲ့လားအတူဖြစ်သောမြတ်စွာဘုရား၏အဓိဝဆနာမိပေ၏ယမနာဆရာကြီးဆိုတာသင်္စားပြောထားတာတဲ့ကတကကနော်မှန်ပါပါသင်္စားပြောထားတာဘာကိုသင်္စားပြောထားတယ်ဆိုတော့မြတ်စွာဘုရားကိုပဲယမနာဆရာကြီးတို့သင်္စားပြောထားတယ်လူနာဇမသတ္တဝါတို့ပူဇော်သူခန္ဓာမူလိုက်တဲ့အလုံးစုံတရားတွေကိုယ်ပိုင်ညာဖြင့်သိပြီးတော့ဘုရားဖြစ်ရောက်တော်မူတဲ့ ပြည့်ပြည့်သောဘုရားတို့နဲ့အလားတူတဲ့ဗမာသမုဒ္ဒမြတ်စွာဘုရားရဲ့အမိတဲ့ကကနော်မှန်ပါပါဗျာဓမ္မနာဆရာကြီးဆိုတာကတပည့်တွေကိုသူနဲ့ဆုံးမသလိုပဲမြတ်စွာဘုရားတွေဆိုတာကတပည့်တွေကိုသူနဲ့ဆုံးမရတယ်ဓမ္မနာဆရာကြီးသူနဲ့ဆုံးမတယ်ဆိုတာကသူ့တပည့်ဟာတရားတော်၎င်းတထောင်တော်၎င်းရှိမှာပေါ့တကကနော်ဘလောက်ပဲရှိမှာပဲသိဉာဏ်သာရှိမှာမဟုတ်ဟုတ်လားမှန်ပါပါမြတ်စွာဘုရားရဲ့တပည့်ပရိသတ်တွေဆိုတာက လူတွေရောနတ်တွေရောမြမာတွေရောမရင်မတွက်နိုင်အောင်အများကြီးမဟုတ်လားတခါကများပါပါဗျာအဲ့ဒါကြောင့်အဲ့ဒီဒီပိပရိသအများတွေကိုသင်္ကေဆုံးမရတဲ့အတွက်မြတ်စွာဘုရားကိုဗြဟ္မဏဆရာကြီးလို့သူတင်စားပြီးတော့ပြောထားပါတယ်ကောင်းသောပညာနဲ့ပြည့်စုံတဲ့တတိဆိုတာကဘယ်သူလဲလို့ဆိုတော့သူမေတော်ဒီကောဘိက္ခုသေခာသေတံဘိက္ခုနောတိဝေသနာဘိက္ခုယံသူမေတော်ဒီတံကောင်းသောဉာဏ်ပညာရှိသောသူ၏ကြောင့်သောအင်းမြည်သည်သေခာသကျင့်လုံးကျင့်စေဖြစ်သောဘိက္ခုနောယံ၏ဘိက္ခုနော သံဃာဘေးကိုရှုမြင်နိုင်သောယောဂီပုဂ္ဂိုလ်ယတိဝဇနာမြည်ပေ၏ကောင်းသောပညာရှိတဲ့တပည့်ဆိုတာဘယ်သူအမိလဲဆိုလို့ရှိရင်ကျင့်လုံးကျင့်စေပုဂ္ဂိုလ်ရဲ့အမိပဲတဲ့ကကနော်မှန်ပါဗျာဗီလာကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်သမာဓိကိုကျင့်တဲ့ပုဂ္ဂိုလ်ပညာကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်အဲဒီလိုကျင့်နေတဲ့ပုဂ္ဂိုလ်ဟာသိက္ခခေါ်တယ်နော်မှန်ပါဗျာသိက္ခတိတိဘေခေါ်သိက္ခတိကျင့်တာဤ ဘာကျင့်တာလဲအဓိပိလသိက္ခာကိုကျင့်တာပြီးဒီစိတ်ဓာသိက္ခာကိုကျင့်တာပြီးဒီပညာသိက္ခာကိုကျင့်တာပြီးသီလသမာဓိပညာသိက္ခာ၃ပါးကျင့်တာတယ်လို့ဆိုလိုပါတယ်ကကနော်မှန်ပါဗျာသီလသမာဓိပညာသိက္ခာ၃ပါးကိုကျင့်တာလို့ရှိရင်သိက္ခာပုဂ္ဂိုလ်အဲ့ဒီသိက္ခာပုဂ္ဂိုလ်အခုအခုမေတာကောင်းသောပညာရှိသောလူကလေးကောင်းသောပညာရှိသောလူရည်ကျွန်းတကြီးကလေးလို့တင်စားပြီးတော့ခေါ်တာနော်မှန်ပါဗျာဒါတော့ီလသမารိပညာအကျင့်၃ပါးကိုကောင်းကောင်းကျင့်နေလို့ရှိရင် ဒီဝါမိကသဝေယသူမေတာကောင်းသောပညာရှိလေးပေါ့နော်မှန်ပါဗျာရသဗျာဤတတိလူလိမ္မာလေးလူရည်ကြုံလေးပေါ့နော်မှန်ပါဗျာသီလသမာဓိပညာကျင့်ကုန်မကျင့်မှုဆိုလို့ရှိရင်ဖြင့်ဒါတတိလူလိမ္မာမမြည်ပေဘူးတခါကနော်မမြည်ပါဘူးဗျာအဲဒါသူမေတာခေါ်တဲ့ကောင်းသောပညာရှိတဲ့လူလိမ္မာကလေးဖြစ်ခြင်းသလားမဖြစ်ခြင်းဘူးလားမေးလို့ရှိရင်တခါကဘယ်လိုပြင်မလဲဖြစ်ခြင်းပါဗျာအဲဖြစ်ခြင်းလို့ရှိရင်တခါကကျင့်ရလိမ့်မယ်ဟုတ်လားကျင့်ရလိမ့်မယ်ဗျာ ဒီသီလဒီစိတ္တဒီပညာသိက္ခာတွေကျင့်ရတယ်မယ်ဟုတ်လားမှန်ပါဗျာဒီထဲမှာလည်းရေးကြည့်တာကတော့ဒီပညာသိက္ခာကရေးကြည့်တယ်နော်ကျင်ပါဗျာသီလလောက်ကျင့်ရုံနဲ့တော့ဒီတောင်ပေါ်ကြီးမခွဲနိုင်သေးဘူးတကားကဟုတ်လားခွဲနိုင်ပါဘူးဗျာသမာဓိလောက်ကျင့်လို့လည်းတောင်ပေါ်ကြီးမခွဲနိုင်သေးဘူးဟုတ်လားမခွဲနိုင်ပါဘူးဗျာဒီပညာသိက္ခာကိုကျင့်မှာဝိပဿနာပညာတွေကျင့်မှာဒီတောင်ပေါ်ကြီးကွဲမှာတောင်ပေါ်ထဲမှာရှိတဲ့အရာဝတ္ထုတွေကိုကွဲသိပြီးတော့သိနိုင်မှာနော်မှန်ပါဗျာဒါတော့ သိက္ခာ၃ပါးလုံးကျင့်မှဖြစ်မယ်တကကနော်မှန်ပါပါသိက္ခာ၃ပါးရဲ့ဒိဋ္ဌိပိုင်းကျင့်ရုံနဲ့တော့သူမေတာကောင်းသောပညာရှိသောညာအဲလူရဲ့ကြုံအဖြစ်ကိုမရောက်နိုင်သေးပေဘူးနော်မရောက်ပါဘူးဗျအဲသူမေတာကောင်းသောပညာရှိသောလူရဲ့ကြုံအဖြစ်ကိုရောက်အောင်ပါဒိဃာကတော့သိက္ခာ၃ပါးလုံးကျင့်ရလိမ့်မယ်ဟုတ်လားကျင့်ပါဗျာအဲသိက္ခာ၃ပါးလုံးကျင့်လို့ရှိရင်ဒါသိက္ခာပုဂ္ဂိုလ်ပဲတဲ့ပြီးတော့ရုပ်သာဆောင်းမုတ်ကလေးတစ်ခုပြီးသွားပြီဒါကနော်ပြီးသွားပါဗျာဟုတ်ကြဘူး အချီတောင်းဖို့ကိုချီဒါလေးကိုချီပါပဲဒီပထမမူတဲ့ကစာရီတောင်းမှုနဲ့ဘယ်ကစပြီးတော့ဘယ်တော့ကနေပြီးမှားနေတယ်မသိပါဘူးဘုန်းကြီးလည်းခုမှသတိပြုမိတယ်ဟုတ်ပါဘူးကိုချီကိုအချီရလို့ဆိုလို့တယ်ကိုချီမဟုတ်ဘူးလို့ဆိုတာရာမီကိုသင်္ဘောနာဘုရား ကောက်ဆိုပါဘုံကောက် ပါပါတယ်တောင်ဖို့ဆိုတာပဲလဲဤရုပ်ကိုကြီးပဲစသည်ဖြင့်ဒါတွေကပါတယ်နော်ဒါတွေကတော့နောက်အချင်းပြောတဲ့ခါကျမှပြောကြသူကနေ့တော့တောက်တယ်။နာကြီးကလည်း10နာရီတိသွားပြီဒီကကနော်။ဟုတ်ပါဗျာ။အဲတော့ရှေ့တော့ပြောတော့ပြောနေတာပဲဒါပဲမဲ့လို့ဒီရင်ကြအောင်မှဖြစ်တော့မယ်ဟုတ်လား။ဟုတ်ပါ။အဲဒီအစာဆုံးတွေလည်းဖြစ်တော့ဒီရင်ကြလိုက်အောင်မှပဲ။ရပြီးတော့ဒီကနေ့သူ့မေရာကောင်းသောပညာရှိသော အဲလူရည်ကျွန်းတပြီလေးဖြစ်အောင်လည်းပဲအဲအဓိပ္ပာအဓိစိတ်အဓိပညာသိက္ခာတွေကျင့်ကြအောင်ဆိုရဲတကကံဟုတ်လားမှန်ပါဗျာဒီမှာလည်းယောဂီတွေများပါတယ်အထုပ်ဘူးတဲ့ပုဂ္ဂိုလ်တွေများပါတယ်များပါဗျာဒါပေမဲ့လို့အာမထုပ်ဘူးတဲ့ပုဂ္ဂိုလ်လည်းပဲမပါဘူးလို့မဆိုနိုင်ဘူးတကကနော်မှန်ပါဗျာအဲဒီပုဂ္ဂိုလ်တွေလည်းပဲဒီဒေသနာတော်အရသူမေတာကောင်းသောပညာရှိသောလူရည်ကျွန်းပုဂ္ဂိုလ်ကလေးစင်းနဲ့ဝင်သွားအောင်လို့အထောက်အကြအောင်ဆိုရဲဟုတ်လားမှန်ပါဗျာ အာထုတ်တော့ဘယ်နဲ့အာထုတ်ရမလဲဆိုလို့ချင်းအာထုတ်ပုံတွေကတော့ရှိကြတယ်ကြားဘူးနာဘူးလို့သိနေကြမှာပါဟုတ်လားအတူကျုပ်တော့ဘုန်းကြီးကအရိယဝါဒတရားတွေကဆောင်းမုတ်ကလေးပေးထားတယ်ဒါတွေကအတူကျုပ်ပဲတတာရဲခိနာစေတသာသမန္နာကတော်တဲ့အရိယဝါဒအရိယနေအိမ်လေးတစ်ခုပဲတတိဆောင်ကြောက်ကလေးနဲ့ပြည့်စုံပါစေတဲ့နော်တတိဆောင်ကြောက်ကလေးပြည့်စုံနေလို့ရှိရင်ဒါအရိယနေအိမ်ရောက်နေတာလေတကကဟုတ်လားမှန်ပါဗျာ စိတ်တိုင်းစိတ်တိုင်းတတိဆောက်ကြောက်ကလေးပါပါစေတဲ့စိတ်တိုင်းစိတ်တိုင်းတတိဆောက်ကြောက်ကလေးပါလို့ရှိရင်ဒါဟာအရိယာနေအိမ်နဲ့လုံလုံချုံချုံကြီးနေရတာပေါ့တကကနော်မှန်ပါဗျာအဲစိတ်ဖြစ်ရင်အမှားရတယ်စိတ်တကူဖြစ်ရင်အမှားရတယ်စိတ်တကူဖြစ်ရင်အမှားရတယ်အမှားရတယ်အမှားရတယ်အရိယာနေအိမ်ရောက်ပြီးတော့အပယ်လေးပါးကလုံချုံနေတယ်တကကနော်မှန်ပါဗျာအဲအစဉ်တိုင်းတက်သွားမယ်ဆိုရင်သံဃာဝဆင်းရဲတွေအကုန်လုံးလည်းလုံချုံနိုင်ပါတယ်အဲ့ဒီမရောက်နဲ့အောင်တော့အရိယာမေဖို့မရောက်နဲ့အောင်တော့ အဲစိတ်ပြည့်တဲ့ပြည့်တဲ့အမှားရတယ်ဆိုလို့ရှိရင်ပယ်လေးပါးကလုံညုံတယ်နော်မှန်ပါဗျာလောမှားရနေရင်လည်းသေသွားမယ်ဆိုရင်ပယ်လေးပါးဘယ်နည်းနဲ့မှမကြနိုင်ဘူးတကကနော်မကြအောင်ဗျာအဲဒါကြောင့်အရိယဝါဒရိယနေရင်လို့ခေါ်တယ်အဲဒီအရိယဝါဒရိယနေရင်တရားကနေပြီးတော့အထုပ်ပုံလေးကျဉ်းချုပ်ယူကြစေအကျယ်လည်းပြောလို့မဖြစ်ဘူးသိမကြည့်ဘူးမှန်ပါဗျာစိတ်တိုင်းမှရှုတတိပြုစောင့်မှုအစဉ်ထားလို့ဘုန်းကြီးကဆောင်းမှုကလေးပေးထားပါတယ်မှန်ပါ အဲဖြစ်တိုင်းမှရှုတတိပြုတဲ့ဖြစ်တိုင်းဆိုတာစိတ်ဖြစ်တိုင်းပေါ့မှန်ပါဗျာမြင်တဲ့စိတ်ဖြစ်တိုင်းကြားတဲ့စိတ်ဖြစ်တိုင်းနားတဲ့စိတ်ဖြစ်တိုင်းအရသာသိတဲ့စိတ်ဖြစ်တိုင်းတွေးကြည့်တဲ့စိတ်ဖြစ်တိုင်းကြံစီစိတ်ကူးတဲ့စိတ်တွေဖြစ်တိုင်းဒါပါပဲနော်မှန်ပါဗျာအဲဒီစိတ်တိုင်းစိတ်တိုင်းသာမှတ်ရပါသေးတယ်ရှေ့ကမြင်တဲ့စိတ်ကလေးတစ်ခုဖြစ်ရင်နောက်ကမြင်တာကိုမှတ်ရလိုက်ပါမှတ်မိပါစေရှေ့ကကြားတာကြားသိတဲ့စိတ်ကလေးဖြစ်သွားရင်နောက်က အဲ့ဒီကြားသိတာလေးကိုအမှားရပါစေအမှားပြီးတဲ့အမှားရမှုလေးပါလာပါစေနောက်ကနေထည့်ပေးနေရတာနော်မှန်ပါဗျာဘာနဲ့တူနေသလဲဆိုတော့နလန္ထကာသာပုဂ္ဂိုလ်များမတည့်မတည့်တဲ့အစာဟာရတွေစားမိလို့ရှိရင်စာကြည်သေးလေးနောက်ကစားပြရတယ်လို့ပဲတကကနော်မှန်ပါဗျာအစိတ်ကြည်သေးစာကြည်သေးလေးနောက်ကစားပြရတယ်နော်မှန်ပါဗျာအဲ့ဒါနဲ့တူပါတယ်မြင်တိုင်းကြားတိုင်းတော့အကြောက်ပါပေါ်တိုင်းပေါ်တိုင်းနေနောက်ကနေပြီးအမှတ်တတိလေးထည့်ပေးနေတာ အဲ့ဒါဟာအရိယာနေရောက်နေတာတဲ့ဘေးရအန္တရာယ်လုံုံနေနော်မှန်ပါဗျာအဲအမတတိလေးထည့်ပြီးတော့တတိရင်ဖြစ်တာပဲဟုတ်မလဲတကကံဟုတ်လားဒီထဲမှာအာထုတ်တဲ့ဝိရိယလည်းပါသွားပြီသမာဝါယာမဟုတ်လားမှန်ပါဗျာဒီထဲမှာဒီကြည်တဲ့သမာဓိလည်းပါသွားပြီသမာသမာဓိဒီထဲမှာရှုမှပြမှန်နေသိတဲ့သမာဓိလည်းပါသွားပြီမှန်ပါဗျာဟုတ်လားဒီမဂ္ဂင်7ပါးတရားတွေမဂ္ဂင်တရားတွေအကုန်ပါသွားတာဟုတ်လားအကုန်ပါပါဗျာအကုန်ပါသွားဒါကြောင့်မို့ จิตတိုင်းမှကျုသတိပြုစောင့်မှုစင်တာဆိုတာဒါလုပ်ငန်းစဉ်လေးတူရုပ်ပါပဲမှန်ပါဗျာသတိပဋ္ဌာန်နဲ့ပြောလို့ရှိရင်သတိပဋ္ဌာန်မဲ့တကကရနော်မှန်ပါဗျာအေးအပမာရိဏသံပါရိဏဆိုတဲ့ဒေသနာရနဲ့ပြောလို့ရှိရင်အပမာရတရားပဲဟုတ်လားမှန်ပါဗျာအပမာရောမတံပရံဆိုတဲ့ဒေသနာရပြောလို့ရှိရင်လည်းအပမာရတရားပဲဟုတ်လားမှန်ပါဗျာဒါအမှန်အရေးပါရဟုတ်တဲ့တရားလေးပါပဲဒါကြောင့်ကိန်းဒါလေးခိုကြအောင်လေကျေးဇူးပါကျေးဇူးပါဒါလေးသုံးမှဆောင်ပါဘူးလေဒီစာရွက်ထဲမှာမပါဘူး จิตတိုင်းမှာอยู่จิตတိုင်းမှာอยู่သတိပြုသတိပြုသောင်းမှုအစဉ်သာจิตတိုင်းမှာอยู่จิตတိုင်းမှာอยู่သတိပြုသတိပြုသောင်းမှုအစဉ်သာจิตတိုင်းမှာอยู่จิตတိုင်းမှာอยู่သတိပြုသတိပြုသောင်းမှုအစဉ်သာဟုတ် သိจิตတိုင်းจิตတိုင်းနောက်ကအမှတ်တတိလေးလိုက်ထည့်ပေးပါတဲ့ပြီးတော့မြင်တိုင်းမြင်တိုင်းကျွတ်မှားရလိမ့်မယ်နော်မြင်တိုင်းမြင်တိုင်းမြင်တယ်မြင်တယ်လို့ကျွတ်မှားလိမ့်မယ်ကြားတိုင်းကြားတိုင်းကြားတယ်ကြားတယ်ကျွတ်မှားလိမ့်မယ်နာတိုင်းစားပြီးတိုင်းနာတယ်စားပြီးတယ်မှားရလိမ့်မယ်နော် တွေးထီတိုင်းလည်းထီရယ်ထီရယ်မှရတယ်အဲဒီထီရယ်ဆိုတဲ့အမှားထဲမှာကိုမူရလှုပ်ရှားမှုတွေအကုန်ပါဝင်တဲ့တကားဒါကနော်မှန်ပါဗျာအဲလှုပ်ရှားမှုတွေအကုန်ပါဝင်တယ်ကိစ္စံတော်ဝါကိစ္စမိဒီပသနာတိသတိတွေဟောထားတဲ့ကာနုပသနာတိဌာန်တွေတည်းပါသွားတာပဲသွားတယ်ဆိုတော့သွားတဲ့စိတ်ပိုင်းကဒီရုပ်တွေတောင်းနှင်းလှုပ်ရှားမှုတွေဖြစ်တော့ဒီတောင်းနှင်းလှုပ်ရှားမှုတွေဟာ အဲဒီကိုယ်စိတ်ပိုင်းနဲ့ရှိတဲ့ကာယပတာရနဲ့တိုက်ခိုက်ပြီးဖြစ်တာတကကနော်မှန်ပါဗျာအဲဒီမှာကာယဝိညာဉ်လေးကဖြစ်တယ်သိရင်သိတာတင်းရင်တင်းတာတောင်းရင်တောင်းတာတွေဒါတွေသူကစပြီးတော့သိတယ်အဲဒါကိုဝိပဿနာနဲ့လိုက်ပြီးတော့ကိုအဲသွားရင်သွားတယ်သွားတယ်ကြွတယ်လှမ်းတယ်ချတယ်ဘယ်လိုမှတော့အဲဒီကိုယ်စိတ်ပိုင်းထဲမှာတောင်းတမှုလှုပ်ရှားမှုတွေသင်ကြားတွေ့ရတယ်နော်တွေ့ရပါဗျာအဲဒါပဲအဲဒါလုံငန်းပြင်ပါပဲ နေတော့ကိုယ်ရင်လည်းပဲကိုယ်တယ်ကိုယ်တယ်မှဒါလည်းပဲတောင်းနှင်းလှုပ်ရှားမှုတွေတွေးထိမှုတွေပဲ။ဘောင်းနဲ့ပိန်နဲ့လို့ဗိုက်ထဲကတောင်းနှင်းလှုပ်ရှားမှုတွေမှတယ်။ဒါလည်းပဲတွေးထိမှုတွေပဲတခါကနော်။မှန်ပါဗျာ။ပြီးတော့သက်သက်စိတ်ကူးကြံစီမှုတွေလည်းရှိတယ်။အဲဒီစိတ်ကူးကြံစီမှုတွေလည်းဖြစ်တိုင်းဖြစ်တိုင်းမှားရမယ်။ဒါလုပ်ငန်းစဉ်ပါပဲ။ဒါပေမဲ့တရားဒုက္ခသာပုဂ္ဂိုလ်ကတော့မြင်နိုင်ကြတိုင်းကိုအကုန်လုံးစဉ်းကအောင်လိုက်ပြီးရှုရမယ်ဆိုမဖြစ်သေးဘူးတခါကနော်။ဖြစ်သေးပါဘူး။ဒါကြောင့်နည်းနည်းကစပြီးတော့ရှုရမယ်။ နည်းနည်းကဆိုတော့ဘယ်ကရှုရှုကြပါလဲယထာပါကတဝိပဿနာပြီးနေဝေသောတဲ့တခါကနော်မှန်ပါဗျာဝိပဿနာပြီးနေဝေသောဝိပဿနာကိုစရွေနှလုံးသွင်းခြင်းယထာပါကတထင်ရှားစဉ်တိုင်းဟောဒီရှိမြားတဲ့အစဉ်တိုင်းရှုနိုင်ပါတယ်တဲ့ဘယ်ကအထင်ရှားထင်ရှားဟုတ်လားအများသောဖြင့်ကိုယ်မူရယုတ်ကထင်ရှားပါတယ်ဒါကြောင့်ယုတ်ကစရှုရမယ်တဲ့သက္ကထာများပြောပါတယ်ယုတ်ထဲမှာလည်းမဟာဘုလေးပါးအစရှုရမယ်တဲ့ဓမ္မဘုလေးပါးနဲ့ဘယ်ဘယ်မှာဘုက္ကရှုရှုကြပါလဲနော်မှန်ပါဗျာ ဒါပေမဲ့လို့တတိပဌာမှာတော့ကိုဝါယောဒကရှုပုံနေပြထားတယ်ကိစ္စံတော်ဝကိစ္စံဒီပသနိသတိနေဟုတ်လားမှန်ပါဗျာဝါယောဒကစပြီးတော့ရှုရလိမ့်မယ်ဝါယောဒတဲမှာလည်းပဲအေးထိုင်းနေတဲ့ခါငြိမ့်နေတဲ့ခါဆိုတော့ထိုင်းနေထိုင်းနေဒီလိုမှရင်တောင်းနေတဲ့ဝါယောဒဒါလည်းသိနိုင်ပါတယ်ဒါပေမဲ့လို့ထိုင်းနေထိုင်းနေလို့လိုလေကူကူလေးမှနေတော့သမာဓိအားကမရဘူးဝိရိယအားကညော့နေတာတဲ့တကကနော်မှန်ပါဗျာအဲ့ဒါကြောင့်ဘုန်းကြီးများကဒီထိုင်းနေတဲ့ခါကာလမှာတခုတည်းမဟုတ်ဘဲနဲ့ ဘိုက်ထဲကဖောင်းတယ်လာလိုက်ဘိန်ကျသွားလိုက်အဲဒီအပြောင်းလဲရှိတယ်တောင်းနှင်းမှုကိုရှုဖို့မှဖို့ရဘုန်းကြီးကညွှန်ကြားပါတယ်အလုံးပုဂ္ဂိုလ်တွေတညီတဲ့တိုင်းပဲရှုဖို့မှဖို့ညွှန်ကြားဖောင်းတယ်လာတဲ့အခါကာလမှာဖောင်းတယ်ဘိန်ကျသွားတဲ့အခါကာလမှာဘိန်တယ်ဒီလိုရှုရတယ်နော်မှန်ပါဗျာဟောင်းနေပိနေဒီလိုဆိုလေးတွေကတော့စိတ်ထဲကပါပဲဗဇက်ကရုပ်ဖို့ဆိုမလိုပါဘူးတကကနော်မှန်ပါဗျာ အဲလူရင်းကတော့သိွာလူရင်းပါပဲပြုတယ်မှတ်တယ်သိတယ်နှလုံးသွင်းတယ်ဒါတွေကအတူတူပဲတကကဟုတ်လားမှန်ပါဗျာအကျိုးကတည်းကဘယ်လိုတော့မဆိုကောင်းဘူးဘယ်လိုဆိုရမလဲဒါဥပဒေတွေပေးကြဒါကလည်းကအလုပ်ကူတွေပါမှန်ပါဗျာဘာပဲဖြစ်သိတာလူရင်းမယ်ဟုတ်လားသိတယ်သိတယ်သိတယ်ဆိုလဲသိတာပဲရှုတယ်ရှုတယ်ဆိုလဲသိတာပဲတကကဟုတ်လားမှန်ပါဗျာမှတ်တယ်ဆိုလဲသိတာနှလုံးသွင်းတယ်ဆိုလဲသိတာပဲသင်ကျင်တယ်ဆိုလဲသိတာပဲတကကဒီကြီးတဲ့ပဲဟုတ်လားဒါတော့ပြောလို့ဘုန်းကြီးကမှတ်တယ်လို့ပဲပြောပါတယ် အဲတော့ဖောင်းတဲ့အခါသာဖောင်းတယ်ဖောင်းစားကဖောင်းဆုံးတယ်သိရပိန်တဲ့အခါမှာပိန်တယ်မှပိန်ဆုံးကပိန်ဆုံးတယ်သိရမယ်နော်မှန်ပါဗျာပိန်စားကပိန်ဆုံးတယ်သိအဲအသက်ရှူတော့မပြင်းရဘူးတကကဟုတ်လားမှန်ပါဗျာအဲရှူတော့ကိုနှစ်အောင်လည်းအောင်းထားဖို့မလိုဘူးညအောင်လည်းရှူဖို့မလိုဘူးဟုတ်လားညအောင်လည်းပဲအထူးအားဆိုင်ပြီးတော့ရှူနေဖို့မလိုဘူးမှန်ပါဗျာပြင်းပြင်းလည်းရှူဖို့ရမလိုပါဘူးတကကနော်မှန်ပါဗျာပဂတိရှူနေကြအတိုင်းပဲသူ့ဟာသူရှူနေရင်နောက်ကလိုက်ပြီးရှူနေုံပါပဲမှန်ပါဗျာဝိပဿနာရှူတယ်ဆိုတာဟာ မကြည့်သေးတဲ့တရားတွေအသိလောက်ပြီးရှုရတာမဟုတ်ဘူးတကကနော်မှန်ပါဗျာကြည့်ပြီးသားဖြစ်တဲ့သူ့ဟာသူဖြစ်ပြနေတဲ့တရားတွေဆင်နိုင်လိုက်ပြီးတော့ရှုရုံပါပဲဒါပါပဲဟုတ်လားမှန်ပါဗျာဒါတော့ကိုဖောင်းတဲ့အခါမှာဖောင်းတယ်ပိန်တဲ့အခါမှာပိန်တယ်ဆင်နိုင်လိုက်ပြီးတော့မှတ်နေရအဲ့လိုမှတ်နေရင် စိတ်ကတရားထွက်သွားလို့ရှိရင်အဲဒီထွက်သွားတဲ့စိတ်မှားရမယ်တကားကနော်မှန်ပါဗျာသွားရင်သွားတယ်ရောက်ရင်ရောက်တယ်ကြမ်းရင်ကြမ်းတယ်ပေါ့ဟုတ်လားမှားလိုက်ရုံပဲလွယ်လွယ်ပါပဲဘာမှမခက်ဘူးဟုတ်လားမှန်ပါဗျာအဲပြီးရင်ဖောင်းတာပိန်တာပြန်မှဒီတက်ကနေပြီးညောင်းတာပူတာနာကျင်ခဲ့ခဲ့တာတွေတရားလို့ရှိရင်အဲ့ဒါမှညောင်းတယ်ညောင်းတယ်ညောင်းတဲ့နေရာတွေစိုက်ပြီးတော့ညောင်းတယ်ညောင်းတယ်မှပူလို့ရှိရင်ပူတဲ့နေရာတွေစိုက်ပူတယ်ပူတယ်မှနားလို့ရှိရင်နားတယ်နားတယ်မှပေါ့ဟုတ်လားမှန်ပါဗျာဒါဝေဒနာနုပါဒနာခေါ်တယ်အဲ့လိုမှပြီးတော့တခါဖောင်းတယ်ပိန်တယ်ပြန်ပြီးတော့မှယုံမဲ့ ပြီးတော့အပန်ကြားလို့ရှိရင်ကြားတယ်လို့မှပြီးရင်ဖောင်းတယ်ပင်တယ်မှထိုင်တွင်းတော့တော့ပါပဲနော်မှန်ပါဗျာအဲဒီပြင်ခါအဲတနေ့လုံးအချင်းချင်းမြင့်စွာအားထုတ်နေတဲ့ခါတော့ကိုယ်သားတွေဆန်းသားတွေလှူရှားသားတွေလည်းရှိပါလေဦးမယ်ဟုတ်လားရှိပါဘူးဒီပြင်မူရလည်းရှိမယ်အဲ့ဒီဖြစ်တိုင်းဖြစ်တိုင်းမူရတွေရှိဖို့ပါပဲအခုတထိုင်တွင်းလေးခဏမှရမှာကိုကတော့ဟုတ်တယ်သာမီသဘောလေးပေါ့တကကနော်မှန်ပါဗျာအဲတရားရတာလေးသာမီသဘောလေးဘာမှမကြပါဘူး2မိနစ်လောက်ကလေးမှရမှာဟုတ်လားမှန်ပါဗျာ 5မိနစ်ဆိုတာခဏလေးပဲဘာမှမကြောက်အဲ့ဒါကလေးကအာထုတ်ကြအောင်လေဒါကလေးအာထုတ်မှအခုသူ့မေဒကောင်းသောပညာရှိသောလူလိမ္မာတပည့်လေးဖြစ်မှာကိုတကကနော်မှန်ပါဗျာတကကခုနကသူ့မေတာကောင်းသောပညာရှိတဲ့လူလိမ္မာလေးဖြစ်ခြင်းနဲ့ဆိုမလားဖြစ်ပါဗျာဖြစ်ခြင်းရသူကအာထုံမှာဖြစ်မှာအာမတုဘဲနဲ့ဖြစ်မှာမဟုတ်ဟုတ်လားဖြစ်ပါဘူးဒါတော့အာထုဘူးတဲ့ပုဂ္ဂိုလ်တွေအတွက်ကတော့ဖြစ်နေပါပြီနော်ဖြစ်နေပါအာမတုဘူးတဲ့ပုဂ္ဂိုလ်တွေအတွက်ဒီသူ့မေတာလူလိမ္မာကလေးဖြစ်ရအောင်လို့အခုအာထုကြည့်ရအောင်လို့ဟုတ်လားမှန်ပါဗျာ အဲတော့အာထုခာနီမှာနှလုံးသွင်းပုံလေးရှိတဲ့တကားကနော်မှန်ပါဗျာဘယ်လိုနှလုံးသွင်းရမလဲဆိုအာတာအိမာပြိပဒါသရာမရဏမှာပြိမုစိတ်တာမိလို့နှလုံးသွင်းရမယ်တဲ့ဘုသုရိမေထရာညွှန်တာဤမာယာပြိပဒါယဤအကျင့်ပြိပါဖြင့်ဇာမရဏမှာအိုခြင်းသိခြင်းမှဝါအိုခြင်းသိခြင်းစိုက်သောသောရဝစင်းရဲ့ပေါင်းမှအာရမချွဧကပရိမုစိတ်သာမိလွန်မြောက်ရတော်မှာပဲလို့လုံးဝရမယ်တကယ်ကနော်မှန်ပါပါဗျာလောကမှာစာရိတ်တော်ရင်နေထိုင်ရေးအတွက် လောက်အကင်ရတာကိုပဲအစင်သိလို့ရှိရင်ဝမ်းမြောက်ဝမ်းသာနဲ့လောက်ရတယ်နော်မှန်ပါပါဗျာတို့များတကယ်တည်းမှာပဲအချင်းတွေသို့လို့ဝမ်းမြောက်ဝမ်းသာနဲ့လှုပ်လှုပ်နေတာလေဟုတ်ပါဘူးဟုတ်လားအဲ့ဒီအလုပ်လုပ်တဲ့အတွက်သူဘယ်လောက်ရမှာတော့ဆိုရင်ဒီနေ့စာလေးလောက်ပဲရပါတယ်နော်။ဟုတ်ပါဗျာ။အကြောင်းညိုရင်နှစ်ရက်သုံးရက်စာရရင်လည်းရတာရှိမှာပေါ့နော်။ဒါအများဆုံးပါပဲ။အေးဒီနေ့လုပ်တဲ့အတွက်10ရက်စာတစ်လစာရတာကအမှန်တရားပါတယ်။ကြားပါဘူး။ ဒီနေ့လုံးအတွက်စားလောက်တယ်ဆိုတာကတော့မရှိပါဘူးတခါကနော်မရှိပါဘူးဗျာတသက်လုံးဆိုတာသာဝေးတာပေါ့ဟုတ်လားကြောက်ဟုတ်ပြီအဲဒီလောက်ဒီတရက်နေ့ရက်စာလေးကိုလှုပ်လှုပ်ပြီးတော့အဲစားဖို့တော့ကိုရရတာနဲ့ပဲဝမ်းမြောက်ဝမ်းသာပြေးပြီးဆင်ပြေလို့ရှိရင်သချင်းတော်ဆိုပြီးလုံးနိုင်လို့ရှိရင်အခုတသားနေရာလုံးဆင်းရဲသွားမယ်ဒုက္ခတွေငြိမ်းအောင်လို့နော်မှန်ပါဗျာအဲတရားထုတ်ရတာဝန်တာစရာမကောင်းဘူးလားတခါကဝန်တာစရာကောင်းပါဘူးသချင်းတွေဆိုရုံနဲ့မကဘူးသခိုင်းမှာတော့တည်စရာကောင်းနေနော်ဟုတ်ပါဘူးအဲ မနာဝန်တာစရာကောင်းပါတယ်အဲဒီတော့ဝန်တာစရာကောင်းတဲ့အလုပ်ကလေးလုပ်ရတော့မှာပဲလို့ဒီလိုနှလုံးသွင်းရမယ်တဲ့ကကနော်မှန်ပါပါသိပါလဲပါအားထုတ်အောင်လို့သက္ကရာဆရာကပြောထားတာဟုတ်လားဘုန်းကြီးကပြောတာမဟုတ်ပါဘူးသက္ကရာဆရာပြောတာမှန်ပါပါအဲ့ဒါအဲ့ဒီလိုနှလုံးသွင်းပြီးတော့စိတ်ပါလဲပါနဲ့အခု2မိနစ်လောက်ကလေးဟုတ်လားထက်ထက်ပန်ပန်နဲ့အားထုတ်ရလိမ့်မယ်။ကဲမျက်စိမိတ်တာဖောင်းတယ်လို့မှတ်ရ။ပိန်ကြသွားတာကိုပိန်တယ်လို့မှတ်ရ။ ဖောင်းစားကဖောင်းဆုံးတိုင်အောင်ပင်စားကပင်ဆုံးတိုင်အောင်အစင်မပြလိုက်ပြီးတော့မှတ်ရအောင်စိတ်ကလေးကတခါတည်းဖောင်းတာပေါ်မှာစီးပြီးတော့လိုက်သွားသလိုပင်တာပေါ်မှာစီးပြီးတော့လိုက်သွားသလိုအဲ့ဒီသဘောလေးသေချာသိအောင်စူးစားပြီးတော့မှတ်ရအောင်။အောင်းနဲ့ပိန်နဲ့တို့ရှုမှနေစိတ်တွေကဖြားထွက်သွားလို့ရှိရင်အဲဒီထွက်သွားတဲ့စိတ်ကလေးကိုလိုက်ပြီးတော့မှဒီရင်ဖောင်းလာပိန်လာပြန်မှ ဒီတဲ့ကညောင်းတာပူဇနာခြင်းကခဲတာဒုက္ခဝေဒနာပေါ်ရင်အဲ့ဒီညောင်းရပူရာလေးတွေစားပြီးတော့ညောင်းတယ်ညောင်းတယ်ပူတယ်ပူတယ်စသည်ဖြင့်ဒီဝေဒနာလေးကိုမှားပြီးဖောင်းတာပင်တာပြန်မှားဒီတဲ့ကအတန်ကြားလို့ရှိရင်ကြားတယ်မှားပြီးဖောင်းတယ်ပင်တယ်ပြန်မှားစဉ်းစားမိပြီးရင်စဉ်းစားတယ်မှားပြီးဖောင်းတယ်ပင်တယ်ပြန်မှားဒါပါပဲအဲ့ဒါ2မိနစ်ဘုန်းကြီးတွေကနိုင်ကြည့်တာ ခုနည်းဆုံး30တော့ရတယ်တကကနော်မှန်ပါပါမချက်ပုံ30တော့ရပါတယ်40တော့လည်းရနိုင်တယ်50တော့လည်းရနိုင်ပါတယ်ဟုတ်လားမှန်ပါပါဗျာအဲဒီအောက်ထစ်ဆုံးအနည်းဆုံးဘုန်းကြီးကတွေ့ပြပါမယ်10မိနစ်30ဆိုတော့10မိနစ်ဆိုတော့60ပြရဘူးလား60ရပါဗျာမချက်ပုံ60ရရောဓမ္မဓမ္မအတွင်းမှာမဂ္ဂင်7ပါးပါတယ်တကဝင်တကကရနော်မှန်ပါပါဗျာမဂ္ဂင်7ပါးပါတယ်တဲ့အဲဒီမဂ္ဂင်7ပါးဟာဘာတွေတော့ဆိုလို့ရှိရင်မတိုင်းမှာလည်းကြောင်းကြဆိုင်မှုအာထုံမှုလင်ပါဘူးလား ပါပါဆိုတော့အဲဒါသမာဝါယမခေါ်တယ်မန္တန်အထုတာတဲ့မတော်တာတွေအထုတာမဟုတ်ဘူးသာမှန်လားပါဗျာမန္တန်အထုတာအဲဒါအဲဒီတော့မှတ်တိုင်းမှတ်တိုင်းအမှားရတဲ့သတိလေးလည်းပါတယ်သမာသတိတဲ့မှားရတဲ့အာယုံမှာစိတ်တီးတီးသွားတာလေးကသမာဓိတဲ့သမာသမာဓိတဲ့နော်မှန်လားပါဗျာသမာဝါယာမသမာသတိသမာသမာဓိ မဂ္ဂင်ကျုပ်သုံးပါးရအဲ့ဒါကသမာဓိမဂ္ဂင်သုံးပါးတဲ့တကကနော်မှန်ပါဗျာမှားတိုင်းမှာတယ်မှားရတဲ့အာယုံပေါ်မှာကလည်းခြေလမ်းလေးများလှမ်းလှမ်းတက်သွားသလိုပဲဖောင်းတာဖောင်းတယ်ဆိုဖောင်းတာပေါ်မှာတက်သွားဘိန်းတယ်ဆိုဘိန်းတာပေါ်မှာတက်သွားအဲပေါ်ရပေါ်ရအာယုံလေးစီစိတ်ကလေးဥတာမိတက်တက်သွားတာကဒါကသမာသင်္ကပ္ပခေါ်တဲ့တကကနော်မှန်ပါဗျာဒီမှာတော့အကြာကြီးပြန်နေရတာမဟုတ်ဘူးဒီမှာတော့ဥတာမိတက်သွားတဲ့သဘောပဲမှန်ပါဗျာအဲ့ဒါကသံယုတ်တရားတွေကို အာယုံပေါ်မှာဆွဲတင်ပေးသလိုပဲလာကြဟိဒါရီကဒီလိုကဒါရီကဒီလိုကကြည့်ကြဒီလိုမဆိုးတော့လဲဆိုပြီးတကယ်တော့ပဲသူကရှိကဥဒ္ဒဥဒ္ဒမိတက်သွားတဲ့သဘောလေးရှိတယ်နော်မှန်ပါပါအဘိနိရောပနာလက္ခဏာရှိတယ်တဲ့ဗာမြုပ်တရားတွေကိုအာဝစီကိုတင်ပေးခြင်းလက္ခဏာရှိတယ်တဲ့ဒါသမာသင်္ကပ္ပခေါ်ပါတယ်မှန်ပါပါနောက်ပြီးတော့အဲ့ဒီမှတ်မိတဲ့အာယုံလေးအမှန်တိုင်းသိသွားတာသမာဓိရှိတယ်ဘယ်လိုမှန်တိုင်းသိတော့ဆိုဖောင်းနေမှတဲ့အခါကာလမှာအဲ တောင်းတင်းတဲ့သဘောလှုပ်ရှားတဲ့သဘောသိတဲ့တကကနော်မှန်ပါပါဗျာအဲ့ဒါကနောက်ကြတော့မှဟိုမှာလက္ခဏာနဲ့ရဟသနဲ့ပြုစုပ္ပထာနဲ့စစ်စစ်ပြအောင်မှကနေ့အချိန်ကြီးသေးလို့မပြရသေးဘူးတောင်းတာတင်းတာလှုပ်ရှားတာသဘောဝါယောဒအမှန်တိုင်းသိပါဒီခိုက်တာမှာဒီတောင်းတာတင်းတာလှုပ်ရှားတာဟာယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲသတ္တဝါပဲငါပဲသူပဲစသည်ဖြင့် ဘယ်လိုထင်မြင်ဆွဲလာမှုမပါဘူးတကကနော်မှန်ပါပါဗျာမှားတဲ့အသည့်တွေမပါဘူးသူကတောင်းရင်တောင်းတာတင်းရင်တင်းတာသာလှုပ်ရင်လှုပ်တာဒါပဲသိပါတယ်အဲဒီလိုသိတဲ့အတွက်မှန်တယ်ဒီလိုသမာဓိလို့ခေါ်တယ်မှန်ပါပါဗျာဒီကသမာဓိညာနေတည်းအားကောင်းလာတဲ့အခါကာလကြတော့ဒါတော့လည်းမကသေးပါဘူးအင်းဖြစ်ပေါ်လာလိုက်ပြက်သွားလိုက်ဖြစ်ပေါ်လာလိုက်ပြက်သွားလိုက်အစနဲ့အဆုံးလည်းပဲသိပါတယ် အနိစ္စမမြဲတဲ့သဘောလည်းပြီးတယ်အနိစ္စပြီးတဲ့ဒုက္ခနာတာလည်းပြီးပါတယ်တကကနော်မှန်ပါပါအဲဒီလိုပြီးတာတွေအမှန်တည်းမှတဲ့သမာဓိဋ္ဌိတဲ့သမာဓိဋ္ဌိမဲ့ခင်မဲ့တဲ့ဒါတော့သမာဓိဋ္ဌိနဲ့သမာသင်္ကပ္ပပညာမဲ့ခင်နှစ်ခုခုနကသီလမဲ့သမာဓိမဲ့ခင်က၃ခုပညာမဲ့ခင်ကနှစ်ခုပေါင်းလိုက်လို့ရှိရင်၅ခုပေါ့နော်မဲ့ခင်၅ပါးအဲ့ဒီမဲ့ခင်၅ပါးဟာကာရကမဲ့ခင်ပဲရှုမှတ်မှုတစ်ခုပြီးအောင်လို့သူတို့၅ခုစုပေါင်းပြီးလှုပ်လှုပ်ကြတာကိုတကကနော်မှန်ပါပါ၅ခု၅ခုစုပြီးတော့လုပ်တာဟုတ်လား မှန်ပါဗျာ၅ခုစုပေါင်းပြီးတော့လှုပ်လှုပ်လို့သူကာရကမဲ့ကြကျူတိုင်းကျူတိုင်းအဒီ၅ခုကစုပေါင်းပြီးလှုပ်လှုပ်နေတာပဲသူတို့ပဲလှုပ်နေဟုတ်လားမှန်ပါပါဗျာအဲ့တော့သူတို့၅ခု၅ခုစုပေါင်းပြီးလှုပ်တဲ့နေရာမှာသီလမဲ့ခင်တွေကအလိုလိုပါဝင်ပြီးတော့သားပါတယ်ဘယ်ဘယ်လိုတော့ဆိုတော့ကတော့သီလဆောက်တည်ထားလို့အဲသီလဆောက်တည်ထားတဲ့အချိန်ကစပြီးတော့သီလစင်ကြဲနေတယ်နော်မှန်ပါပါဗျာအဲ့ဒီသီလစင်ကြဲနေတာဟာ အခုဖောင်းတယ်ပိန်တယ်စသည်ဖြင့်ရှုမှတ်တဲ့ခါကျတော့သီလများပြည့်သွားသေးသလားလို့ဆိုမပြည့်ဘူးနော်မပြည့်ပါဘူးမပြည့်ဘူးစင်ကြယ်နဲ့စင်ကြယ်နေတာပဲတိုးပြီးတော့စင်ကြယ်ဖို့ရှိပါသေးတယ်နော်ရှိပါသေးတယ်အဲဒီတော့အဲဒီစောက်တည်ထားတဲ့စင်ကြယ်နေတဲ့သီလဟာသင်္ကာနဲ့တွေ့လိုက်မယ်ဆိုရင်သမ္မာဝါစာလည်းပါတယ်တကကနော်မှန်ပါဗျာသမ္မာကမ္မန္တာလည်းပါတယ်သမာဓိပါလည်းပါတယ်ပါပါဗျာအဲဒီအဲဒီမဂ်ကင်၃ပါးလည်းအလိုလိုပါဝင်ပြီးတော့ပါတယ်တဲ့ပြီးတော့ဒီမဂ်ကင်သီလမဂ်ကင်၃ပါးနဲ့ခုနက ကာရကမဂ္ဂင်၅ပါးနဲ့ပေါင်းလိုက်လို့ရှိရင်မဂ္ဂင်၈ပါးမဟုတ်လား၈ပါးပါဗျာအဲ့ဒီမဂ္ဂင်၈ပါးကိုပဲမဂ္ဂင်၈ပါးမဲ့ရစိတ်ပဲဖြစ်တဲ့၈ပါးကိုလည်းပေါင်းလိုက်လို့ရှိရင်ပြင်သူမဲကလမ်းလို့ခေါ်တာတကကံမှန်ပါဗျာမဲဆိုတာဟာလမ်းလမ်းဆိုတာဟာလည်းပဲသူရွာသွားတယ်လားမြို့သွားတယ်လားကျောင်းသွားတယ်လားဖျားသွားတယ်လားအဲမြစ်စိတ်သွားတယ်လားစသည်ဖြင့်လမ်းနေမျိုးရှိတာဘောတကကံနော်ရှိပါဗျာအဲဒါလောကလမ်းနေတရားဘက်ကလမ်းတွေကလည်းပဲဒီလိုပဲတကကံရဟုတ်လားငရဲပြေသွားတယ်လားလည်းရှိတယ်ဟုတ်လား မှန်ပါဗျာอืมငယ်ပြီးသွားသလားအကုသိုလ်တွေပေါ့ဟုတ်လားအကုသိုလ်တွေပဲအဲတိတ်တာတိတ်တာဘွားသွားသလားရှိတယ်တိရစ္ဆာန်ဘွားသွားသလားရှိတယ်အဲ့ဒီကြိုက်လို့ရှိရင်အဲ့ဒီသွားရုံပဲဟုတ်လားမှန်ပါဗျာလူလူလောကသွားသလားရှိတယ်နာလောကသွားသလားရှိတယ်ဗြဟ္မာလောကသွားသလားရှိတယ်ဟုတ်လားမှန်ပါဗျာအဲ့ဒီလိုလမ်းနေမျိုးမျိုးရှိပါတယ်အဲ့ဒီလမ်းနေမျိုးမျိုးထဲမှာဒီလမ်းကဘာလမ်းလို့ဆိုလို့ရှိရင်ဒါကနိဗ္ဗာန်သွားမယ်လားနော် မှန်ပါဗျာနိဗ္ဗာန်သာသစ္စည်းကရိယာနိဗ္ဗာန်ကိုမျက်မှောက်ပြုပြီးဧကယနောမေကောတခုရီသောလမ်းဆိုပြီးတတိထံကပြောထားတယ်ဟုတ်လားမှန်ပါဗျာဒီနေ့တော့အချိန်မရတော့ဘုန်းကြီးကမရှင်းရသေးဘူးနောက်နေ့တွေကြာရင်ရှင်းရကောင်းပါရဲ့လို့အဲ့တော့အခုမတိုင်းမတိုင်းမဂ္ဂင်7ပါးတရားတွေဟုတ်လားတစ်ချိန်တစ်ချိန်ဖြစ်သွားတော့ဓမ္မနေ့အတွင်းမှာ30အနည်းဆုံးဟုတ်လား40 50လည်းရတယ်ဓမ္မနေ့အတွင်းဆိုရင်60လောက်အနည်းဆုံးရတယ် အမေရိကန်စစ်ပါတရားတွေပွားခြင်းဟာ60ပွားပြီးသွားပြီပေါ့နော်မှန်ပါဗျာอืมဒါကတော့ခဏလေးအားထုတ်လိုက်တာမဂ္ဂင်60တောင်ရပါနော်ရကြပါဗျာတော့ရသွားပြီအကယ်၍သာဒီမဂ္ဂင်အချိန်ပေါင်း100နဲ့တရားလောက်ပွားလိုက်ရင်အရိယာမေဖို့ရောက်မယ်ဆိုလို့ရှိရင်နောက်40လောက်လို့တော့နော်40လောက်ဖြစ်လိုက်ရောက်တော့မှာဟုတ်လားရောက်တော့မှာပါဗျာဒီလိုရောက်တဲ့ပုံကလေးရှိတယ်ဘုရားလက်ထက်ကဒီတရားနာပြီးရောက်တာဒီလိုရောက်သွားတာခဏချင်းရောက်သွားဟုတ်လားဟုတ်ပါဗျာနောက်ပြီးတော့ အဲမှတ်ချက်ပေါင်းတစ်ထောင်လောက်မှရောက်မယ်ဆိုလို့ရှိရင်တော့ဖြင့်အဲဒီ900နဲ့ဟုတ်လား900နဲ့40လို့ပါ40လို့တယ်နော်မှန်ပါဗျာအဲဒီလိုပဲတိုးတိုးပြီးတော့ရည်တွက်သွားရုံပါပဲဒါတော့ဒီနေ့အစအားဖြင့်2မိနစ်လောက်အားထုတ်လိုက်တာနိဗ္ဗာန်စီကိုခြေလမ်းပေါင်းအနည်းဆုံး60လောက်ရောက်သွားတယ်တူးတဲ့တကကနော်ရောက်သွားပါဗျာအဲဒါကျေးဇူးမနာများပါပြီးတော့နီးလေးလည်းရတော့လေကျွတ်နဲ့ပြင်ကမလာနိုင်တဲ့ပုဂ္ဂိုလ်ရှိခြင်းလည်းရှိမယ် အဲဒီမလာနိုင်တဲ့ပုံကိုယ်တွေလည်းဒီလိုကျူရတာပဲဆိုကျူမှနီးလေးရသွားနော်နီးရတော့အဲနီးလေးရတော့အိမ်နေလည်းပဲသွားရင်လာရင်နေဒါရင်ကိုပြုတဲ့အမူအရာတွေမှတ်နေလို့ရှိရင်တခါမှရင်မဂ္ဂင်7ပါးပွားနေတာမှန်ပါဗျာဘုဒ္ဓံတဲ့တရားတွေကိုယ်တဏ္ဍာဖြစ်သွားတာနှခါမှရင်လည်းဖြစ်တာဆယ်ခါမှနိုင်လို့ရှိရင်ဆယ်ခါဖြစ်တာပဲနော်ဒီနေ့အတွင်းဆယ်ခါလောက်မှနိုင်ရင်မနည်းဘူးတကကနော်မနည်းပါဘူးဗျာအဲ့ဒါဟာပါရမီကုသိုလ်မျိုးစေ့တွေဖြစ်သွားတာတကကနော်ဒီမှာဗျာဘာမှပိုက်ဆံလည်းကြားမှမကုန်ဘူးဟုတ်လား ကုန်ပါဘူးဘာမကုန်ဘူးမှလို့ချင်းသူ့ဟာသူရနေတာပဲဟုတ်လားအဲ့တော့အမနာဖို့တန်တဲ့မျိုးစီတွေရသွားပြီသူ့မေရကောင်းသောပညာရှိတဲ့မြတ်စွာဘုရားရဲ့တတိလူလိမ္မာလည်းဖြစ်သွားပြီဒီကကနော်ဖြစ်သွားပါပြီအဲအမနာဖို့တန်ပါလေဒီကနေ့တော့နိုင်ကလည်းတော်တော်လွန်သွားပြီကကနော်ဆယ်နိုင်ဆယ်နိုင်လောက်သိမလို့ဆိုမှဆယ်နိုင်ခွဲကနေတော့ရောက်သွားပြီသိညောင်းပဲဟုတ်လားသိပါဗျာမျက်စင်ကတပည့်ခါကျမှဆက်ပြီးတော့တရားတွေပြန်ပြီးအကုန်လုံး သိသသဝေမာရမယ်နောက်ပိုင်းတစ်ဆင့်ကသဘက်ခါမှာသိစရာတွေပို့ပြီးတော့ကောင်းတာတွေပါပါတယ်ခဏဟာကတော့ရှိတော့ရှိပြီဟုတ်လားမှန်ပါဗျာကဲဆိုရကြအောင်ဆိုရဲမိကိုညင့်ခါမိကိုညင့်ခါနေမာမိပြိုနေမာမိပြိုတောင်းဖို့မြင်လားတောင်းဖို့မြင်လားဘုရားမြတ်ကဘုရားမြတ်ကတိလာတိလာဟောသူသွားဖြင့် ဝဲကြစီရာပေါ်လာမင်းတို့အာယုတ်တွေရာဘန်းကွနှမွာသပြာရည်စေလိမ့်ညစ်တလီ သာစင်သည်နှင့်တွေ့စီအပါနတ်နဂါသင်္ဃဝဆစင်သည်တောင်ဖို့ကိုယ်ဤဓာစီမိကိုပြုမျိုးမိပါဘုရားဖရာတတိကမသာယောဂီ ပေါတုပညာသုရာအာထောဝိတောဝိဇ္ဇာဟာမာရောသာလနခွာ ကြယုံမာရီနိဝရဏကုလရေစီလိညိခန္ဓာကာမစင်ဒီနန္ဒီအတာနန္ဒကမတယန္တာရီ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 မြင်မောက်ပြုနိုင်ကြပါစေကုန်သတည်း